ဒီနေ့သာသနာတော်သေကရ2558ခုနှစ်ကောဇာသေကရ1348ခုနှစ်ဝါကောင်လစုတ်17ရက်နေ့ခရစ်သေကရ2023ခုနှစ်စက်တင်ဘာလ15ရက်နေ့တနင်္ဂနွေနေ့ဆန်ဖရန်စစ္စကိုဘေးအေရီးယားဒီလီစီတီမြို့ထေရဝါဒဓမ္မအသင်းမှာသင်ကြားပို့ချအပ်တဲ့ဓမ္မဓမ္မစကြာသုတ်ဒီနေ့ကအထူး အဲဒီနေ့သင်ကြားမယ့်အပိုင်းကရှင်တပတ်ကတမ္မာဒိဋ္ဌိမေခင်ကြောင်းပြီးပြီဒီကတမ္မာသင်္ကပ္ပအကြောင်းသွားမယ်ဒါပေမဲ့အရင်တစ်ပတ်ကအချိန်နည်းနည်းလေးကြည့်ပြီးတော့နည်းနည်းပြောချင်တာလေးတစ်ခုခြံထားခဲ့ရတာအဲ့ဒါဘာလဲဆိုရင်ဝိပဿနာတရားအထုတ်ကြမဲ့ယောဂီတွေမှာလိုအပ်တဲ့တုတ္တမယဉာဏ်ပေါ့နော်တုတ္တမယဉာဏ်ပြည့်စုံဖို့ဆောင်ဖို့ကလေး မာစီဆရာဘုရားကြီးရဲ့ဆောင်ပုဒ်ကလေးပေးထားတာရှိတယ်လုံးစုံဓမ္မအနိစ္စဒုက္ခအနတ္တဤ၍ဤမြကြာဘူးကတုတလုံလောက်ပါဉာဏ်ဖြင့်ရှေးရှုယုံနံစုမှတ်ပြုသိလေရာမမြဲစင်ရဲ့သဘောပဲတည်မြဲပိုင်းခြားကဆိုပြီးတော့အဲ့ဒီမှာ1နဲ့2နံပါတ်1နဲ့2ကတော့ပိုအရေးကြီးတာပေါ့ဝိပဿနာတရားအထုံးမဲ့ပုဂ္ဂိုလ်တွေအခြေခံဘလောက်ထိတည်ထားမှ ဝိပဿနာတရားအားထုတ်လို့ဖြစ်မလဲဆိုတာနဲ့ပတ်သက်ပြီးဆရာကြီးကခက်ချင်းချင်းလေးပြေးထားတယ်အလုံးစုံသောတရားဓမ္မတွေဟာသင်္ခါရဓမ္မမှန်ရင်အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုသိရှိနားလည်သဘောပေါက်ရင်တဲ့ဝိပဿနာတရားအားထုတ်ဖို့လုံလောက်တဲ့အခြေခံဖြစ်ပါပြီဆိုပြီးတော့အဲ့ဒါလေးကိုပြောထားတယ်ရုပ်နာမ်သဘောတရားမမြဲစင်းရဲ့ဒီအစိုးမရတဲ့အနတ္တသဘောတရားတွေကိုမိမိစိတ်ထဲမှာ တုဒ္ဓမယညာအဆင့်ပေါ့နော်ကြားဘူးတဲ့အဆင့်သင်ကြားဘူးတဲ့အဆင့်မှတ်ဘူးတဲ့အဆင့်နားဘူးတဲ့အဆင့်အဲ့ဒီလောက်ရှိထားရင်ဝိပဿနာတရားအထုတ်လို့ဖြစ်ပြီဆိုတာလေးကိုဒါကဘာလို့ယေရှုပြောတယ်လဲဆိုရင် ကိုလောလောဆယ်မှာဆရာသမားနဲ့အထုတ်မယ်ဆိုရင်ပြောတာကိုဆရာသမားရှိတယ်သင်ကြားပေးမယ်သင်ကြားပေးမယ်ဆရာသမားရှိတယ်ဆိုရင်ဆရာသမားကလိုအပ်တာကိုဖြည့်သွားမှာ ਉਹ ဖြည့်သွားမယ်ဆိုတော့အဓိက concept လေးကိုလို့သူကယူခိုင်းလိုက်တာပဲ။ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့အထင်မှားတယ်ဆိုတာကဟောဒီခန္ဓာကိုဟောဒီဘဝနဲ့ပတ်သက်ရင်မသိတာကအနေဆာဆိုတာမသိဘူးဖုံးနေလို့အနေဆာလို့မှတ်ထားတယ်။ဟောဒီခန္ဓာကိုနဲ့ပတ်သက်ရင်ဒုက္ခဆိုတာကိုကဖြစ်နေပေမဲ့မမြင်ဘူးဒုက္ခလို့ပဲထင်မှတ်တယ်။အေးဟောဒီခန္ဓာကိုရှိနေလဲကိုခံစားကျင်တာလေးတွေကို ခံစားလို့ရသေးတာပဲဆိုပြီးတော့သစ္စကပရပွဲကြီးပြောသလိုခန္ဓာကိုယ်အမေပြုကိုလှုပ်ချင်တာကလေးလှုပ်လို့ရတော့လက်ဒါအတ္တလို့ထင်အောင်ထင်မှရှိတော့ကိုဖြတ်တန်းလာတဲ့တန်တရားမှာဒီနေဆဆိုတဲ့မာရွတ်နဲ့မှတ်သားမှုနော်ဒုက္ခဆိုတဲ့မှတ်သားမှုအတ္တဆိုတဲ့မှတ်သားမှုအဲ့ဒီဝိပ္ပန္နတာတရားတွေနဲ့မှတ်ထားတဲ့ခါကျတော့အဲ့ဒါတွေကအဓိကမှားယွင်းချက်ဖြစ်နေတာအဲ့တော့ဒါကိုငါတို့ထင်ခဲ့တဲ့ဟာကဒီ အိဋ္ဌာမဟုတ်ဘူးအနိစ္စဒုက္ခဒုက္ခမဟုတ်ဘူးဒုက္ခဒုက္ခမဟုတ်ဘူးဒုက္ခပေါ့လေအလိုတော့မလိုက်အကြိုက်တော့မပါတဲ့အတ္တမဟုတ်ဘူးအနတ္တဆိုတဲ့သဘောလေးကို ပထမဇာတွေ့ပေါ့ဇာတွေ့အနေနဲ့သိထားရမယ်တုတမယဉ္ဇဏ်လို့ခေါ်တယ်အဲဒီလောက်အခြေခံသိရင်တော့ဝိပဿနာတရားထုတ်တဲ့အခါမှာ အထုတ်လို့ရပြီတဲ့။ဘာဖြစ်လို့လဲဥပဒနာကြရင်ဒီရုပ်ရဲ့ဒီနာရဲ့အဲ့ဒီရုပ်နာရဲ့အနေဆသဘောဒုက္ခသဘောအနတ္တသဘောဒါကိုအဓိကရှုရတာ။ရှုတဲ့အခါကျတော့ဒီရဲ့ main concept လေးတစ်ခုကိုရထားပြီဆိုတော့ကျန်တာကပြဿနာမရှိဘူး။ကျန်တာကအဲ့ဒီထက်မှခွဲထွက်သွားကြတာ။အဓိကတန်တရားဖြစ်တယ်နားမလည်နိုင်တယ်ဆိုတာလဲဒါဟာရုပ်ပဲဒါဟာနာမ်ပဲအဲ့ဒီရုပ်နာမ်ကလည်းပဲမမြဲမမြဲတဲ့အနေဆဆင်းရဲတဲ့ဒုက္ခ အစိုးမရတဲ့အနတ္တသဘောဆိုတဲ့ဟာကိုနားမလည်ဘူးဦးဇင်းတို့ကြောင်းမှာတောက်ကြနေဆိုရင်တရားလာလာထိုင်နေတယ်ဦးဇင်းတို့ကြောင်းရင်တောင်းပဲလင်္ကဆိုင်မင်လောက်ကတော့မိုက်တီအောင်တောက်ကြနေတိုင်းလာထိုင်တယ်တခါပြောဥပါတယ်သူကဘာမှပြီးသွားလဲပြီးပြန်လာဘုရားဘာသာသဘောကျလို့ကြောင်းလာမေးရင်ကနေအဲ့ဒီကနေဦးဇင်းရှာနေတဖြည်းဖြည်းတဖြည်းဖြည်းလေ့လာတော့ပြီးခဲ့တဲ့တလကျော်လောက်ကသူကဒီလက္ခဏာ၃ပါးနဲ့ပတ်သက်တာတွေကိုလေ့လာတယ် အပိုင်းကဗုဒ္ဓဘာသာရဲ့တကယ်အနှစ်ပိုင်းဆိုတော့လည်းပြောရဆိုရတာတော်တော်ခက်တော့ဦးဇင်းတို့ပြီးခဲ့တဲ့အဲတပတ်ကျော်ကျော်လောက်ကဦးဇင်းတို့ဒီဆရာတော်ရဲ့အရင်တပည့်ဟောင်းဆရာမကလည်းခေါ်ပြီးတော့အားလုံးဝိုင်းပြီးတော့သူက round table discussion သဘောမျိုးလောက်တာပေါ့လေအဲသူကဦးဇင်းကတော့ panel လောက်တဲ့သဘောမျိုးပေါ့သူတို့ချင်းဆွေးနွေးအဲဦးဇင်းပြောစရာရှိမှထောက်ပြောသူတို့ဘာလို့ဆိုသူတို့ရဲ့ life က America မှာနေတဲ့ base ကအကုန်လုံးအတူတူပဲ Christian background ကလည်းအကုန်လုံးအတူတူပဲရှိတဲ့ တန်တရားချင်းလည်းအတူတူပဲဖြစ်တယ်လို့သူတို့ချင်းတေးပေးလိုက်တယ်ဦးဇင်းကတေးပေးလိုက်ပြီးတော့သူ့စာတွေအားဖြင့်သူက impermanent nature သဘောအနိစ္စသဘောပေါ့နော် suffering nature ဒါတော့မှ suffering ဆိုတာသူတို့ကနာတာကိုဒုက္ခလို့ထင်တာအမှန်ကဒုက္ခဆိုတာကနာတာတစ်ခုတည်းကိုပြောတာမဟုတ်နာတာကကလေးလဲတည်တယ်ခွေးလဲတည်တယ်ဒါကဝိပဿနာအထုတ်စရာမလိုဘူးဦးဇင်းတို့ဒီဒုက္ခဆိုတဲ့သဘောကကျင့်တတ်စရာမကောင်းတာကိုပြောတာစိတ်ထဲမှာရှော့ကနေနေမသွားဘူး သဘောကျရင်ကျင်းတဲ့အတွက်ရှော့ကနေဆိုဘာမှအဖုထမရှိဘူးမို့လားကိုယ်စိတ်ထဲမှာဒါပေမဲ့မကျင်းတဲ့ဒါလေးရှင်စိတ်ထဲဒါလေးကတော့ဒါလေးကတော့နေဖြစ်မသွားဘူးလားအဲ့ဒါဒုက္ခကဲအဲ့တော့ဒုက္ခလို့ဘယ်သူလက်ခံလဲကိုစိတ်ထဲလေးမှာထက်ခနဲ့ဖြစ်သွားတာကိုပြောတာကိုယ်စိတ်ထဲမှာဘဝင်ကြမသွားဘူးရှော့မသွားဘူးနော်အဲ့ဒါလေးကဒုက္ခခေါ်တာဖေ။ဒါတော့မှဒါအကျမ်းကြီးပြောတာနော်။ကျမ်းကျမ်းကြီးပြောတာ။ ဘာဖြစ်လဲလဲဆိုတော့သူတို့ဒုက္ခကိုသူတို့ပြန်နေတဲ့စကားလုံးတွေက suffering လို့ပြောလိုက်ရင်သူတို့အနောက်ကလူတွေကဒီနိုင်ငံလူတွေကဟာအော်ကြီးခဲ့ကြအော်တခါတည်းနာနေတဲ့သွေးသွေးရဲတန်ရဲကြီးကိုဖြစ်တာပြောတာဟာနေတော့ကဒုက္ခလှိမ့်လူနေရတဲ့ဟာမျိုးပြောတာဒါအဲ့ဒီမှာယူစင်ဘာပြောဆိုငါ suffering မရှိဘူးတဲ့ငါသားသမီးတွေလည်းလိမ့်မလို့ဘွဲတွေရလို့ငါတို့လည်းပဲသူတို့ပညာတက်သူတို့နဲ့သူတို့စားနေတောက်နေသူတို့နဲ့သူတို့နေနေထိုင်နေသူတို့မှာ suffering ဆိုမရှိဘူးတဲ့ကဲ နော် suffering ဆိုတာက refugee တွေလို့ဒုက္ခဖြစ်ပြီးတော့ဟိုနားတောင်းဒီနားတောင်းဘာညာဖြစ်တဲ့ဟာမျိုးဒါတုံးလုံးပစ်လက်နေရတာမျိုးဆေးရုံသွားနေရတာမျိုးကြိုးကြီးတွလို့တွလောင်းနေအာဒီလိုကျမ်းမာရေးဘက်ကလည်းမရှိဘူးစီးပွားရေးဘက်ကလည်းမရှိဘူးအဆင်ပြေနေတဲ့လူမှုလောကမှာအဆင်ပြေနေတဲ့ခါကျတော့ဒီ suffering မျိုးကို तू ကမရှိဘူးလို့ပြောတာအဆင်ပြေနေတဲ့အချိန်ကမှာအဲ့တော့တပြည့်ပြည့်နဲ့ပြောရင်းနဲ့သူတို့နည်းနည်းတော့လက်ခံလာတယ်ပေါ့လေအနတ္တကျတော့တော်တော်ကြီးခံတယ်အဲ့ဒါနဲ့ဦးဇင်းတို့ round discussion သဘောမျိုးလောက်ကြတာအဲ့ဒါပြီးမှကြာဘူးဦးဇင်းတို့ကြောင်းကနိဗ္ဗာန်ဈေး မလောက်ခင်ဦးဇင်းတို့ကြောင်းလောက်တာအောက်တိုဘာ24ရက်25ရက်24နေ့မှာသူ့ခြံကြီးမီးလောင်ပါလေရောနော်ဘလို့မီးလောင်လဲဆိုရင်သူ့ရဲ့သူ့ရဲ့ ranch ကြီးထဲမှာအကြီးကြီးပြောတယ်ခြံကြီးဦးဇင်းလည်းအလဲဖိတ်တယ်မသွားပြစ်ပါဘူးအဲ့ဒီထဲမှာဘာရှိလဲဆိုတော့ပြားမွေးတာရှိတယ်ပြားမွေးတာရှိတယ်အဲ့ဒီပြားကိုလာလာပြီးတော့ပြားရည်ထုတ်တာကနေတဲ့လူကဆန်ဖရန်ကလို့ပြောတယ်အဲ့တော့အဲ့ဒီမှာပြားလာပြီးတော့မှသူတို့ရဲ့ဒီပြားအုံနဲ့လာလာပြီးတော့မှ ရရင်ယူတာပေါ့ယူတဲ့အခါကျတော့အဲ့ဒီမှာ तू ကဗျာအုံထားတဲ့နေရာတွေဒီချိန်နဲ့မြစ်တွေအရန်ခြောက်နေတာသူတို့တို့နေတဲ့တောင်ကုန်းဒေသဒီလိုတွေနေတော့လေတိုက်တော့လေတဝူးဝူးတက်နေဒီမြစ်ခြောက်တွေကခဏခဏမီးလောင်နေတာလောင်ချင်းနေတာအဲ့ဒါကိုပြားဖို့ပြားအောင်ထုတ်တော့မယ်ဆိုတော့ပြားကောင်ကိုထုတ်ပြီးတော့မှဗာလေးနဲ့မှုတ်ရလဲမိကိုလေးနဲ့မှုတ်ရမလားအဲ့ဒီမိကိုကိုင်တဲ့လူကမေ့ပြီးအောက်ချအောက်ချလိုက်တဲ့ချိန်ကောင်သူဟောဘစ်လှည့်နေလားမသိဘူးမိကဝုန်းဆိုတခါတည်းအပေါ်ဆွဲချသွားတာလေးရနော် မိသားက12စင်းလူ60ဟယ်လီကော်ပတာတစ်စင်းလေမြန်30နဲ့ညင်းယူရတဲ့အဲ့ဒီမှာအဲ့ဒီကြတော့သူ့ရှေ့တယ်စိမ့်ဆိုးနေတယ်သူက vegetation တွေပေါ့ဗျာတစ်ပင်ကြီးတွေပါလိရှိမယ်ဘာညာပေါ့အဲ့ဒါတွေကတညနေအတွင်းမှာအကုန်ပြောင်းသွားတာဩငါ environment နဲ့ nature ကိုတော်တော်ကိုသဘောပေါက်သွားပြီတဲ့မျက်စိရှေ့တင် ပြောင်းသွားတာပြောတာအနတ္တလည်းငါတော်တော်လေးတော့ထင်လာပြီတဲ့သူ wish နဲ့မကိုက်တော့ဘူးလေလာပြီလေဒုက္ခတွေကအဲဒီမှာ အဲကြတော့သူမြည်ကြည့်ငယ်နေဦးစင်းရှင်မှာတရားထိုင်ပြီးတော့လာပြီးတော့ရှင်းပြတယ်နားလည်ပါတယ်ဆိုတဲ့အကြောင်းခုတော့သဘောအကြမ်းပြင်းပြောတာနော်အဲသူမရှိခဲ့ဘူးဆိုတာတကူရှိလာတယ်ဒါတော့တစ်ခါတလေကြာရင်တရားကသင်္ဍန်းထဲမှာရှာလို့မရအောင်စာအုပ်ထဲမှာရှာလို့မရအောင်ဘဝထဲမှာရှာရတယ်နော်ဘာဖြစ်လို့လဲဦးဇင်းတို့ဘဝလို့ယုံကြည်ထားတဲ့ဟောဒီဘဝဒီခန္ဓာဒီကိုယ်နဲ့ခံစားတွေ့တိခံစားပိုင်ဆိုင်တာတွေကြည်နေတာတွေကြည်နူးနေတာတွေမကြည်နူးတာတွေအကုန်လုံးကဒီထဲမှာရှိတာ နော်စောက်ထဲမှာအဲ့ဒါမရှိဘူးစောက်ထဲမှတ်တမ်း record ပဲရှိတယ်ဒါတော့ဟုတ်တော့မလားထညစ်ကိုချိုးတယ်ဆိုတာကိုစာရွက်နဲ့ရေးထားတော့ကိုဝါးစားလို့ချိုးရလားထညစ်တုံးကင်စားမှချိုးတာဒုက္ခဆင်းရဲပါတယ်ဆိုတာကိုစောက်ထဲသွားစောက်ထဲသွားကြည့်တဲ့ဒုက္ခနဲ့ဘယ်လိုလုပ်သိမလဲဟောအခုထိပြီသိပြီကဲဒါဒါတိုင်း knowledge ပဲဒါတိုင်းခံရတာဒါတိုင်းသိတာပဲဆိုတော့အဲ့တော့အဲ့ဒီလိုမျိုးတခါတလေတကယ်စစ်မှန်တဲ့ဓမ္မဆိုတာက life ထဲမှာရှိတာ ဒါတော့မိမိ live ထဲမှာရှိတဲ့အားလေးတွေကိုနော်အဲ့ဒီလိုမျိုးလေးအတိကလစ်တစ်ချက်ပြောင်းရင်တရားဖြစ်တယ်ဒါတော့ဦးဇင်းပြောခြင်းတဲ့နေရာကိုဆက်သွားမယ်ဒီဆရာမရှိဘဲနဲ့အဲဆရာရှိပြီးအားထုတ်ရင်တော့ရှိသမျှသင်္ခါရဓမ္မမှန်ရင်မမြဲတဲ့အနေဆဆင်းရဲတဲ့ဒုက္ခအဆိုးမြတဲ့အနတ္တသဘောလို့အဲ့ဒါလောက်အခြေခံ concept လေးရရင်ဝိပဿနာတရားအားထုတ်လို့အဆင်ပြေတယ်အားထုတ်လို့ရပြီ ဒါပေမဲ့ကိုကဆရာနဲ့ဆရာသမားမရှိဘူးကိုဘာသာကိုတယောက်တည်းအားထုတ်မယ်ဆိုတော့အစအဆုံးတည်တည်ချာချာသိအောင်ခန္ဓာအယရဏတတ္တစ္ဆာသဘောတရားတွေကိုပြိဿသမုပ္ပါဒ်ကိုနားလည်အောင်လေ့လာပြီးမှအားထုတ်ပါလို့ဒါဝိသုဒ္ဓိမေမှာလည်းပြထားတယ်။ဒါကြောင့်အဲ့ဒီတော့ကအကျဉ်းမြသိရင်ရတယ်ဆိုတာဟာဘာအတွက်ပြောတာလဲဆိုရင်ဆရာသမားရှိတဲ့သူများအတွက်ပြောတာ။ဒါကြောင့်အရှိကြီးကြတော့မလိုအပ်ဘူးလားဆိုတော့လိုအပ်ပါတယ်။ဒါပေမဲ့တချို့ပုံကိုယ်တွေအတွက်ကအရှိကြီးသင်ပေးလိုက်ခြင်းသည် သူတို့အတွက်အနှောက်အယှက်ဖြစ်ပြီးတော့လန်သွားတာမျိုးလည်းရှိတယ်လို့ဒါကြောင့်မာစီဆော်တော်ဘုရားကြီးကတိတ်ပြီးတော့ instruction တွေအရှိကြီးတွေပေးတာကတဲ့လေ့လာဖို့ခက်ခဲတဲ့ပုံကိုယ်တွေအတွက်ကတခါတလေကြာရင်လန်သွားတတ်တယ်တဲ့အဓိက gist လေးတစ်ခုကိုတော့ရဖို့ကပိုအရေးကြီးတယ်အရှိကြီးသိရင်တော့မကောင်းလားကောင်းပါတယ်ကောင်းလုံးလို့လိုက်ပြန်တော့လဲမလိုက်နိုင်တဲ့သူဖို့ကပြန်လန်ကြသွားတတ်တယ်အဲ့တော့ဆိုတော့ကြီးကဘာပြောလဲဆိုရင်အားလုံးသိကြတဲ့အတိုင်းသုလပန္တကဆိုတာကြားဘူးတယ်နော်သုလပန်ဆိုတာ အားလုံးသိကြတဲ့အတိုင်းပဲသူတို့ကညီကိုနှစ်ယောက်မွေးတယ်တူတူတူချင်းပြောရင်လမ်းမှာမွေးလို့နော် မောင်လမ်းမွေးလို့ခေါ်မှထင်ပါတယ်။ဘာဖြစ်လဲလဲဆိုတော့သူတို့ကအမေဖေအိမ်ကနဲ့တတိသမီးကအိမ်ကခိုင်းစေတဲ့ကလေးနဲ့စီရင်ငါးလေးနဲ့ခေါ်မှာပေါ့ရှိတော့ကတော့ဂျွန်ပြောဒီနေ့ခေတ်တော့စီရင်ငါးပါပဲ။စီရင်ငါးလေးနဲ့ရထွက်ပြေးတမျိုးတမျိုးတမြေမှာသွားပြီးတော့အခြေချရင်းကနေကိုရင်ပထမဆုံးကိုဝင်ရတော့သူတို့ဘယ်လိုလုပ်မှမသိတော့ဂိုင်းနောက်ဆုံးအမေအိမ်မပြန်မယ်ဆိုပြီးတော့မိမပြောတဲ့ခါကျတော့ဘယ်အိမ်ပြန်ဟော တမက်လောက်တဲ့လူကငကတော့ခိုင်းစားလာတဲ့သူအခုကျမှတမက်တော်ရမယ်ဆိုတော့ဘယ်ပြန်ရဲမလဲသူအမှုတ်ကြိုက်ခံမှာပေါ့အဲ့တော့ဟိုရွေ့ဒီရွေ့ရွေ့ရင်းကလည်းမိမလည်းကိုယ်ဝင်ဖွားဖို့ရက်ကလည်းနေတော့မထူးဘူးငါ့ကိုကြမလိုက်ချင်နေဆိုတော့သူထွက်သွားတာထွက်သွားတော့လမ်းမှာတင်ကလေးမွေးရောမွေးတာနဲ့သူပန်တကတဲ့နော်ပန်တကဆိုတာလမ်းမှာမွေးလို့ပန်တကပြောတာမောင်လမ်းမွေးပေါ့ဟုတ်လားအဲ့ဒီလိုနည်းနဲ့ဒုတိယကလေးမွေးတော့လဲဒီလိုပဲပြန်တော့တစ်ခါမွေးပြန်ရောလမ်းမှာအဲ့တော့ကအကြီးလေးကိုမဟာပန်တကအငယ်လေးကိုဆူလာပန်တကဆိုပြီးအဲ့လိုနဲ့နေခဲ့တာ နောက်တော့အရွယ်လေးရောက်တဲ့ခါကျတော့အဲထားပါတော့ဗျာအမေသူများတွေကတော့အဖိုးဖွားရှိမှသူတို့အဖိုးဖွားမရှိဘူးမသိဘူးသူများနဲ့နေတော့အဖိုးလည်းမရှိဖွားလည်းမရှိလက်ဆောင်လည်းမရအောင်အဲ့ဒါနဲ့မေးလုံးမကမေးလို့မရှိတာမဟုတ်ဘူးရှိတယ်မင်းတို့အဖိုးကရာဇဂျိုမြို့မှာဘယ်တထေးကြီးဆိုတာမင်းအဖိုးပဲဆိုပြီးတော့အဲ့ဒါနဲ့တခါတည်းတယောက်နဲ့လွတ်လိုက်တာလွတ်လိုက်တော့အဖိုးရင်ရောက်တော့သူမြို့ဆိုတော့အဖိုးကလက်ခံတော့တာပေါ့ဗျာဖေအေဘက်ကတော့ကြည့်မယ်ဆိုတော့ကိုခိုင်းနေတဲ့ကိုဂျုံမြို့ပေါ့ဒီနေ့ကတော့စည်ရင်ငှပေါ့ ဒါပေမဲ့ကိုကသမီးဆိုတော့လည်းလက်မခံလို့မဖြစ်ဘူးလေအဲ့တော့ကိုမြည်လက်ခံရတော့တာပေါ့အဲ့တော့အဖိုးနဲ့ကြောင်းသွားရင်အကိုဖြစ်တဲ့သူကကြောင်းသွားတော့တရားနာရင်နာရင်ကနေသူကဘုန်းကြီးဝတ်ချင်တာဒါတော့အဖိုးရှေခွန့်တောင်းတယ်အဖိုးရှေခွန့်တောင်းတော့အဖိုးကလည်းရှော့ကနေခွန့်ပြူတယ်ဘာဖြစ်လဲလဲကျွန်နဲ့မကြိုက်ချင်ဘူးဟုတ်တယ်နော် ကိုကမြည်ဆိုပေမဲ့တပိုင်းကကျွံဖြစ်နေတော့နော်မတော်လို့မေးကြရင်သူ့ဖေကဘာတူလဲလို့မေးကြရင်ပြောရတော့မယ်အဲ့ဒါကိုမပြောချင်ဘူးဒါတော့သူကလည်းရှောရှူပဲခွင့်ပြုလိုက်တယ်အဲ့ဒါပြီးတော့တာကြီးလုတ်တဲ့သူကနော်အာထုတ်ပြုပါညာဆိုတော့ပါရမီရှိတော့နော်ရဟန္တာဖြစ်သွားတယ်သင်္ကန်းဝုတ်ပြီးတော့ရဟန္တာဖြစ်တော့သူညီလေးလည်းဝတ်စေခြင်းတယ်ဒါတော့သူရတဲ့တရားနိဗ္ဗာန်တရားရစေခြင်းတော့အဲ့ဒါနေပဲတခါအဖိုးပြောတော့အဖိုးကလည်းဒါခုခုပြုလိုက်ပါတယ်အဲ့တော့သူကအကိုလုတ်တဲ့သူကသင်ပေးတယ် စပြီးတော့သင်ပြီးတော့ဂါထာတစ်ပုဒ်ကိုသင်ပေးတယ်နော်ဂါထာတစ်ပုဒ်သင်ပြီးတော့တစ်ကြောင်းမှာဆက်တစ်လုံးဆိုတော့၄ကြောင်းရှိ44လုံးအဲ့ဒါကိုသင်ပေးတာတဝါရွဲလုံး၄လလုံးသင်တာအဲ့ဒီဂါထာမရအောင်နော်၄လသင်တာမရဘူးအဲ့တော့နောက်တော့ तू ကလည်းဘာပြောလဲဆိုတဲ့အခါကျတော့မင်းတလ၄လလုံးလုံးဒီဂါထာလေးတစ်ပုဒ်44လုံးကို၄ကြောင်းလေးပဲရှိတယ်တစ်ကြောင်းမှာ7လုံး44လုံးလေးတောင်မင်းမရရင်သာသနာနဲ့မထိုက်တန်ဘူးလေမင်းလူထွက်တော်ဆို အကိုကအဲ့မှာနှင်ထုတ်တော့တာနှင်ထုတ်တဲ့ခါကျတော့အဲ့ဒီနေ့ပဲနော်သူကနေတာဇီဝကအကြောင်းမှနေတာဇီဝကအကြောင်းရှိတဲ့တန်ခါတွေဇီဝကဆွန်းစားပင့်တဲ့ခါကျတော့သူကရှိသမျှတန်ခါတွေတော့ပါတယ်ဒါပေမဲ့သူညီမပါဘူးဖြစ်နေတယ်သူညီမပါတာသူညီကိုတခါတည်းအဲ့လိုထားပြကြတော့ညီကလည်းပို့ပြီးတော့စိတ်နာတာပေါ့စိတ်နာတဲ့ခါကျအဲ့မှာစိတ်နာကြီးကျင်းနေနေပြီးတော့ငါတော့မထူးပါဘူးလူထွက်တာပဲကောင်းပါတယ်ဆိုပြီးတော့အဲ့ဒါမှလူထွက်တော်မယ်ဆိုတော့သူကနောက်တနေ့လူထွက်ဖို့ထွက်လာတဲ့ချိန်ကမှဘုရားအသိတယ်အဲ့နဲ့လမ်းကစောင့်ပြီးတော့သူကပြောတာမေးတာ ဘာလို့ဖို့လို့လဲလူထွက်မလို့ဟာနေပါဦးမဲ့လူထွက်မယ်ဆိုတာကဘာကြောင့်လူထွက်မှာလဲဟာဒီလိုဒီလိုပဲအကိုကြီးကနော်စာကြစ်တာမရလို့ဆိုနေထုတ်လို့ထွက်တာတဲ့လေစားမအောင်နဲ့မင်းသင်္ကန်းဝတ်တာကမင်းအကိုသာသနာမှာဝတ်တာလားငါဘုရားသာသနာဝတ်တာလားဟာမြတ်စွာဘုရားသာသနာဝတ်တာမြတ်စွာဘုရားသာသနာဝတ်ရင်ငါရှိမလားနေတဲ့မြတ်စွာဘုရားအဲ့ဒါနဲ့မြတ်စွာဘုရားကဏ္ဍကုတိတိုက် ခေါ်လာပြီး သူ့ကိုပိဿာလေးပေးပြီးတော့ကမ္မထံပေးတာနှလုံးနဲ့ပဲပါတယ် ရဇောဟရဏနော်ရဟန္တာဖြစ်ဖို့တော့ကောင်းတယ်ဒီလောက်ကြီးနေကဲတူလာရှည်လာယူတူတူလေးပဲကျုပ်တို့အများကြီးနာနာပြီးတော့မှအလုတ်ပေးတရားအလုတ်ပေးတရားနဲ့ပေးလို့ကိုမဆုံးနိုင်ဘူးနှလုံးဆိုကြည်တော်ဗောဟုတ်လားရဇောဟရဏဆိုနောက်တစ်ခါကျုပ်တို့ကြောင့်လာရဲလာကြည်ရဇောဟရဏမပေးတော့မယ်ဘုန်းကြီးတွေလည်းတက်တာလူတွေလည်းဖင်ပူစရာမလိုတော့ဘူးခဏခဏလည်းနားမလဲစရာလိုသေးလား နှလုံးလေးမှာနားမလည်ဘူးဆိုတော့လည်းကြုံလဲမဟာပန္ဒကလို့နှင်ထုတ်မှာပြန်တော့အိမ်ဆိုပြီးတော့အဲ့ဒါချီနော်ဒါသူ့အတွက်မြတ်စွာဘုရားကဒါလိုက်ပေးတာပေါ့ဗျာသူ့ရဲ့နောက်ခံ background ကိုလည်းသိလို့အဲ့ဒီလိုမျိုးဆူလပန်လို့နော်အတိတ်ဘဝကံကလည်းပါခဲ့တယ်လေအဲ့ဒီလိုမျိုးဖြစ်ခဲ့ရင်အရှိကြီးပြင်းနေသူဘလို့လို့တရားအထုတ်လို့ဖြစ်တော့မလဲဒါကိုပြောချင်တာလူတွေမှာတယောက်နဲ့တယောက်လာခဲ့တဲ့အတိတ်ဘဝကံအကြောင်းတရားမတူဘူး မတူတော့ဉာဏ်ပညာကောင်းတဲ့ပုဂ္ဂိုလ်တွေအတွက်အများကြီးလေ့လာပဲမှသူ့အတွက်ကများများလေ့လာလေပြောလေလေပိုသူ့အတွက်ကကောင်းလေလေဆိုမှပညာဉာဏ်ဖြစ်အောင်မစည်းဘူးခဲ့တဲ့ပုဂ္ဂိုလ်တွေတို့ကဉာဏ်အားနေကြတယ်ဒါတမျိုးနော်အတိတ်ဘဝကမှားယွင်းတဲ့ကံတစ်ခုလောက်ခဲ့မလို့ကံတားထားလို့စာသင်မရတာလည်းရှိသေးတယ်အဲ့ဒီလိုပုံကိုယ်တွေအတွက်ကလည်းစာသင်ဖို့ခက်ခဲတယ်ဒါတော့ဒီဒီလူတွေဟာဗုဒ္ဓသာသနာတော်ကြီးနဲ့တွေးပါလျက်နဲ့သူတို့ကံကြီး ဒီဒုံလဘတွေကြားထဲမှာနော်ခက်ခဲတဲ့ဒုံလဘအတွေ့အကြုံတွေထဲမှာသူတို့ဒီဘုရားနဲ့သာသနာနဲ့တွေ့တဲ့လူလဲလူဖြစ်တယ်နော်အဲ့ဒါလိုလူဖြစ်တဲ့သာသနာတော်ကိုကြည်ညိုတဲ့စိတ်လည်းရှိပါတယ်ရှည်ရှည်ကြီးသင်ရတာမတတ်နိုင်လို့မသင်သင်လို့မတတ်လို့ပြန်ကြတော့ကွာဆိုရင်သူတို့တွေကအမတန်နဲ့နာတယ်အဲ့ဒါကိုပြောချင်တာဒါတော့အဲ့ဒီလိုပုံကိုယ်တွေတွေ့အဲ့ဒီလိုမျိုးမဖြစ်ခဲ့အောင်မိမိတို့ဘက်ကတရားပြတဲ့အခါမှာနော်တခါတလေကျန်ပုံကိုယ်နဲ့တင့်လျော်မဲ့ instruction မျိုးပေးရတယ်ဒါတော့ခုနက ဒီဆူလပန်ရဲ့ဘဝဇာကြောင်းမှာလဲသူကနှစ်ခုတာဝေကယူစရာရှိတယ်ဇလန်ကိုပြည့်အောင်ဖတ်ထားမှတ်ထားတဲ့သူနားထောင်ထားတဲ့သူရှိတယ်သူဒီဘဝမှာစာသင်လို့မတတ်တာကကတ္တဗဖျားရှင်လက်တတုံးကညံလေးတဲ့ဦးစင်းလေးတစ်ဖက်ကိုသူကပြောင်ခဲ့လို့ဖြစ်တာဒါကြောင့်မလို့ကိုရှိတယ်ကိုကတော့ရပြီဆိုဟာမင်းကဒီလောက်ထိုင်းရကောင်းလားလေးရကောင်းလားကွာလို့သွားမပြောနဲ့ဦးစင်းလည်းပြောတော့ပြောဘူးတယ်ပြီးမှကြောက်တာဘာဖြစ်လဲဦးစင်းလည်းစာသင်ခဲ့ရတာကို စာသင်တော့အများနဲ့သင်အဲ့ဒီကောင်ကဒရွတ်တာဒရွတ်တယ်မပါနိုင်ဘူးဆိုတော့နောက် chapter တစ်ခုသွားချင်တယ်သွားလို့ကမရတော့အဲ့ဒီမှာអော်တော့တာပဲမင်းဒီလောက်တော့အောင်လားဆူလပန်ကြောင်းလက်ဖတ်ပြီးကိုလည်းမអော်ရတော့ဒါထဲရပြီလေဒီပြင်ကြောင်းလာနေပြောရတော့မှာပေါ့နော်အဲ့တော့ဒါတော့အဲ့လိုမျိုးပြပြမမကြီးမပြောမိဘူးဆူလပန်ကသတိပေးပါတယ်ဦးစင်းကပေးတာမဟုတ်ပါဘူးဆူလပန်ကတော့ဘဝနဲ့ချီခံလဲရတယ်လေဒါကြောင့်သူအဲ့ဒီကံကတားထလို့ပြောင်းတာနော်ဒါတောင်မှပြောင်းတယ်ဆိုတာဟာ ဦးဇင်းတို့ရည်စရာနောက်စရာပြောတာဒါတော့စဉ်းစားမှာတစ်ခါတလေစေရနာဟာအဆိုးမဟုတ်တော့လဲပြည့်ရပြုတဲ့ဟာကံမြောက်တယ်လို့မှတ်တာကမ္မပဋ္ဌမြောက်တယ်ကမ္မပဋ္ဌဆိုတာသိလားပြောရမယ်ဆိုတော့အပယ်လားဖို့ကံမြောက်တယ်ပြောတာဝက်ဝက်ခံစရာရှိရင်လဲဝက်ခံဖို့အတွက်ကံမြောက်တယ်လို့ပြောတာတခါတလေ action က just action အကျိုးပေးဖို့ तू ကဘာမှပါမလာဘူးအသီးတော့သီးတယ်အဖို့သီးဆိုတာမျိုး လှုပ်တော့လှုပ်လိုက်တယ်စေတနာမထင်ရှားတဲ့အတွက်နောက်ထပ်အကျိုးထုတ်လုပ်ဖို့အတွက် तू ကလမ်းကြောင်းအပယ်ကိုသွားစင်နေတဲ့ကာမပဋ္ဌမဖြစ်ဘူးကာမဆိုတာကံပဋ္ဌဆိုတာအပယ်သွားဘူးလမ်းကြီးတာသွားပြီလို့ပြောတာမင်းလှုပ်လိုက်တဲ့ကတော့မင်းလမ်းမင်းဖောက်တာပဲအပယ်လမ်းကတရားမဟုတ်ဘူးအဲ့ဒီအပယ်လမ်းပေါက်လောက်အောင်ကံမမြောက်ဘူးလို့ပြောတာဒါတော့အခုဦးဇင်းတို့ပြည့်ရပြည့်တာကဦးဇင်းတို့ကဟာငါတို့ကရည်စရာမောစရာနောက်တာပါကွာဆိုတာဟာအေးရည်စရာမောစရာနောက်မယ်ဆိုရင်လေတကယ်ချွတ်တဲ့နှိမ့်ကြတဲ့ပုံကိုကို နော်သွားပြီးတော့မနောက်မိစေနဲ့ဥပမာခြေတော်ကလေးထောက်ကြိုက်ထောက်ကြိုက်နေသူ့မှာခြေမတန်းလို့တပေါင်ကျိုးသွားပါတယ်ဆိုတော့သူများရှိမှသွားပြီးတော့ကိုကလည်းအဲ့ဒါလောက်ပြတော့ဆိုရင် तू သူ့စိတ်ထဲမှာဘလို့နေမလဲအားငယ်သွားမယ်ရှက်သွားမယ်ကိုကတော့အဲ့ဒါမဟုတ်ရည်စရာနောက်တာတငယ်ချင်းချင်းမဖြစ်စင်နဲ့စူလပန်အဲ့ဒါခံလိုက်ရတာပဲနော်ဒါက तू ညံလေးတဲ့ကြောင်းအေး तू ညံလေးပေမဲ့ရဇောခရဏံဆိုတာလေးနေကြတော့တရားကိုတုံတုံကလေးနေဘာကြောင့်ရရတယ်လဲဆိုတော့ သူဘဝတစ်ခုမှာဘယင်ကြီးဖြစ်ခဲ့ဘူးလေတဲ့အဲ့ဒီဘယင်ကြီးဖြစ်ခဲ့ဘူးတော့ဘယင်ကြီးဘဝမှာတန်းကန်းလှည့်လည်တဲ့ခါကျတော့ तू ကကြည့်ရတာထီတော်ဆောင်းတာမလုံလုံလားမသိဘူးလှည့်ရင်းနဲ့ကြတော့ကြာလာလို့ထင်ပါတယ်ချွေးကြကြတဲ့ချွေးကိုဒီတပက်ဖြူဖြူကလေးနဲ့သောက်လိုက်တဲ့ခါကျတော့နွမ်းသွားတာအဲ့ဒီချွေးကြောင့်ဟုတ်တယ်လေချွေးကြနေသောက်လိုက်ပါအကုန်လုံးခေါင်းနွမ်းသွားတာကြီးတွေပါလာတာ အဲ့ဒါကိုကြည့်ပြီးတော့ဆွဆွဖြူနေတဲ့ဒီပိုင်းစာလေးဟာတပည့်စာဒီလက်ကင်ဘွားလေးပဲဆိုကြပါစို့ဒါလေးဟာနော်ဒီခန္ဓာကိုယ်ကအညစ်အကြေးကိုသုတ်လိုက်တာနဲ့နွမ်းပြီးတော့မှဟောင်းနွမ်းသွားရတာပဲပုံစံပြောင်းသွားတာဒါလေးကိုကြည့်ပြီးတော့ तू ဖြူဖြူဆွဆွဖြူနေတဲ့လက်ကင်ဘွားလေးဘဝနဲ့ကြီးသုတ်လိုက်ပြီးတော့ညစ်ပါသွားတဲ့ဘဝနှစ်ခုကို तू ကရှင်းနောက်နှိုင်းရှင်ပြီးတော့မှပစ္စည်းယိုယွရတဲ့သဘောဖောက်ပြန်တဲ့သဘောကိုအဲ့ဒါလေးမှ तू ကအတိလေးတစ်ခုရလိုက်တယ် ရိတ်သာသွားတရားထုတ်တာဟုတ်လားမဟုတ်ဘူးနော်တန်ခါလှဲ့လေဆိုတော့ဆင်ကြီးပေါ်လည်းဖြစ်ခြင်းဖြစ်မယ်ရထလုံးပေါ်လည်းဖြစ်ခြင်းဖြစ်မယ်ထန်းစင်ပေါ်လည်းဖြစ်ခြင်းဖြစ်မယ်ဆိုတော့ဒါကြောင့်မိမိတို့အတိညာဟာဦးဇင်းစောစောပြောပြီးဓမ္မကိုရှာတဲ့အခါမှာ live ထဲမှာရှာပါ daily life ထဲမှာရှာပါစာအုပ်ကြီးပဲမရှာပါနဲ့ရိတ်သားကြီးပဲမရှာပါနဲ့သင်္นานမှာကြီးပဲလည်းမရှာပါနဲ့ကိုယ့်ဘဝအတွက်ဆင်ခြင်စရာလေးတစ်ခုတွေ့ရင် လေးလေးလေးနဲ့ကလေးဆင်ခြင်လိုက်ခြင်းသည်အဲ့ဒီအတိကလေးဟာပါရမီမျိုးစစ်ဖြစ်တယ်ကဲနော်ဒါတော့ဒီလောက်အတိကလေးဟာကြီးကျယ်သလားလို့မေးဘာမှမကြီးကျယ်ဘူးဒါပေမဲ့ညံဆိုတဲ့သဘောမျိုးကအကြီးကြီးလုံးမှအကြီးကြီးရတာမဟုတ်ဘူးအကြာကြီးလုံးမှအကြီးကြီးရတာမဟုတ်ဘူးညံဆိုတဲ့သဘောကအရတ္တမညံကိုကြည့်မညံကိုကြည့်မညံဘယ်နှကြိမ်ဖြစ်လဲနောက်နှစ်ကြိမ်ဖြစ်ရလား တစ်ချိန်နဲ့လုံလောက်သွားပြီပြီးပြီဉာဏ်ရဲ့သဘောဟာကြာဖို့မလိုဘူးထက်ဖို့လိုတယ်အစွမ်းထက်ဖို့လိုတယ်ဒါကြောင့်ဒီစင်ကျင်ဉာဏ်ကလေးကတစ်ချိန်ကလေးတူတူကလေးဖြစ်ပေမဲ့ဒီအစွမ်းလေးကပါရမီဖြစ်ပြီးတော့ဆူလပန်ဘွားကိုရောက်တဲ့ချိန်ကမှာမြတ်စွာဘုရားပေးလိုက်တယ်ဒီအဝတ်ပိုင်းစာလေးကိုရဇောဟာရဏန်ဆိုတဲ့ဟာလေးကိုပွက်ရင်ကန့်ရင်ကနေပြီးတော့ဟောတော့ကဆင်ကျင်လိုက်တဲ့ဉာဏ်ကဒီမှာလာပြီးတော့ကြီးစုပြန်ပြုတာပဋ္ဌာန်းပြည့်စင်တယ် အနန္တရပစ္စည်းပြောခြင်းပြောပေါ့ဟိုးဘယင်ဘွားတော့ကလောက်ခဲ့တယ်ဆူလဘန်ဘွားမှာလာပြီးတော့ဝိပဿနာဉာဏ်ဖြစ်အထောက်ပံ့ဖြစ်ပေးတယ်ဒါနာနေကနိကကာမပစ္စည်းပေါ့ဟောတော့ကလောက်ခဲ့တယ်ဒီမှာပြန်ပြီးတော့အကျိုးပေးတယ်ဒါကြောင့်ဓမ္မကိုရှာတဲ့အခါမှာမိမိကမိမိအတွက်ဆင်ခြင်စရာကလေးတစ်ခုတွေးတိုင်းတွေးတိုင်းအဲ့ဒါကလေးကိုကိုကနော်မြင်ရင်တွေ့ရင်ကြားရင်နဲ့ဆင်ခြင်လိုက်တာကလေးဟာကိုယ့်အတွက်ဗာရမီမျိုးစစ်ဖြစ်တယ်ဒါကြောင့် အမှုမဲ့အမှတ်မဲ့မနေနဲ့ကြောင်းမှလုံးမှကြီးပဲကုသိုလ်မထင်နဲ့ရိတ်သားကြီးထဲမှာဘုန်းကြီးရှေ့ထိုင်အားထုတ်မှမှိတ်မိန်ထိုင်မှတရားလို့မထင်နဲ့ဒါကိုပြောချင်တာဦးဇင်းတခြားမဟုတ်ဘူး။ဘာဖြစ်လို့လဲဓမ္မတည်ဘဝထဲမှာရှိလို့ဓမ္မတည်ကိုယ့်ရဲ့နေ့စဉ်ဘဝထဲမှာရှိလို့ဒါတော့ပြန်ပြီးတော့ခုနကပြောချင်တာပြန်ချုပ်ရရင်အဲ့ဒီလိုမျိုး အကြောင်းမျိုးမျိုးကြောင့်ဉာဏ်ပညာကြီးခြင်းအကြောင်းတရားဘာတွေမရှိတဲ့ပုံကိုယ်တွေအတွက်ရှေရှေဝဝသင်ဖို့ခဲရင်တယ်ကံတစ်ခုခုဝက်ကံတစ်ခုခုကနေတားမြစ်ထားလို့ ကံကတားထားရင်လည်းပဲသင်ကြားလေ့လာဖို့အတွက်အခက်အခဲရှိတတ်တယ်အဲ့ဒီလိုပုံကိုမျိုးတွေအတွက်မျက်နှာမှုမရှိအောင်ဆိုပြီးတော့မှမဆီဆောရဘုရားကြီးကဝိပဿနာတရားအထုတ်မယ်ဆိုရင်ဆရာသမားလည်းရှိမယ်ဆိုရင်အကျဉ်းချုပ်ရုပ်လုံးစုံဓမ္မအနိစ္စဒုက္ခအနတ္တအဲ့ဒါလောက်လေးအသိရှိထားရင် main gist concept လေးတစ်ခုကိုရရင်ဝိပဿနာတရားအထုတ်လို့ဖြစ်တယ်ဆိုတော့ဆရာတော်ဘုရားကြီးကဒီဆူလပန်ရဲ့ဘဝကိုထောက်ထားပြီးတော့ဒါလေးကိုပြောခြင်းဖြစ်ပါတယ်သို့တော့ နိုင်နေတဲ့ပုံကောများလစ်လာနေတဲ့ပုံကောများကတော့ကျဲကျဲလစ်လာနေများများလစ်လာနေပို့ပြီးတော့ကောင်းပါတယ်အသိဉာဏ်ဆိုတာများများလစ်လာထားလေကိုယ်ကိုတစ်ခုမဟုတ်တစ်ခုကိုယ်ကိုအထောက်ပံ့ပေးပါတယ်ဒါကပြီးကြတဲ့ဘက်ကပြောချင်တာလေအချိန်ပိုင်းမရအချိန်သိမ့်မရလို့မပြောဘဲခြံခဲ့တဲ့နေရာနောက်တစ်ခုကနောက်တစ်ခုသွားမယ်ဦးဇင်းတို့တမ္မာသင်္ကပ္ပမေခင်ဒါတော့မေခင်ရဲ့အကြောင်းကိုပြောတဲ့အခါမှာဦးဇင်းတို့နည်းနည်းလေးနောက်ကိုပြန်ပြန်ပြီးတော့ ဒီတရားဟာတရားဥဆိုတာကြီးကိုတော့မမေ့ပါနဲ့မြတ်စွာဘုရားဟာဝါရပေါင်းစုံအခက်အခဲပေါင်းစုံဖရားပေါင်းစုံသူ့ထက်ကြိုပွင့်နေတာလေဖရားပွင့်တော်မယ်ဆိုတော့နှစ်ပေါင်းတစ်ထောင်ကကြိုပြီးတော့အကောလာလာဖြစ်တယ်ဒီနှစ်ပေါင်းတစ်ထောင်ကတည်းလို့ဟာဟိုနာဖရားဒီနာဖရားပွင့်တဲ့ကြားထဲမှာမှမြတ်စွာဘုရားပွင့်လာရတာအဲ့ဒီချိန်မှာသူများဝါရတွေကအကုန်လုံးစီကားလို့နေပြီးပြီကြောင်ကြီးကန်ကြီးအတိုင်းအဝိုင်းနောက်လိုက်တပည့်တွေနဲ့ရှိသမျှလူတို့ဝါရထဲမှာကြီးပဲဖြစ်နေပြီအဲ့ဒီကြားထဲမှာပွင့်လာတာ နော်အဲ့ဒီမြင်ကွင်းကလေးကိုမိမိမျက်စိတွေကပျောက်မသွားနဲ့ဒါတော့မြတ်စွာဘုရားဒါကပြောရမယ်ဆိုလို့ရှိရင်ဒါ religious platform ပဲဘာသာရေးသူ့ရဲ့အခြေခံကိုပြောနေတာဆိုတော့အခြေခံဆိုတာအများကြီးမပြောဘူးတူတူချင်းချင်းတဲ့စကားလုံးကိုကြစ်ကြက်လက်လက်ပြောတာတလုံးတလုံးမှန်းတိတိပြောတာအပေါ်လုံးဝမပေါ့ဦးဇင်းတို့ constitution ဆွဲတဲ့အကြည့်ပါလားလို့တူတူချင်းချင်းပဲဆွဲတယ်အစစ်ကတော့ဘယ်ကြမှာပါလဲနည်းဥပဒေကြမှာပါတာမဟုတ်လားလို့ အစိတ်ကြ constitution ကတူတူချင်းချင်းပဲပြောကြတာလေဒီတိုင်းပဲနောက်တော့ဟောမဲ့တုတ်တန်ကြီးတွေကဒါနေဥပဒေနဲ့တူတယ်ဟောဒီဓမ္မစစ်ကြသည် constitution နဲ့တူတယ်ခြေကဥပဒေပဲဒါ religious platform အနေနဲ့မြတ်စွာဘုရားချပြတာချပြတော့မြတ်စွာဘုရားဟာသူ့ရဲ့ဝါဒကိုစပြီးကြင်ညာတဲ့ချိန်ခါမှာဟောဒီဓမ္မစစ်ကြတဲ့မှာပါတဲ့စကလုံးတွေကအလုံးတိုင်းအလုံးတိုင်းအလုံးတိုင်းဟာသူနောင်ကကြလို့ရှိရင်အကျဲအကျဲအကျဲဟောသွားလိမ့်မယ်ဒါနေပဲအခြေခံရှင်းပါ ဒါတော့မြတ်စွာဘုရားရဲ့သင်္ချာတဲ့ပုဂ္ဂိုလ်သင်္ချာတော်တဲ့လူကဖင်ကတွတ်တဲ့ခေါင်းကတွတ်အလဲတွတ်ဘယ်လိုပဲတွတ်တွတ်သူ့ formula ဟာအဖြေကျရင်ကြိုက်သွားတာပဲမြတ်စွာဘုရားတရားဒေသနာကလည်းပဲဒီတိုင်းပဲကြိုက်သလိုဘယ်ဘက်ကလေ့လာဘယ်လိုလေ့လာလေ့လာနော်သစ္စာကိုနောက်ဆုံးဆက်ရမယ်လောက်တဲ့နေရာမှာမဂ္ဂရှိပါကတ်ရမယ်ဒါနေပဲစဒါနေပဲဆုံးသွားတာသူ့ဘဝမှာဒါတော့ဓမ္မစစ်ကြာဟောတဲ့ခါကျတော့မေဇိမာပฏิပ္ပလလမ်းစဉ်ကိုကျင့်ကြတယ်မေဇိမာပฏิပ္ပလလမ်းစဉ်ဆိုတာဘာလဲဆိုတော့မြတ်စွာဘုရားကမဂ္ဂရှိပါလို့ပြောတယ် သာသနာကိုဖွင့်တော့ဘာနဲ့ဖွင့်လဲဒီသစ္စာလေးပါးမဂ္ဂရှင်ပါးနဲ့ဖွင့်တာသူပြိဋိဘံစံခါနီးလေးမှာကပ်ပြီးထပ်ပြီးဒါနေပဲပိတ်သွားတယ်ကဲနော်သူဘဒ္ဒပရဘယဟန်ကြီးကသူကဘာသာရေးပြဿနာတွေရှိနေတဲ့ခါကျတော့ဒီပြင်ဒီပြင်အမတန်မှတကြီးဝါကြီးတကြီးဝါကြီးဆိုတာကဒိဋ္ဌိဆရာကြီးတွေပါအဲ့ဒါကိုမေးတော့မြတ်စွာဘုရားကအမှန်အသက်80ရှိပြီဒါကမှသူ့အတွက်က service ကနှုတ်နေတယ်လို့ထင်တာအသက်ကငယ်သေးတယ်တဲ့ဒါတော့ကျန်တဲ့ဆရာကြီးတွေအသက်ကယာချီရှိနေတဲ့သဘောရှိတယ် ဒါပေမဲ့သူပြဿနာလဲဒီပြင်ဆရာကြီးတွေမေးဖို့လဲကုန်ပြီမေးစရာမြတ်စွာဘုရားရှိတော်တယ်မြတ်စွာဘုရားလည်းဒီနေ့ညပဲပြိဋိဘံဆံမယ်ဆိုတော့အဲ့မှာအပြေးတစ်ပိုင်းလာပြီးတော့သူပြတ်စွာပု္ပ္ပာမေးခြင်းလို့လာတယ်လေသူကလည်းရန်ကြီးတူတူပြောရရင်မေးတဲ့အခါကျတော့ဟာအာနန္ဒာကအမေးမခံဘူးဒီမှာမြတ်စွာဘုရားပြိဋိဘံဆံမယ်ဒီကောင်းတွေကလည်းကလင်ကကြက်ကအများပါပြီးနေမြတ်စွာဘုရားပု္ပ္ပာမေးနှိမ့်စစ်တတ်တာတည်းရှိတယ်လေဒီအချိန်မှာမြတ်စွာဘုရားနှိမ့်စစ်ဖို့မတင်ဘူးဆိုတာတယ်ဘုရားခွင့်ပြုလိုက်ပါဆိုလို့ဘုရားနဲ့တွေ့တယ်ဒါတော့သူပြောတာကဒီအမတန်နာမည်ကြီးတဲ့ ထင်ရှားတဲ့သူတို့သူတို့ကိုယ်ကိုသူတို့ဖျားလို့လည်းကြင်ညာထားတယ်ဆိုတော့အဲ့ဒီကုရဏကသဘာတို့မေဂလိကောတာလာတို့ပေကုရကစ္ဆယနာတို့နော်နိဂရနာတာပုဒ္ဒတို့ဆိုတော့သူတို့တွေကသူတို့ကြင်ညာတဲ့အတိုင်းဖျားဟုတ်ပါသလားဒါမှမေကွန်းဒါတော့သူတို့ပြောနေတဲ့ကျင့်စဉ်တွေထဲမှာကိလေသာငြိမ်းချောင်းနော်တမဒီကိလေသာငြိမ်းတဲ့တမနာဆိုတဲ့ပုံကိုယ်တွေကိုသူတို့ရှိမှရှိပါသလားဒါမေးတာအာသူကဒါတွေသူတန်တရားတွေပြောတဲ့ခါကျတော့အဲ့တော့ပရမယုပြန်ပြောတယ်သူပါတာတဲ့ မင်းမေးတာတွေအသာထားလိုက်ဦးမင်းမေးတာတွေဖြေနေပြီးမှမဟုတ်မြတ်စွာဘုရားလည်းပြိဋိဘံဇာမောနည်းနည်းပဲကြံတော့တယ်ဆိုတော့ဘုရားဘာပြောလဲဆိုလို့ရှင်မေခင်၈ပါးရှိတဲ့သာသနာမှာကိလေသာငြိမ်းချောင်းအကျင့်ရှိတယ်မေခင်၈ပါးရှိတဲ့သာသနာမှာကိလေသာငြိမ်းတဲ့သောတာပန်ဆိုတဲ့ယဟန်လည်းရှိတယ်သကရာဂံလည်းရှိတယ်အနာဂံလည်းရှိတယ်ယဟန်နာလည်းရှိတယ်မေခင်၈ပါးမရှိတဲ့သာသနာမှာအခုနကိလေသာငြိမ်းချောင်းအကျင့်လည်းမရှိဘူးကိလေသာငြိမ်းတဲ့ပုဂ္ဂိုလ်လည်းမရှိဘူး ဒါတော့မဂ္ဂင်၈ပါးအကျင့်ရှိနေသည်မြမဂ္ဂင်၈ပါးအကျင့်ကျင့်နေသည်မြဒီလောကကြီးထဲမှာရဟန္တာဆိုတာမစိတ်သုံးဘူးဒါမြတ်စွာဘုရားရဲ့စကားပဲဆိုတော့မြတ်စွာဘုရားအဲ့ဒါလေးပြောပြီးတာသူအဖြစ်ရသွားတယ်အဖြစ်ရသွားတဲ့ခါကျတော့ချင်းချင်းရမ်းဖြစ်တောင်းပန်မြတ်စွာဘုရားလည်းခွင့်ပြုလိုက်တယ်အဲ့ဒီညမှာအာနန္ဒာချင်းချင်းရမ်းဝတ်ပေးတာဝတ်ပေးပြီးတော့တင့်တော်တဲ့အင်ဂျင်တော်တောင်းလေးမှာသူကလမ်းလျှောက်အားထုတ်တာမြတ်စွာဘုရားနော်အသက်ထင်ရှားရှိသူသူရနာဖြစ်တယ် ဒါတော့မြတ်စွာဘုရားကနောက်ဆုံးကြင်ညာချက်ကမေခင်၈ပါးရှိတဲ့သာသနာမှာကိလေသာငြိမ်းချောင်းအကျင့်ရှိတယ်ကိလေသာမေခင်၈ပါးရှိတဲ့သာသနာမှာကိလေသာငြိမ်းပြီးတဲ့သောတာပန်တဂရကနာဂရန္တာဆိုတာလည်းရှိတယ်ဒါနောက်ဆုံးဟောတဲ့တရားပြီးရင်အပ္ပမဒေနနဲ့သူသွားတော့မှာဆိုတဲ့အခါကျတော့စပြီးတော့ဘုရားသာသနာပွင့်တုံးကလည်းမေခင်၈ပါးနဲ့ဖွင့်ကျင်ညာပြီးသူ့ရဲ့ဘာသာကိုကျင်ညာရတယ် ပြီးတော့ပြိဋိဘံဇံဃာနိလက်မှာကပ်ပြီးတော့မှထပ်ပြီးတော့ပိတ်သွားသေးတယ်မေခင်၈ပါးအကျင့်ရှိတဲ့သာသနာမှာကိလေသာငြိမ်းချောင်းအကျင့်ရှိတယ်ကိလေသာငြိမ်းပြီးတဲ့သောတာပန်တဂရကနာဂယန္တာတွေလည်းရှိနိုင်တယ်ရှိတယ်ဆိုပြီးတော့ဒါတွေမကသေးဘူးမေခင်၈ပါးအကျင့်ရှိနေတဲ့မြတ်အဲ့ဒီအကျင့်ကိုကျင့်နေတဲ့မြတ်လောကထဲမှာယန္တာဆိုတာမစိတ်သုံးဘူးတဲ့ဒါတော့ဒီနေ့ခေတ်လေရဟနာမရှိဘူးလို့ပဲပြောနိုင်မလဲ။ဘာဖြစ်လို့လဲသူတို့အတိမမခံတော့။အဲ့တော့ဒီ မဂ္ဂင်၈ပါးဟာဦးဇင်းတို့သာသနာတော်မှာအမတန်အရေးကြီးတယ်ဟာဖွင့်တော့ကဒါနဲ့ဖွင့်တယ်ဘုရားပြိဋိမံဆံဃာတိလည်းမလဲသူ့ဘဝအတွက်ပြောတာနော်ဒါကလေးနဲ့မှားပြီးပိတ်သွားတယ်ဒါကြောင့်ပိဋကတ်တွေထဲမှာဒီမဂ္ဂင်၈ပါးနဲ့ပတ်သက်ထားတယ်ဆိုအများကြီးပဲအများကြီးပဲအဲ့ဒီထက်မှမှနော်တုတ်တန်အရှိကြီးတွေတဲ့အဲ့ဒါတန်ယုတ်တန်နိကေထဲမှာမာဝိကတန်ယုတ်ထဲမှာမေဃတန်ယုတ်ဆိုတာဒီတန်တစ်ခုရှိတယ်တုတ်ပေါင်း တုတ်အတိုးလေးတွေအတိုးလေးတွေအတိုးလေး160နဲ့တတုတ်ရှိတယ်နော်160တတုတ်ဘုဇူရပြမှတ်တာအဲ့ဒါကမဲခင်ရှင်ပါနဲ့ပတ်သက်ဓာရီကြီးပဲအကုန်တန်းစီပြောသွားတာဟိုရှိသမျှတန်ခါနာတင်းတော့စုတာ collection လုပ်တယ်ဆိုတာအကုန်စုပြီးတော့သူ့ကို မကတန်ရုပ်ဆိုပြီးနာမည်တက်ပြီးတန်ခါနာတင်ထားတာအဲ့ဒီထက်မှဦးဇင်းတို့အများဆုံးကြားဘူးကြတဲ့တုတ်တစ်ခုပြောပြပေးမယ် အာနန္ဒာကနေဘုရားလျှောက်တယ်မြတ်စွာဘုရားသူတော်ကောင်းတွေပေါင်းရင်အကျိုးတဝက်ပြီးပါတယ်ဘုရားဆိုတာအဲ့ဒီတန်ယုံထဲမှာရှိတယ်ဥပတ္တသုတ်တယ်အဲ့ဒီထဲမှာရှိတယ်မြတ်စွာဘုရားအာနန္ဒာပြန်ပြောတယ်အာနန္ဒာမင်းဒီလိုမပြောနဲ့သူတော်ကောင်းတွေပေါင်းရလို့ရှိရင်လိုအပ်တဲ့အကျင့်တရားမေခေရှိပါကျင့်လိမ့်မယ်မေခေရှိပါကျင့်လိုအပ်တဲ့အကျင့်ပြည့်စုံတယ်အကုန်လုံးပြီးတယ်လို့ဆိုလိုတယ်အဲ့ဒီသုတ်ကဥပတ္တသုတ်နာမည်အကြီးဆုံးပဲဒါအားလုံးကြားဘူးတယ်နော်သူတော်ကောင်းတွေပေါင်းရင်အကျိုးတဝက်ပြီးတယ်ဆိုတော့မြတ်စွာဘုရားပယ်ချတယ်အားလုံးပြီးတယ်လို့ပြောတယ်နောက် ရှင်သာရိပုတ္တရာကြီးလည်းဒီတိုင်းပဲပြန်လျှောက်တယ်ဒီလိုသူလျှောက်တာဒီလိုသူတော်ကောင်းနဲ့ပေါင်းရရင်လိုအပ်တဲ့အကျိုးအလုံးပြီးတယ်တပည့်တော်ဒီလိုပဲဆင်ခြင်မိပါတယ်ဘုရားလို့လျှောက်တယ်မြတ်စွာဘုရားအကြောင်းတာရုခေါ်တယ်ဆိုတော့အဲ့ဒီညမှာအာနန္ဒာလျှောက်တော့ကတော့အာနန္ဒာကိုပယ်ချခံရတယ်မင်းဒီလိုမပြောနဲ့ဆိုပြီးရှင်သာရိပုတ္တရာလျှောက်တော့နော်တပါးတစ်ချိန်စီလျှောက်တာပါနော်တာရုခေါ်တယ်ဒီညမှာအာနန္ဒာကြီးတော့ငါချလိုက်အောင်မကွာငါသိတာနဲ့ဆိုတော့များလောက်တယ်မထင်နဲ့ နော်ဦးဇင်းတို့ကအထင်ကြီးထင်နေမှာအာနန္ဒာရဲ့ပြော့ွက်ကြီးကိုရှင်သာရိပုတ္တရာ तू ကအပိုင်တည်ထားတဲ့ခါကျတော့မြတ်စွာဘုရားမျက်နှာလိုမျက်နှာရလုပ်ပြီးတော့မှအာနန္ဒာအပြစ်တင်စေခြင်းနာနဲ့ငါသွားလျှောက်လိုက်အောင်မယ်ဆိုပြီးတော့မှ तू မရင်ငါမှန်အောင်ဆိုပြီးတော့အာနန္ဒာတဝက်လျှောက်အပြစ်အပြစ်ဖြစ်ရလိမ့်မယ်ဆိုပြီးတော့အဲ့ဒီလိုများသွားမထင်နဲ့မဟုတ်ဘူးမှားတယ်အာနန္ဒာကသူ့ဘာသာသူစဉ်းစားတွေးခေါ်ဆင်ခြင်ပြီး तू သိတယ်လို့လျှောက်တာရှင်သာရိပုတ္တရာလည်းသူ့နေရာနဲ့သူ့ဘာသာသူပဲနေတယ်သူ့ဘာသာသူဆင်ခြင်ပြီးလျှောက်တယ်သူတို့နှစ်ယောက်ဘာမှအဆက်အသွယ်မရှိဘူး သူတို့နှစ်ပါးဘာမှဆက်သွယ်မရှိဘူးဒါပေမဲ့အဖြေကတူလားအေးမတူတာဘာကြောင့်လဲညံကွာလို့နော်ရှင်သာရိပုတ္တရာဖြည့်ရတဲ့ပါရမီတော်ညံနဲ့အာနန္ဒာဖြည့်တဲ့ပါရမီတော်ညံသူတို့တာဝကနှစ်ပါးမှာရှင်သာရိပုတ္တရာအက္ခတာဝကရည်ဖြစ်နေဖြည့်ရတာရှင်အာနန္ဒာကရိုးရိုးဒီမဟာရဲမှာပါပဲပေါ့နော်ပါတော့သူတို့နှစ်ခုရဲ့သူတို့နှစ်ပါးရဲ့ပါရမီဖြည့်တာချင်းမတူတဲ့အတွက်ညံမိတာမတူလို့ရှင်အာနန္ဒာကတဝက်ပဲမြင်လို့တဝက်ပြီးပါတယ်လို့ပြောတာ ရှင်သာရိပုတ္တရာကအပြည့်ဖြည့်တဲ့အတွက်အားလုံးသူ့ရဲ့တာဝကထဲမှာအကြီးဆုံးဉာဏ်နဲ့ကြည့်လိုက်တော့ဩသူတော်ကောင်းတွေပေါင်းရရင်နော်လိုအပ်တဲ့ကျိုးအကုန်ပြီးတယ်ဆိုတာသူ့ဉာဏ်ကအကုန်မြင်လို့ပြောတာအရိသုတ်ဒီမေကတန်ဟုတ်ထဲမှာရှိတယ်နော်ဒါကြောင့်အဲ့ဒီဒီဝိဇ္ဇနုပိဋကဒေတာမှာဒီမေကန်ရှိပါနဲ့ပတ်သက်တာတွေအများကြီးပဲတခါတည်းပရိသံပိဋကမေတ္တမာရောခုနပြောတဲ့တန်ယုတ္တနိကေရမှာဒီကနိကေရမှာအများကြီးအများကြီးရှိတယ်ဖွင့်ဆိုတဲ့နေရာလဲဒီစကလုံးအတူတူပါပဲ။ ဘာဖြစ်လို့အဲ့ဒီလိုဖွဲ့ရတယ်လဲဆိုရင်ဦးဇင်းတို့ရဲ့ကြောယိုသာသနာသည်မဲခင်၈ပါးပေါ်မှာ foundation လုပ်ပြီးတင်ထားလို့ဒါကိုဦးဇင်းတို့ပိုင်ပိုင်နဲ့နားလည်ဖို့ရည်ကြီးတယ်။တေသေးချာချာနားလည်ဖို့ရည်ကြီးတယ်။တုတမယညာရွယ်ရွယ်ဝါဝါရှိဖို့ရည်ကြီးတယ်။ဒါအတွက်ကိုဦးဇင်းတို့ကနော်တုတမယညာကြွယ်ကြွယ်ဝါဝါရဖို့ဆိုပြီးတော့လေ့လာနေတာဒီနေ့တမ္မာသင်္ကပ္ပရောက်ပြီ။ဒါတော့တမ္မာသင်္ကပ္ပကိုရောက်တဲ့ခါကျတမ္မာသင်္ကပ္ပမှာ သင်္ကပ္ပဆိုတာကြံစီခြင်းဦးဇင်းတို့ဇန်နေတရားတွေမှာဆိုဝိတက်ဝိတက်နဲ့ပြောတာရှိတယ်မဟုတ်လားဝိတက်ဆိုတာကြံစီခြင်းသင်္ကပ္ပလည်းကြံစီခြင်းဒီနေရာမှာတော့အဓိပ္ပာယ်တူတယ်လို့ပဲဆိုပါတော့တမ္မာဆိုတာလေးကမှန်စွာသင်္ကပ္ပကကြံစီခြင်းဒါတော့သူ့ကိုစကလုံးပြန်ပြန်ခပ်ဖြောင်းဖြောင်းလေးပြန်ရင်တော့မှန်သောအကြံလို့အဓိပ္ပာယ်ရှိတယ်နော်ဒါတော့မှန်သောအကြံသည်ဘသူရဲ့ဆန့်ကျင်ပဲလဲဆိုရင်မှားသောအကြံရဲ့ဆန့်ကျင်ပဲဒါကိုလက်မှတ်ထားပါ ကောင်းပြီဒါကြောင့်မလို့ဦးဇင်းတို့တမ္မာသင်္ကပ္ပဒုရိမဝိတက်၃မျိုးရဲ့တက်နဲ့၃လေးလေးကိုဖတ်ကြည့်အောင်နံပါတ်၁နက္ခမ္မသင်္ကပ္ပအ ကောင်းပြီအဲ့တော့တမ္မာသင်္ကပ္ပမှာမှန်တဲ့အကြံဆိုတာဘာဒီကြံတာကိုပြောတာလဲမှန်တဲ့ကြံတော့ဟုတ်ပြီဘလို့ကြံတာကိုမှန်တယ်လို့ပြောတယ်လဲဆိုတာသိဖို့လိုတယ်ဒါကြောင့်မှန်တဲ့အကြံဟာ၃မျိုးရှိတယ်နံပါတ်၁နက်ခံမသင်္ကပ္ပပါဠိလိုမှန်မှန်ဖတ်နော်နက်ခံမနက်ခံမမို့နက်ခံမသင်္ကပ္ပနော်နက်ခံမဆိုတာထွက်လာတာနော်အဗျာပါရသင်္ကပ္ပသူရဲ့ဆန့်ကျင်ဘက်ကဗျာပါရတိပိတာဖြစ်စည်းခြင်းမှထွက်မြောက်သောအကျံစီတဏိတ္တဝါတို့ အကျိုးကိုလိုလားသောမေတ္တာဖြင့်ကြံစီခြင်းเนาะဒေါသရဲ့ဆန့်ကျင်ဘက်ကမေတ္တာဒါမေတ္တာနဲ့ကြံစီခြင်းလို့ဖြောင်းပြောင်းပြန်ရင်ရတယ်နံပါတ်3အာဝိဟိန္တသင်္ကပ္ပညှင်းဆဲခြင်းမှာထွတ်မြောက်သောအကြံစီညှင်းဆဲတယ်ဆိုတာသူတို့ဘာတွေအပေါ်မှာရစ်စစ်တာเนาะရစ်စစ်တာရဲ့ဆန့်ကျင်ဘက်ကကရုဏာเนาะဒါတော့တတ္တဝါတွေအပေါ်မှာကရုဏာဖြင့်တနာပြီးကြံစီတာကိုအာဝိဟိန္တသင်္ကပ္ပလို့ခေါ်ပါတယ် ဒါတော့အဲ့ဒီ၃မျိုးထဲမှာတစ်ခုခုနဲ့ကြံစီနေမိမိအကြံဒီတမ္မာသင်္ကပ္ပလို့ခေါ်တယ်ဒါတော့ဒီနေရာမှာနိခမသင်္ကပ္ပလေးအဲနည်းနည်းပြောကြအောင်ဆိုနော်ဟိုဒီအဲ့တော့မတ်စုထဲမှာအရင်တော့ကပြောခဲ့ပြီးသားမကြောက်ဟိုးတော့ကမတ်စုတွေထဲမှာတော့ရှိတယ်ဒါပေမဲ့သတိရအောင်လို့ပြန်ပြီးတော့ဆက်ဆက်ပေးမယ်ဒီနိခမသင်္ကပ္ပဆိုတာထွက်လာတယ်ဆိုတာလေးကိုအရင်မှတ်ထားပါဘာထွက်တယ်လဲဆိုရင် ကာမအာယုံမှထွက်လာခြင်းတဲ့ ကာမအာယုံဆိုတာဟာဖုံးမဆက်ဆံတော့ပြောတာမဟုတ်ဘူးဒါလေးကကျဉ်းကျဉ်းလေးပဲနော်ဦးဇင်းတို့နေ့စဉ်ဘွားထဲမှာသုံးနေတဲ့မြင်မြင်ကြရတွေ့တွေ့ကြရကြားကြားကြရကြံစီသမျှမှန်သမျှကာမအာယုံလို့မှတ်တာကာမကလိုချင်စရာဂုဏကအနှောင်အဖွဲ့မြင်နေကြားတယ်နံနေစားတယ်နော်ထိရပြီဟဲ့ဆိုလို့ရှိရင်အဲ့ဒီမြင်ကြားနံစားထိချင်းကြောင့်မိမိတို့မှာစိတ်ကအာယုံကိုတိုက်ဆိုင်နေတဲ့အခါကျတော့လိုစရာရှိရင် လောဘမဖြစ်ဘူးလား အေးလောဘဖြစ်တော့လိုချင်ပြီလိုချင်တဲ့ခါကျတော့အဲ့ဒါလေးကိုလိုချင်တဲ့အချင်းကစားပြီးတော့ကိုယ်စိတ်ကလေးကိုအနှောင်ဖွဲ့ချီသွားပြီနောက်လိုချင်တဲ့အတွက်ရအောင်လုပ်တဲ့ရလာတယ်ပို့ပြီးတော့မတင်းသွားဘူးလားကြိုးဟာဟာငါပိုင်ပြီငါဟာပဲကွာငါမှသုံးမယ်ဆိုတော့တပတ်ပြန်တင်းမသွားဘူးလားအေးအဲ့ဒါကုဏခေါ်တယ်ဒါတော့ဦးဇုံနဲ့စဉ်းစားကြည့်ရင်ကိုပိုင်တဲ့ပစ္စည်းတွေဟာတကယ်တမ်းကျတော့လွတ်ဖို့မဟုတ်ဘူးခြီထားတာ ခြိထားရတာ။ဒါစဉ်းစားကြည့်လေလူတွေမှာဘာတွေမှာဖြစ်တယ်လဲကိုပိုင်ထားပြီးသားအရာတွေမှာအစွဲဆုံးပဲ။ဟုတ်တယ်မို့လား။ကိုရထားတဲ့အရာမရခင်လည်းပဲစွဲတယ်ပေါ့သေးတယ်ကိုမမပိုင်တာလိုချင်တာလောက်တော့ရှိတယ်။လောဘအပေါ်စားလေး။အဲဒီကနေပြီးတော့လိုချင်တဲ့အတွက်ရအောင်ကြိုးစားတယ်ရလာတယ်စောစောလေးတော့ကမပိုင်သေးခင်ကလောဘနဲ့ရပြီးတဲ့လောဘတူးရလာဒီဂရီချင်း။ မတူဘူးအဲ့ဒီဟာကိုမှတခါကိုကပိုကြိုက်ပြီးသဘောကျပြီးငါဟာပဲငါပဲသုံးမယ်ဘလို့ပဲလို့နောက်ထပ်နောက်ထပ်နောက်ထပ်တခါတကိုပဲအနေနဲ့တတ်မှတ်တတ်မှတ်အထက်ထက်ဥပါဒံကတ်လိုက်တဲ့ခါကျတော့ပိုတင့်မတော်ဘူးလားကျိုးကကြိုက်တဲ့ပစ္စည်းပျောက်သွားပါလေရောကြိုက်တဲ့ပစ္စည်းဆုံးရှုံးသွားပါလေရောဟောဘာဖြစ်ပြီလဲဟာခံရပြီအဲ့မှာတော့ကအဲ့ဒါအရက်ခံရတာဟုတ်တော့မလားကင်ကောင်းပြီကိုကဘာမှမကြိုက်မလို့ချင်းဘူးအမိုက်တောင်းနေရဟိုမပြစ်တော့မှာဟိုမအမိုက်သူများယူရင်တောင်ပိုကြိုက်တယ်အဲ့ဒီမိုက်တွေသူများပေးกว่าငါယူမယ်ဆိုပြီးတော့ယူသွားရင် လူတွေဘာဖြစ်လဲဟာအဲ့လိုတော့ဝမ်းမတန်မတော်လို့ရွှေတွေပိုင်ဘယ်လိုလုပ်မလဲဟိုမှာသူများနေကဗမာပြည်တော်တော်တူးတာလေအမိုက်ဆိုတော့ပေးလိုက်တာဟိုမှာဘာတွေပါလို့ညာတွေပါလို့အခုမှပြန်တောင်းနေကြတာအမိုက်တိုင်းလဲစောင်းမပြစ်နိုင်အောင်လေနည်းနည်းတော့စစ်အောင်ပါပေါ့အေးအဲ့လိုပေါ့အမိုက်ပြစ်တော့မယ်ဆိုရင်ဘယ်သူမှမတွေ့ဘူးကိုဘာခံလဲရလဲဟွန်းဘာမှမတွေ့ထားတဲ့အပြင်မှာသဘောတောင်ကြာသေးတယ်ဒါတော့ဥပါဒံဥပါဒံဆိုတာတခြားမဟုတ်ကိုရှိတာကိုပြန်ခြိထားတာတုတ်ထားတာ ဒါကြောင့်အဲ့ဒီတုတ်တာခြိတာကိုဂုဏလို့ခေါ်တယ်အဲ့ဒီနှစ်ခုပေါင်းကာမဂုဏကာမဂုဏ်အတုတ်အနှောင်အဲ့ဒီအတုတ်အနှောင်တွေကနေပြီးတော့မှထွက်လာတာထွက်လာတာအဲ့ဒါနက်ခံမလို့ခေါ်တယ်ဒါတော့ကောင်းပြီဦးဇင်းတို့စိတ်တွေဒီအာယုံ၅ပါးဆိုတဲ့ကာမဂုဏ်တရားတွေတမှာပြောနေတဲ့ခါကျတော့အာယုံ၅ပါးကိုနှစ်ထားတဲ့စိတ်ဒီကုသိုလ်စိတ်ဖြစ်မလားအကုသိုလ်စိတ်ဖြစ်မလားအကုသိုလ်စိတ်အကုသိုလ်စိတ်ပဲနည်းနည်းတွေ့နည်းနည်းပဲများများတွေ့များများပဲအဲ့တော့အဲ့လိုတွေးနေတဲ့အချိန်ကနေပြီးတော့မှ ကုသိုလ်ရရရရောက်ဟောဒီနေ့စဉ်းစားတော့မယ်ဟာငါဒီနေ့တင်းတင်းငွေနဲ့တင်တန်းရှိတယ်သွားအောင်ပါပဲမကောင်းတတ်လို့အဲ့လိုမဟုတ်ပါဘူးမဟုတ်ပါဘူးနော်တိကိုတိချင်တာဒါကြောင့်မလို့လာတာဦးဇင်းအဲ့လိုယုံကြည်ထားတယ်တို့မဆိုပုံနေကုန်လိမ့်မယ်ဦးဇင်းပြောဟာနင်းတို့မလာပါဘူးလားဆရာဒီဘက်လာတယ်ဖေဗျာဒီဘက်ကြည်ပါတယ်ဖေ online ကကြည်တာပါတာအဲ့တော့ तू ပြောတယ်လေယုံလဲရတော့တာပေါ့ဒါပေမဲ့ online က तू ဘာကြည်မှမသိ online ကကြည်တယ်ဆိုတော့ကြည်တော့လို့လို့ပြောတယ်တင်နှန်းကြည်တာလား ဘာကြည့်တယ်လဲတော့မသိဘူး I doubt about it ဟုတ်တယ်မလားအဲအဲ့ဒါတော့ကျင်ဒါနဲ့ပဲကျင်နေရတာပေါ့လေ online လူတွေအတင်းပြောနေတာသိစရာမလိုသူတို့သိတယ်อืมသူတို့ကြည့်နေတာ physically သူတို့မရောက်လာဘူးလေဒါတော့အဲ့ဒီခါမှာမိမိလုံရဲခံရင်ကနေပြီးတော့ငါဒီနေ့သင်တန်းသွားမယ်ပြီးကြတဲ့ဘက်ကဘာသင်တာငါဘာပဲညာပဲလို့စိတ်ထဲမှာပြန်ပြီးတော့ မိမိကပြန်ပြီးစဉ်းစားတယ်တွေးတယ်ဘာလို့အောင်မလဲဘာလို့မလို့စဉ်းစားတဲ့ခါမှာစောစောကလောကီအာယုန်တွေကစဉ်းစားတာကနေစာသင်ပဲပဲသွားမဲပဲဟာဘသူနဲ့ဟာဘသူပြောမှာပဲဘာပဲအဖော်ညိတာအကုန်ဘာပဲဖြစ်ဖြစ်အကုန်လုံးဒီအာယုန်နဲ့ပဲကကာမဂုဏ်နဲ့ပဲနဲ့ထွက်တဲ့အတွက်အဲ့ဒီအတွေးမျိုးအကြံမျိုးအလုံးမျိုးအပြောမျိုးဒီနက္ခမတဲ့ကဲဒါဥစဉ်ပရိသတ်များဒီနေ့နက္ခမကြောင့်ရောက်တာနက္ခမမို့ရောက်ပါမလားဒီအတွေးလေးကြောင့်ပြောမယ်ဆိုမယ်မေးမယ် ကြည်မယ်ပြီးတော့ဒီရောက်လာတယ်ဒါပထမအဲ့ဒီနော်ကာမအာယုဆိုတဲ့နေရာကနေဆွဲထုတ်လာလို့ဒီသင်္นานနဲ့ရောက်တာဗျာဒါပထမအခြေခံအကျဉ်းစားပြောတာနော်အဲ့ဒီကနေပြီးတော့မှကုသိုလ်တွေကနေပြီးကုသိုလ်ရရရကြောင်းအလုပ်တွေလုပ်ပြီးဆိုရင်အကျဉ်းပြင်းပြောကြဆိုကုသိုလ်ကလေးလုပ်ရင်ဘာကလေးလုပ်လို့တမိနစ်စာကလေးပဲလုပ်လို့ဟောတမိနစ်စာဘာဖြစ်သွားလဲထွက်သွားပြီဘယ်ကထွက်ကာမဂုဏ်ကထွက်ဦးဇင်းရဲ့စိတ်ဘယ်မှာပြော အေးအဲ့ဒါပြောတာကာမဂုဏ်ကသူ့အိမ်သူ့အိမ်ထဲနေထွက်တာကုသိုလ်လေးတစ်မိနစ်လောက်ရင်တစ်မိနစ်ထွက်တယ်နှစ်မိနစ်လောက်နှစ်မိနစ်ထွက်တယ်ဒါကစိတ်အားဖြင့်ကြံစီတာဝိဇ္ဇနတန်လေခတုတ်တုံးကလေးလာခဲ့ဘူးတယ်မှတ်မိသလားလို့မမေးပါဘူးနော်သူကနည်းနည်းကြောက်သွားတယ်မေးမယ်လို့အဝေးကြီးလေသင်တာကြပြီကိုကုသိုလ်ဆိုတာဟာစိတ်ထဲမှာဖြစ်တာတောင်မှအကျိုးကြီးလာပါပြီတဲ့မင်းတို့ကာယကံမြောက်ဝစီကံမြောက်များလုံးမယ်ဆိုရင်ဘယ်ပြောဝေရရှိပါတော့လဲဆိုမြတ်စွာဘုရားပြောထားတာရှိတယ်နော်နှုတ်ကလေးတွေရှင်ပြန်ရှာကြည့်အဲ့ဒီမှာ ဒါတော့စိတ်နဲ့ဖြစ်တာတော့ဒီလောက်အကျိုးများပြီဆိုရင်ဒါခုနကပြောပြီးစူလပမထေနော်တန်ခမ်းလှဲ့လဲရင်းနဲ့ဒီချွေးလေးတုပ်ဒီစိတ်ကလေးပဲဖြစ်တာမဟုတ်လားလို့ကဲဘယ်လောက်အကျိုးကြည့်လဲဦးဇင် proof လုပ်လို့ရလားလို့ပြောရင်မင်းပါဆိုလို့စောစောတည်း proof လုပ်ထားတာဒီဒီချွေးကလေးဆိုတာမလိုချင်တဲ့ဟာကလေးပဲအဲ့ဒါလေးကသူ့ကိုအမတန်ထက်မြက်တဲ့เนาะအတူဆုံး instruction နဲ့ရန်တာဖြစ်ဖို့ကျေးဇူးပြုပေးလိုက်တာเนาะ ဒါကြောင့်မလို့မိမိတို့စိတ်ထဲမှာဖြစ်တဲ့ဟာကလေးတောင်ဒီလောက်အကျိုးကျေးဇူးရှိရင်ကာယကံမြောက်ဝစီကံမြောက်လှုပ်တဲ့ကုသိုလ်ကဘယ်အကျိုးမကြီးပဲရှိပါမလဲစိတ်တွန်းအားကြောင့်လှုပ်ကြတာဆိုတော့ဒါကြောင့်မလို့နက်ခံမဆိုတာ ကာမဂုဏ်မှထွတ်မြောက်တဲ့ကုသိုလ်မှန်သမျှဒီနက်ခံမဖြစ်ပြီးဘာကြောင့်လဲအာယုံ၅ပါးနေရထွက်လာလို့အဲဒီကနေတစ်ဆင့်တက်ဝိပဿနာပွားမယ်ဟောမြင့်သွားပြီအဲဒီကနေတစ်ဆင့်တက်ဇံကိုတက်မယ်ဟောမြင့်သွားပြီဟာမက်ကိုတက်မယ်ဖိုးကိုတက်မယ်အာအမြင့်ဆုံးရောက်သွားပြီဒါတော့ဒီ အဲ့ဒီကနေပြီးတော့တခါဘဝအနေနဲ့ပြောမယ်ဆိုရင်ဟာလူလောကမှာနေရတာဒီဟိုရင်ဖြစ်တယ်ဆိုတော့ယောဂီဘဝလစ်လာမယ်ဆိုပါတော့နောက်ကြောင်းလာဟိုရင်လုံးမယ်ဆိုရင်လဲအိမ်ဆိုတာကာမဂုဏ်နဲ့ပဲကာမဂုဏ်နေနေပြည့်နေတဲ့နေပယ်ကနေပြီးတော့မှကြောင်းကံဖရသွားလိုက်တယ်ဆိုလို့ရှင်လဲမိမိသွားသလောက်နေသလောက်ဟာအဲ့ဒါနက်ခံမှပဲတောကြီးတဲ့ထွက်မှတောထွက်တာမဟုတ်ဘူးအာယုံအဖြစ်ထွက်နိုင်တာလည်းပဲဒါထွက်ချင်းတစ်မျိုးပဲအာယုံဆိုတာကာမဂုဏ်နဲ့ပဲအာယုံပြောတာအဲ့ဒီကနေပြီးတော့မှ physically ပေါ့ဗျာအိမ်ဆိုတဲ့ကာမဂုဏ်တို့ရဲ့ နော်ပျော်ပါရာကြစ်စားရာကနေပြီးတော့ကာမဂုဏ်အာယုန်နဲတဲ့ကြောင်းကံဘုရားရိပ်သာကိုသွားရင်လဲဒါထွက်ခြင်းတစ်မျိုးပဲရိပ်သာမှာသွားတရားအထုတ်ကြမယ်ကုသိုလ်လုပ်မယ်ဟောထွက်လာပြီနိခမပါရမီနိခမကုသိုလ်အဲ့ဒါတွေဖြစ်ပြီနော်ဒါကြောင့်မလို့ယဟန်ဝတ်တယ်သီလရှင်ဝတ်တယ်ယောဂီဝတ်တယ်ဆိုတာလဲဟာငါတို့လဲဒါထွက်လာတာတစ်မျိုးပဲလို့နိခမကုသိုလ်ဖြည့်တာပါရမီဖြည့်တာပဲဒါတော့သင်္ကပ္ပ၃မျိုးထဲမှာဘယ်သင်္ကပ္ပလဲနိခမ သင်္ကပ္ပလို့မှတ်ပါမိမိတို့လုပ်တဲ့ကုသိုလ်လို့အဲ့ဒါလို့သိပြစေတိမအားရှိတာတိမလှုပ်ချင်တာကုသိုလ်ကိုသေးတယ်လို့ဘယ်တော့မှသေးတယ်လို့မထင်မှတ်နဲ့တဲ့နော်ကုသိုလ်ကိုသေးတယ်လို့မထင်မှတ်ရကောင်းသလိုအကုသိုလ်ကိုလည်းသေးတယ်လို့တော့မပေါ့တွက်နဲ့မစင်မှန်ရင်နန္နာယူရင်ဘယ်အော်ဒီကရုံးနိုင်မှမထွက်ဘူးအကုသိုလ်မှန်ရင်အပြစ်ရှိတာကြီးပဲဟုတ်တယ်မဟုတ်လား အဲ့ဒါကြောင့်မလို့ဒီတိုင်းပဲဆန့်ကျင်ဘက်ကကုသိုလ်မှန်ရင်လည်းကောင်းကျိုးပေးတာကြီးပဲသေးတယ်ကြီးတယ်မတွက်ပါနဲ့လေးနဲ့မှုအရေးကြီးပါတယ်ဒါကိုပြောချင်တာကောင်းပြီဒါကဦးဇင်းတို့နေ့စဉ်ဘွားထဲမှာမိမိတို့ဟာဒီကုသိုလ်တရားကို နော်ဘယ်ဟိုတနေ့ကပြောပြီးဟိုသူမေးတယ်ဟုတ်လားဟင်းချင်ရင်းနဲ့ထမင်းချင်နဲ့တရားနာကောင်းမကောင်းကဲဦးဇင်းအခုဖြေစရာလိုသေးလားလို့မလိုတော့ဘူးမလိုတော့ဘူးကုသိုလ်မလုပ်ကောင်းတဲ့နေရာဆိုတာရှိသေးလား မရှိဘူးအကုသိုလ်ကြတာမမေ့ဘူးအကုသိုလ်မလောက်ကောင်းတဲ့နေရာရှိလားမမေ့ကုသိုလ်မလောက်ကောင်းတဲ့နေရာမရှိပါဘူးအချိန်လည်းမရှိဘူးတတ်မှတ်ထားတာမရှိဘူးနော်မြတ်စွာဘုရားပြောတယ်လေတချို့ဟာရေရစားပဲပြတ်တရားပဲမြတ်စွာဘုရားပြောဘရိကိဏကာယကမ္မဝါစာကမ္မဘရိကိဏဘရိကိဏမနောကမ္မပဏိတိတေဘရိကိဏမြင့်မြတ်ကောင်းမြတ်တဲ့ကာယကမှန်သမျှဘယ်အချိန်လှုပ်လို့ရေရစားကြီးပဲဟုတ်တော့မဟုတ်လားကောင်းမြတ်တဲ့လှုပ်လို့တာရေရစားကြီးပဲရေရွေးစရာမလိုဘူးဘာဖြစ်လို့လဲအပြစ်ကင်းနေလေဒါကြောင့်ကုသိုလ်မှန်ရင်လည်းဘယ်နေရာဘယ်အချိန်လှုပ်လို့လှုပ်ကောင်းတယ် ကောင်းပြီရှေ့သွားမယ်အပြဘာရသင်္ကပ္ပဒါမေတ္တာနဲ့အဖြောင်းမဲ့ပြောကြပါစို့ဗျာပါရကဖြစ်စည်းတာเนาะအပြဘာရကဗျာပါရဖြစ်စည်းတယ်တော့ဒေါသသူရဲ့ဆန့်ကျင်ဘက်ကသူများအကျိုးကိုလိုလားတာဟိုဟာကဖြစ်စည်းတာမေတ္တာကအကျိုးလိုတာအဲ့ဒီမေတ္တာလေးနဲ့သူတို့ဘာတွေလိုခွဲเนาะဟာခွဲကိုသူတို့ဘာတွေရှာ return ကိုမပါဘူးเนาะအဲ့ဒါလည်းမှတ်ထားမေတ္တာစစ်ရင်မေတ္တာမှန်ရင် ငါတော့ဒါလေးသူ့ကိုရင်ငါဘယ်တော့တော့ပြန်ရမှာပဲဘယ်တော့တော့ငါအတွက်ငါအကျိုးရှိနေနေလို့သူ့ရှိကဘာမှရကောင်းစေလို့မစင်စားဘူးသူလိုတာလေးပြပါစေဒါလေးရလို့ပြောပါစေဒါလေးကြောင့်စိတ်ချမ်းသာပါစေဒီအခက်ခဲလေးကလွတ်ပါစေဆိုတဲ့စေရနာကလေးမေတ္တာခေါ်တယ်ဒီစိတ်ကလေးကမေတ္တာအဲ့ဒီစိတ်နဲ့ကိုညီမယ်ပြောဆိုမယ်ပေးမယ်သင်ပေးမယ်ဖေးမမယ်အဲ့ဒီအပြုမူမျိုးအဲ့ဒီအကြံစီမျိုးဒီအဗျာပါဒသင်္ကပ္ပဒီနေရာမှာတော့ မနောကမေတ္တာလို့ပြောကြပါစို့နော်သင်္ကပ္ပဆိုတာကြံယုံကြံတာကိုနော်ကာယကံမြောက်ဝစီကံမြောက်တော့မရောက်သေးဘူးသို့တော့ကိုနဲ့နှုတ်နဲ့လှုပ်ဖြစ်ဖို့ဘယ်သူကအရေးကြီးလဲစိတ်ကမနောက အခြေခံတာဆိုတော့မနောမှာအခြေခံအားကောင်းပြီစဉ်းစားတာများလာပြီဆိုအဲ့ဒီစိတ်ရဲ့တိုက်တွန်းချက်ကြောင့်မလုံဖက်ကိုမနေနိုင်ဘူးလုံးမစိတ်ကနော်ကျဉ်တ်သွားတယ်မေတ္တာဖြင့်သူတို့ဘာတွေအကျိုးလိုလားသောအပြင်ကြံစီတယ်အာဝိဟိန္ဒသင်္ကပ္ပညှင်းဆဲခြင်းမှာထွမြောက်သောအကြံစီတနည်းအားဖြင့် တတ္တဝါတွေကိုကရုဏာနဲ့ဗမာပြည်ကတော့ကရုဏာဆိုဂငန်နေရေးတယ်အမှန်ကစာကကာကြီးနဲ့ရေးမှပုံမှန်တယ်မြန်မာတပ်ပုံမှာလည်းဂငန်နေပါကရုဏာဆိုပြီးအတန်တွက်နေရေးထားတယ်သူကတော့နှစ်ခုလုံးမှန်ပါတယ်တဲ့သူကရောချတာမြန်မာတပ်ပုံကျန်မြန်မာစာဆရာတွေပါရင်နည်းနည်းလေးကလိလိုက်ပေးလိုက်အောင်မလားပါဠိလိုက်ရင်ပါဠိတိုင်းရေးတာပိုကောင်းတာပေါ့ကရုဏာကဗမာစကားမှမဟုတ်တာဟုတ်တော့မလားမေတ္တာတို့ကရုဏာတို့ဥပေက္ခတို့ဝေဒနာတို့စေတနာတို့ကပါဠိတွေဥစ္စာ ပါဠိရေးတိုင်းရေးရင်ပါဠိတန်တိုင်းရေးတာပါဠိတိုင်းရေးတာကောင်းတာပေါ့နော် option တွားထားတာတော့မကောင်းဘူးလို့ထင်တယ်ဦးဇင်းကဒီကငန်နေရေးတဲ့ကရုဏာလို့ဦးဇင်းမကြိုက်ကိုမကြိုက်တာဘာဖြစ်လို့လဲ define လုပ်ရင်ဘယ်လိုလုပ်အနှစ်ထွက်မလဲလို့ဦးဇင်းက define လုပ်ရတာစကလုံးနေ define လုပ်ရတာဥစားဒါတော့ကရုဏာကို define လုပ်လို့ရှင်ကငန်နေတွားလို့ရင် define လုပ်လို့ကိုမရဘူးပါဠိပညာရှင်တွေတွားမေးကာကြီးနေရေးမှာကရုဏာကြမှာနော်မှန်မယ်အဲ့ကြမှာ definition လုပ်လို့ရတယ်ကောင်းပြီအဲ့ဒီကရုဏာနဲ့တတ္တဝါတွေအပေါ်မှာ နော်မိမိကရစ်စစ်တဲ့စိတ်မပါပဲကူညီတယ်ဖေးမှတယ်ဒါလည်းပဲခုနပြောသလိုလှုပ်ပေးတယ်အဲ့ဒီလိုမျိုးစိတ်แท้လေးမှာရှိပြီးတော့ချွတ်တဲ့နွမ်းပါအားငယ်နှိမ့်ကြနေတဲ့ပုံကိုယ်တွေကိုသနာစိတ်ထားကူညီတာကိုအဝိဟိန္ဒသင်္ကပ္ပနော်အဝိဟိန္ဒသင်္ကပ္ပအပြပါရသင်္ကပ္ပမေတ္တာနဲ့ကြတော့ရွယ်လူတွေလည်းပါတယ်အထက်လူတွေလည်းပါတယ်နော်များသောအားဖြင့်ကမေတ္တာဆိုတာကတော့သူကကိုယ်နဲ့တန်းတူအဆင့်ရှိတဲ့သူမေတ္တာဟိုရင်ပေါ့နော်အထက်လည်းပါပါတယ်မေတ္တာနဲ့ကူညီကြတယ် အောက်ကြတဲ့သူကြတော့တနာစရာကောင်းတော့ကရုဏာပြဋ္ဌာန်းတယ်နော်မေတ္တာကတော့အလဲလက်တန်းစားလို့ပြောတာပဲဒါပေမဲ့အထက်တန်းစားလည်းပါပါတယ်နော်ဘာဖြစ်လို့လဲကို့အထက်ကြီးတဲ့ပုံကိုယ်တွေအတွက်ကိုမိမိကတခါတလေကြတော့မုရိတာနဲ့ဝမ်းမြောက်တာမဟုတ်ဖက်နဲ့ရိုသေသမှုနဲ့ဂုံကြည့်ပြီးတော့မှကုညီတာတွေလည်းမရှိဘူးလားလို့ဆရာကြီးတွေလေးစားလို့ဆရာမကြီးတွေလေးစားလို့ဟုတ်တယ်မလားအေးအဲ့ဒါတော့သူတို့အသက်အရွယ်ဂုံသက်ခါတွေကြီးညိုလေးစားပြီးတော့ကုညီတာပြောဆိုတာတွေလည်းရှိတော့ဒါတော့အထက်လည်းပါတယ်လို့ပြောကြပါစို့ဒါတော့အဲ့ဒီသုံးမျိုးသုံးမျိုးကို ဘာသင်္ကပ္ပခေါ်မလဲတမ္မာသင်္ကပ္ပနော်အဲ့ဒီသုံးမျိုးပါဠိပဲတက်တက်ဆိုကြည့်စမ်းပါနက်ခမ္မာသင်္ကပ္ပအဗျာပါဒအာဝိဟိန္တသင်္ကပ္ပအဲ့ဒီသုံးမျိုးလုံးကိုပေါင်းပြီးတော့တမ္မာသင်္ကပ္ပကဲတမ္မာသင်္ကပ္ပဘာတွေလဲဆိုတာကိုသိသွားပြီဟုတ်တော့မလားကုသိုလ်နယ်ပယ်ကိုမကောင်းတဲ့အကုသိုလ်ကနေထွက်ပြီးကုသိုလ်နယ်ပယ်ကိုရောက်အောင်လုပ်တဲ့ ကြံစီခြင်းမျိုးကိုနက္ခမလို့ခေါ်လိုက်အားလုံးခြုံပြီးတော့နော်ဒါတော့ငါတို့ကုသိုလ်လေးတစ်ခုလှုပ်တိုင်းလှုပ်တိုင်းဒီသင်္ကပ္ပပါပြီးမှလှုပ်ရတယ်မစင်စားဘဲနဲ့လှုပ်လို့မှမရပဲနော်ဒီနေ့ဒီကိုသင်္นานကိုသွားမယ်ဆိုတဲ့စိတ်စင်စားပြီးမှဒီရောက်လာတာမစင်စားရောက်ပါမလားမစင်စားသတိမရအောင်သတိမရမရောက်တော့ဘူးပဲဒါတော့စင်စားပြီးမှဒီခန္ဓာကိုယ်ကြီးကိုသူတွန်းလာတာစိတ်ကတွန်းလာတာနော်စိတ်တဏ္ဍာနေဒီလောကလောကကြီးကိုစိတ်ကဆောင်းနေတယ်ဆိုတာလေ အဲ့ဒါတော့အဲ့ဒါအခုအခုသင်နေကြတယ်လေ့လာတယ်ဖတ်သားတယ်မှတ်သားတယ်မင်းမြန်းကြတယ်အားလုံးဒီ knowledge တွေအကုန်လုံးကိုဦးဇင်းတို့ဒီအတွေးလေးကနေပြီးတော့မှပေးနေတာပဲဒီတွေးလေးကြောင့်ရနေကြတာနော်ကောင်းပြီအဲ့တော့အဲ့ဒီ၃မျိုးကိုကြံစီရင်ဒါမနောကနော်ကြံစီလို့ရှင်ဒီအကြံစီမျိုးဒီတမ္မာ သင်္ကပ္ပလို့မှတ်ပါဒါတော့တမ္မာသင်္ကပ္ပဆိုတာတမ္မာရဲ့ဆန့်ကျင်ဘက်ကမိစ္ဆာမှားယွင်းတာရှိတယ် ဒါတော့အောက်မှာမိစ္ဆာဆိုတာလေးကိုဖတ်ကြည့်အောင်မိစ္ဆာဝိတ္တ၃မျိုးကိုပယ်ခြင်းဆိုတာနံပါတ်1ဖတ်ကြည့်ပါအောင်နိခမ္မအင်းဟင်းအင်းဟင်းအ ထုတ်ပြီးဒါသူတို့ကဒီနေရာမှာကောင်းတဲ့ဘက်မကောင်းတဲ့ဘက်စိုက်နှစ်ခုမှတ်ထားပေါ့နော်ကောင်းတဲ့ဘက်ကနေခမသင်္ကပ္ပအပြပါဒသင်္ကပ္ပအဝိဒသင်္ကပ္ပသူ့ရဲ့ဆန့်ကျင်ဘက်တရားရှိတယ်ဒါတော့နေခမဝိတ္တဖြင့်ဆိုတာနေခမသင်္ကပ္ပလို့ပြောတယ်ကာမကိုကြံစီသောဒါကိုခုနက definition ပြောပြီးပြီကာမဆိုတာလိုချင်စရာအာယုံမှန်သမျှကိုပြောတာနော်သိရှိသိမဲ့အာလုံးနဲ့ဆိုင်တယ်အဲ့ဒီကြံစီတတ်တဲ့ကာမဝိတ္တဒါကိုပဲဖြစ်တယ်ဆိုတော့နိက္ခမသင်္ကပ္ပဆိုတာ စဉ်းစားလိုက်တဲ့အချိန်ကစလို့ကောင်းတဲ့ဘက်ကုသိုလ်ဘက်ကိုစဉ်းစားပြီးကာမဘက်ကစဉ်းစားတာကကိုရဖို့ဘက်ဆွဲလန်းဖို့ဘက်ကိုစဉ်းစားတာဒါတော့ဒီသူတို့နှစ်ခုကသူတို့နှစ်ခုပြောင်းပြန်ဆန့်ကျင်ဘက်နက္ခမ္မကကောင်းရာကောင်းကြောင်းထွက်မြောက်ကြောင်းကိုစဉ်းစားတယ်ဒီဘက်ကရရရကြောင်းဆွဲလန်းကြောင်းကိုစဉ်းစားတယ်သူတို့နှစ်ခုကလုံးဝဆန့်ကျင်ဘက်ဒါကြောင့်ကာမဝိတ္တကိုဘယ်သူနဲ့ပဲနက္ခမ္မဝိတ္တနဲ့ပဲပြီးတော့မှဗျာပါဒဝိတ္တကိုကြတော့ဘာနဲ့အဗျာပါဒနဲ့ပဲ ဝိဟိတဝိတ္တကိုကြတော့အဝိဟိတနဲ့ပဲအဲသူတို့လည်းဘလုံးကန်တယ်လို့ပဲဟောဘက်နဲ့ဒီဘက်နှစ်ဖက်ရှိနေမှာတော့နော်ဒီလူကဘသူဆိုလို့ရင်ဒီလူနဲ့ကတ်ထားတယ်လို့မလာဘူးလားလို့ဒီကောင်ကနောက်တန်းလူဘသူနဲ့ကတ်ထားတယ်လို့ရှိတယ်လို့ပဲဦးဇုံတို့ဒါ match လုပ်နေတာပဲနော်ကာမဝိတ္တကိုဝိဟိတနဲ့ကာမဝိတ္တကိုနက္ခမနဲ့ပဲဗျာပါရဝိတ္တကိုအဗျာပါရနဲ့ပဲနော်ဝိဟိတကိုအဝိဟိတနဲ့ပဲအဲ့ဒီလိုမျိုးသူတို့ချင်းသူတို့ချင်းထိတ်တိုက်တိတ်ပြီးတော့မပယ်သွားတာအဲ့တော့ကောင်းပြီဒါက ပယ်ပုံ၃မျိုးပေါ့နော်ဒါတော့မြတ်စွာဘုရားအလောင်းတော်ကြီးဒီကာမဝိတ္တပယ်ပုံနဲ့ပတ်သက်ပြီးကာမဝိတ္တဝိတ္တ၃မျိုးလုံးပြောကြပါစို့ဦးဇင်းတို့မာတုရတနာတုတ်တန်ကြီးထဲမှာဟောထားတာရှိတယ်အခုနကမြတ်စွာဘုရားပြိဋိဘံစံဖို့လာတဲ့အခါမှာမြတ်စွာဘုရားရွေးချယ်တာကဒီကုသနာယုံဆိုတဲ့မြို့သိမ်မြို့သေးလေးကိုရွေးချယ်တာဒါကိုမကျင်တဲ့လို့အာနန္ဒာဒီပြင်ကြီးတဲ့ရာဇဂျိုးတို့လိုဒီတာဝိထိတို့လိုမှာမြို့ကြီးတွေမှာ တိုင်းပြည်ကြီးတွေပေါ့ဗျာပတ်စံချတာတဲ့မြို့ကြီးတွေတိုင်းပြည်ကြီးတွေမှာပရိနိဗ္ဗာန်စံစီခြင်းတာဘာဖြစ်လဲလဲမြတ်စွာဘုရားပရိနိဗ္ဗာန်စံရင်တိုင်းတိုင်းပြည်ပြည်ကလာတဲ့ကဒါကိုအခါနိုင်လောက်တဲ့မြို့ကြီးကိုသူကရွေးစီခြင်းတာဒါမှမြတ်စွာဘုရားကပြန်ရှင်းတယ်ဒီနေရာမြတ်စွာဘုရားစစ်ကြဝဠာမင်းဘဝနဲ့6ကြိမ်မြောက်နော်သူခေါင်းချပြီးသားဒီတစ်ကြိမ်အခုသွားမယ့်နေရာကအခုလက်ရှိပြိဋိနိဗ္ဗာန်ဆန်တဲ့နေရာဒီဖရာအဖြစ်နဲ့နောက်ဆုံး9ကြိမ်မြောက်ချတာ10ကြိမ်မြောက်မချဘူးဒါသူရှင်းမှာတော့ကမဲ့အခုမြင်တဲ့ကုသနာယုံကသေးသေးလေးဆိုမဲ့ ဟိုတော့ကအဲ့ဒါလိုမဟုတ်ဘူးကြီးတယ်ဆိုပြီးတော့မှစစ်ကြောရဲမင်းဘွားတော့ကသူဖြစ်ခဲ့တဲ့မဟာတုရတနာစစ်ကြောရဲမင်းကြီးအကြောင်းကိုပြန်ဟောတဲ့တုတ်မဟာတုရတနာတုတ်တဲ့ဒီကနေ့ကလေးမဟာဝထမှာရှိတယ်ပြောချင်တာကဘာလဲဆိုရင်ဟောဒီမဟာတုရတနာမြတ်စွာဘုရားအလောင်းတော်ဟာသူသူတို့ခက်ကအသက်ကတိမ့်တန်းနေမှာနေကြတာဖြစ်တဲ့အတွက်ကြောင့်မလို့ကလေးငယ်ဘွားနဲ့၈000လေးတောင် နေခဲ့တယ်ပြီးတော့အိမ်ရှင်မင်းသားဘွားနဲ့၈000လေးတောင်ဘယင်အဖြစ်နဲ့၈000လေးတောင် ဘယင်ဘွားအနာယူရထိုင်ရခေါ်မှာပေါ့ဗျာဇန်ဒီပါတီတရားအထုတ်နေတာ10400 10400 4ခုနေတယ်အဲ့တော့10400 4ခုနေတဲ့အထက်မှာသူဘယင်ကြီးဖြစ်ကနေပြီးတော့သူ့ရဲ့ဒီပိုင်ဆိုင်မှု10400ဆိုတာကသူပိုင်တဲ့မြို့တွေရွာတွေအသုံးဆောင်တွေဘာတွေညာတွေအကုန်လုံးကလည်း10400နေကြီးပဲအကုန်လုံး160ကြီးပဲနော်အဲ့တော့လူရင်းလေးပြောချင်တာကဘယင်ဖြစ်တဲ့အချိန်ခါမှာ သူ့ရဲ့နန်းတော်ကြီးအတွင်းမှာပဲနန်းတော်ကြီးကြီးကြီးကျယ်တဲ့ခန်းနာတွေထားတော့သူ့ရဲ့နန်းတော်ကြီးအတွင်းမှာပဲသူ့ရဲ့တရားကျင့်တဲ့အဆောင်ဆိုတာတတ်တတ်ရှိတယ်။တရားထုတ်တဲ့အဆောင်။ဒါတော့အဲ့ဒီကနေပြီးတော့သူဒီလောကီအာယုံကာမဂုဏ်နဲ့ညင်းငွေလို့တရားထုတ်တော့မယ်ဆိုတော့ဟောဒီတရားဆောင်ကိုသွားတဲ့အခါမှာသူကတရားဆောင်ကိုလာတဲ့အခါကျတော့သူ့နောက်ကနေဘင်းကြီးသွားတာအချွေရန်နေတဲ့ဟိုနာဒီနာလိုက်ပို့တဲ့အချမ်းရန်နေပါတာကိုဒါတော့တရားဆောင်ရဲ့အပေါ့ဝကိုရောက်တဲ့အချိန်ကမှာနော် သူကစကားသုံးခွန်းပြောတယ်။ဘာလဲဆိုရင်တိဋ္ဌကာမဝိတက်ကတိဋ္ဌဗျာပါဒဝိတက်ကတိဋ္ဌဝိယတာဝိတက်ကဟဲအမောင်ကာမဝိတက်သင်ဒီနေရာမှာရက်ခဲ့တော့သင်နေရမယ့်နေရာဒီနေရာပဲရှိတယ်ဒါတည်းရှိမကြုံနဲ့ဟဲအမောင်ဗျာပါဒဝိတက်ကနော်သင်ဒီနေရာမှာပဲရက်နေခဲ့တော့သင်ရှိကိုမကြော်ခဲ့နဲ့သင်နေရမယ့်နေပဲကုန်ပြီလိုက်လာမယ့်နေပဲကုန်ပြီ နော်အမောင်ဝိဟိတဝိတက်ကသင်ဒီတကားပေါက်မှာပဲရက်နေခဲ့တော့သင်လိုက်ရမယ်နေပဲကုန်ပြီတဲ့ဟောဘက်ကမလိုက်ခတ်နေတော့လို့ဆိုလို့တယ်ဒီထက်မှာဘယင်ကြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီသင်္ကပ္ပသုံးမျိုးထဲမှာကာမဝိတ္တဆိုတာတော့ပြောမနေနဲ့ဘယင်တို့ဆိုတာကာမဂုဏ်စည်းစိမ်ကိုတခါတဲ့စစ်ကြိုရမင်းလည်းဖြစ်လိုက်တဲ့အခါကျတော့စည်းစိမ်တကစည်းစိမ်ထဲမှာစစ်ကြိုရမင်းစည်းစိမ်ကအကြီးဆုံးပဲဒီစည်းစိမ်ကြီးတွေကိုပြန်လဲအောက်မဲ့တတိယနေမယ်ဆိုသူတရားထုတ်လို့ဖြစ်ပါမလား ဒါ no doubt ပဲတိဋ္ဌကမ္မဝိတ္တကလို့သူပြောကိုပြောရမယ်တိဋ္ဌပြဘာရဝိတ္တကနော်ဒါကပြဘာရဆိုတာကလည်းဖြစ်စည်းတယ်ဆိုတော့ဘေးရင်ဆိုတာလည်းတိုင်းပြည်အုပ်ချုပ်တယ်ဆိုတော့ဟာတတ်ရဖြတ်ရနော်အမိန်ပေးရတဲ့တည်းမရှိဘူးလားရှိတာပဲပြဘာရဒေါသနဲ့ရှင်တာလည်းရှိတာပဲနော်ပြီးတော့မှအခုနပြောလို့ညှင်းဆဲရတာတွေဓာန်ပေးရတဲ့တည်းလည်းရှိတာပဲဒါတော့ကာမရောဒေါသရောညှင်းဆဲတာတွေရောရှိနေတဲ့ခါကျတော့ဒါတွေဒါတကယ်လို့တရားဆောင်နဲ့ပါလာလို့ရှိရင်ဒါတွေကသူ့အတွက်အနောက်ရှင်မဖြစ်ဘူးလားဖြစ်တယ်ဒါကြောင့် तू ဒါတွေဒါအတွေးဝင်နေတော့ငါတရားအာယုံရောက်မှာမဟုတ်ဘူးဆိုပြီးတော့ဟောဒီတရားဆောင်ကိုဝင်တဲ့မုတ်ဥဘဝမှာကာမဝိတ္တရောဗျာပါဒဝိတ္တရောဝိဉ္ဒဝိတ္တရောဒီဝိတ္တ၃ပါးလုံးကိုတခါတည်းနှစ်ထုတ်ပြတာနှစ်ထုတ်ပြတာအဲတရားထုတ်မဲ့ပုဂ္ဂိုလ်တွေအဲ့ဒါလေးတော့သတိထားအဲ့ဒါလေးတော့သင်္ကန်းစာယူနော်ဘုရားလောင်းတော်သူရတနာမင်းကြီးကတော့တရားထုတ်တော့မဲ့တရားဆောင်အဝင်ဘဝမှာ ရှိသမျှကာမဝိတ္တဗျာပါဒဝိတ္တဝိရင်တဝိတ္တတွေကိုအကုန်လုံးနှင်ထုတ်ပြတာမလိုက်ခန့်နေတော့တရားဆောင်ဘက်ကိုနော်ဘာဖြစ်လို့လဲ तू အနောက်ရှိပေးတော့မှာကိုအနောက်ရှိပေးမဲ့ကြံစီမှုတွေကို तू ကနှင်ထုတ်တာဦးဇင်းတို့ယောဂီတွေကတော့အဲ့လိုဟုတ်ပါဘူးဗျာနော်တမီးအမေကိုဖုန်းခေါ်နော်အမေဖုန်းခေါ်လိုက်မယ်နော်ကောင်းကောင်းနေကြနော်အမေမလာခင်ကောင်းကောင်းနေကြနော်ဟာဘာဖြစ်တယ်ညာဖြစ်တယ်အမလေးကြောင်းရှိမှမှားလဲရတာတွေမှားလဲရတာတွေ တရားအားထုတ်ဖို့က9ရက်မှားလိုက်ရတာကတပတ်စာမာတုရတနာမင်းကြီးတရားဝင်လာတာနဲ့တော့တဲကွာကိုဟမ်ဦးဇင်းတို့ယောဂီတွေတော့ကြောင်းလာတာအထုပ်မဖြစ်တဲ့ပြင်အထုပ်ကြီးတောင်ပိုးတောင်ကြီးလာသေးတယ်တခါတည်းဖပြုတ်ကြီးသွားတို့တဲ့ခါကျတော့တို့လေကားလေ တို့လေကားလေဆိုသလိုပဲဘလို့လို့တရားထုတ်တော့ဒီအတွေးတွေကမုံပဲရှိပါမလဲဟမ်ငါအိမ်ခေါ်လိုက်ဥမာဖြစ်မှာမြကြီးကဒီချိန်ဆိုဘာဖြစ်တာသမီးကြွေးပြီးပြီလားတားလေးကိုသမီးလေးကိုနဲ့ဟာ ပြောလဲရတာတရားထုတ်တာဟောဗျာဖြောင်းမြောင်မှန်မှန်လေးထုတ်ပါတော့ဗျာအိမ်ပြန်ထိန်းစမ်းပါလေဒီမီးကိုဟင်မဟုတ်ဘူးထိန်းနေကြဟိုမှာကြံခဲ့တဲ့ဟိုမှာဟိုတော့သူသမီးကိုကိုဟိုတော့စိတ်မချနိုင်သေးဘူးဒါတော့အတွေးကဒီလောက်ဟိုနှင်ထုတ်ရမှာပါဆိုကကြမှာရှိသမျှအတွေးပိုးပြီးတော့ချက်ကားနေတော့တရားတွေးတမသင်္ကပ္ပဖြစ်ပါတော့မလားကာမဝိတ္တကြီးပဲသွားပြီသွားပြီအဲ့ဒါနော်သွားပြီအဲ့တော့ ဦးဇင်းကစဉ်းစားတယ်စဉ်းစားကြည့်တယ်ဦးဇင်းတို့ဟိုးတော့ကအခုလဲလောက်ပါသေးတယ်လင်းစိတ်မှာနော်အထက်ကိုဝင်တဲ့အခါကျတော့ဦးဇင်းတို့သွားတဲ့ဆေးလေးတွေနော်ခေါင်းလိမ့်စီလေးတွေဘာလေးတွေပါလေးပါနေဘယ်ထက်ထားခဲ့ရလဲမိုက်ပုံးနဲ့ထားခဲ့ရဦးဇင်းလည်းကြောင်းဘောက်မှာအဲ့ဒါပုံကြီးသွားချထားမလားစစ်ကူးတယ်ခမရတို့အဲ့မိစ္ဆာဝိတ္တတွေမောကာမဝိတ္တတွေပါရင်ကြောင်းဘောက်မှာထားခဲ့ပါအပြန်ကြမှာယူပါလို့ဦးဇင်းပုံကြီးသွားချထားရင်ကောင်းမလားလို့ကာမဝိတ္တသမားများထဲ့ရန်ဆိုပြီးတော့ကောင်းဘူးလား မဟာသုဒတနာမင်းကြီးရဲ့နော်ထုံကိုနှလုံးမူပြီးတော့ကာမဝိတ္တိများဤပုံတွေကိုထဲခဲ့ပါအပြန်ကြမှာပြန်ယူသွားပါဆိုပြီးတော့ပြောရမကောင်းဘူးလားဟုတ်ကိုလုံးမှာနောက်တစ်ခါကြာနော်အထုတ်ကလည်း तू ကစိတ်ထဲကထုတ်ထားတာဆိုတော့ဘလောက်ကြီးမှမသိဘူးနော်စိတ်နေပဲထုတ်တာကောင်းပါတယ်မတော်လို့ physically ထုတ်လို့ရှိရင်လည်းပုံကချလို့ပြီးမှာမဟုတ်တော့ဟုတ်လားတထုပ်ပြီးတထုပ်ကြီးနေလုံးလို့ ကံကောင်းပြီဒါကြောင့်မလို့ဦးဇင်းတို့တရားထုတ်တဲ့ပုဂ္ဂိုလ်များဟာဒီကာမဝိတ္တိတရားကိုယ့်အတွက်အနောက်ရှစ်ဘလောက်ဖြစ်တယ်လဲဆိုတော့မာတုရတနာမင်းကြီးရဲ့ထုံနှလုံးမူစေခြင်းလို့ဒီဟာကိုဦးဇင်းထည့်ပေးတာ။အော်ငါတို့တရားထုတ်ကြမယ်ဆိုရင်ငါတို့ကအထုပ်ကြီးနဲ့သွားလို့မဖြစ်ဘူး။ဒီအထုပ်ကြီးကငါတို့ငါတို့ကဒီအထုပ်ကိုပဲရှုပ်အရှင်းကျင်လို့ကြောင်းကိုသွားတာတရားထုတ်တာ။အခုတော့ငါတို့ကဒီထုပ်ကြီးကိုမချဘဲနဲ့ခေါင်းဘဝကိုမှမချတော့ဘူး။နော်။လွန့်ပြစ်ဖို့နေနေတသာဖြတ်ပြစ်ဖို့နေနေတသာခေါင်းဘဝပခုံးဘဝကိုမချအောင်။အဲဒါကြောင့် မိမိတို့ကတရားထုတ်တဲ့အလုံးနဲ့မိမိတို့ဟိုဘာခေါ်မလဲလှုပ်လာတဲ့ဟာနေကမကြိုက်ဘူးမကြိုက်တဲ့အတွက်တရားရှာတော့လည်းမရကြာတော့လည်းမရဖြစ်နေတာပေါ့ဟုတ်လားကောင်းပြီအဲ့ဒါကြောင့်ဒီကာမဝိတ္တတွေကိုတရားထုတ်တဲ့အချိန်လို့မဟုတ်ဘဲနဲ့နေ့စဉ်နေ့စဉ်လို့အချိန်မျိုးတွေကြာရင်ဘယ်လိုနည်းနဲ့ဒီလိုတော့ကာမနယ်ပယ်ကနေအ ਨੇ ဆုံးပေါ့နော်ဟော တနေ့တနေ့မှာကုသိုလ်ရေးနယ်ပယ်လေးပြုတ်ကိုဘလို့နီးနေဒီလိုတို့သွားနိုင်တယ်လေဘလို့အခွင့်အရေးတွေရှိတယ်လေဆိုတာသိအောင်အဲ့ဒီမှာဖတ်ကြည့်ပါဦးကာမထွတ်မြောက်သောအကြံစီဟူသည်ဆိုတာလေးကိုဘုသူဒ္ဓဖြစ်အောင်နော် ထမင်းချင်းတရားနာတာခိုင်တွေ့ပြီလားဘာဘာသင်္ကပ္ပရဲပါလဲနိခမသင်္ကပ္ပရဲပါတယ်နိခမသင်္ကပ္ပရဲပါတယ်ခိုင်ဒါကြောင့်ကုသိုလ်ကောင်းမလုပ်တာနေရာရွေးစရာမှမလိုပဲနော်မိမိတို့ဘာပဲလုပ်လို့ဒီရှေးတုန်းကပြောတာမကြဘူးလား အဲမြတ်စွာဘုရားလက်ထက်ကပြောတာလေငါတို့ကတော့ဟေးထမင်းထမင်းချီရဟင်းချီရကလေးထင်းရထင်းကိုရကြောင့်မအားလို့ငါတို့တော့တတိပဋ္ဌာန်လေးပါသိများများမဆောင်နိုင်ပါဘူးကာယ ानु ပတနာလောက်ဆောင်နိုင်ပါတယ်ဘယ်နဲ့တတိပဋ္ဌာန်ဘယ်နှပါလောက်ပဲဆောင်နိုင်ပါတယ်ဆိုတာလေသူတို့တွေလုံရင်ကရင်နဲ့မိမတွေစာကြက်ကြတယ်ဒါတော့အမျိုးသမီးတွေอืมဒါမျိုးဒါတော့ရှေးခေတ်ကအခုသူတို့လုပ်တဲ့အလုပ်ကြီးလေကလေးထင်းရတယ်နော်ထမင်းချီရတယ်ထင်းခွေရတယ်ဟာဘာလို့อ่ะဖွဲရရှိုးရတယ် ဒါတော့မအားလို့ဘယ်နှလောက်ပဲတင်နေပါတယ်ဆိုတော့ကဲသူတို့လုပ်တဲ့အလုပ်နဲ့ဟာနင်တို့လုပ်တာနဲ့မကိုက်ပါဘူးတရားနဲ့ကမြင့်မြတ်တာနဲ့နင်တို့လုပ်နေကမကိုက်ဘူးဒါမလုပ်ကောင်းဘူးဆိုရင်ကိုက်ဘူးအဲ့လိုပြောမလားဒီနေရာမှာဟဲ့ပြောလို့ဖြစ်မလား तू ကသူ့အလုပ်ကို तू လုပ်တာကိုတရားမလုပ်ဖက်နဲ့ तू လုပ်နေတာကဲအိမ်လုပ်သူ့တာဝန်အိမ်ရှိမတာဝန်လုပ်လက်လုပ်သေးတယ်သူ့ကုသိုလ်အလုပ်လဲတခါတည်းပါသွားသေးတယ်နှစ်ခုလုံးတခါတည်းနော်ဟိုဟာတကူတည်းလွန်တခုပဲရမှာပေါ့ဒါရေးသမီးဇီဝဒါတွေကြီးပဲတွင်းနေမယ်ဆိုရင် ဒါတော့ तू ကသူ့လောက်ဆရာလဲ तू လောက်တယ်သူ့ကုသိုလ်လေးလဲ तू ရအောင်ယူသွားတာမျိုးကောင်းပြီဒါကြောင့်မိမိတို့လူရန်ပေးကန်းတယ်လူရန်ပေးကန်းတယ်ဆိုတာလောဘရဲ့ဆန့်ကျင်ဘက်ဒါနဟုတ်တယ်မို့လားဒါနလုပ်တယ်ဆိုတော့လောဘထွက်သွားပြီအကုသိုလ်နဲ့ပဲသီလဆောက်တည်တယ်သီလဆိုတာကတည်တဲ့အတိုင်းပဲကိုယ်ခန္ဓာကိုယ်ကြီးကိုထဲရချို့ရထဲရချို့ရတာမျက်စိထိန်နားထိန်နှာခေါင်းထိန်ဟုတ်တယ်မို့လားအာယုံ၅ပါးတွေကိုဟိုသီလမကျိုးအောင်နော် ခန္ဓာကိုယ်နဲ့မဖောက်ပြန်အောင်သီလမကြိုးမိအောင်နှုတ်နဲ့မကောင်းတာမပြောမိအောင်ထိန်းရတယ်ထိန်းတယ်ဆိုကြတဲ့လို့အကုသို့မဖြစ်အောင်ထိန်းတယ်ဒါနက္ခမ္မသင်္ကပ္ပတရားနာတယ်တရားထိုင်တယ်တရားဆွေးနွေးမယ်စာပေကျမ်းကရေးသားမယ်သင်္นานပို့ချမယ်တရားကိုလေ့လာသင်ယူမယ်ဝေယဝဆလုံးမယ်အများကြီးပဲနောက်ဗုဒ္ဓဝေယဝဆတွေလက်လုံးစရာဓမ္မဝေယဝဆလုံးစရာဒါကဟိုထဲမှာပဲဒါဟိုအများကြီးရှိပါသေးတယ်เนาะနောက်လူမွေးကုသိုလ်တွေလည်းလုပ်ဆရာရှိတာပဲ လမ်းမှာသွားတယ်ဒုတ်ကလေးဒါဆူးလေးတွေ့လို့ပလင်ကွဲလေးတွေ့လို့လမ်းဘေးဖယ်ပေးလိုက်တယ်မကောင်းဘူးလားကောင်းတယ်ဒါတွေကကောင်းတယ်ဒါလေးတွေကဒါတိတိလေးမျိုးလိုများသွားပြီးတော့မဖြစ်တော့ဘူးလို့သွားမထင်နဲ့နော်ဩငါသာမဖယ်ရင်ဒီပလင်ကွဲကလူဆူးတော့မှာတကယ်လို့အဲ့ဒီလူဆူးတဲ့သူကမိသားစုတစ်ခုလုံးကိုသူတယောက်တည်းကလှုပ်ကြွေးကျန်တဲ့လူတွေအလုပ်ပြုတ်နေတယ်လေတယောက်တည်းကကြွေး တယောက်တည်းကကျွေးလို့မတော်လို့ပလင်းခွဲကြီးစူးလို့များခွင့်ကလည်းကုန်နေပြီယူလို့မရဘူးဆိုရင်သူ့ဒုက္ခရောက်လို့မယ်ဒါကြောင့်အဲ့ဒီလိုနော်မိဘမိကောင်းဖခင်သားသမီးအဲမိဘတွေလှုပ်ကြွေးသားသမီးလှုပ်ကြွေးဇနီးမယားလှုပ်ကြွေးအများပြည်သူကောင်းကျိုးလှုပ်ကြွေးလှုပ်နေတဲ့ပုံကိုယ်တွေတွေ့နော်ဒါမျိုးမဖြစ်ပါစေနဲ့ဆိုတဲ့စိတ်ကလေးနဲ့သူများဖြစ်မဲ့ဒုက္ခကိုကိုကကြိုမြင်ပြီးဘေးဖယ်လိုက်တယ်ကံမလောက်ကောင်းလဲစဉ်းစားကြည့်လေစူးတဲ့သူဟာနော်မိဘတွေလှုပ်ကြွေးတဲ့သူသားသမီးလှုပ်ကြွေးအများကောင်းကျိုးလှုပ်နေတဲ့ပုံကိုဒါကြီးစူးသွားလို့သူမလှုပ်နိုင်တော့ဘူးဆိုရင်အများတကမနဲ့နာဘူးလား အေးအဲ့လိုဖြန့်ကြည့်ရတယ်ဒါပလင်းခွဲကပေးတာနော်ပလင်းခွဲကပေးတာပလင်းခွဲကိုပြစ်တဲ့အခါမှာဩနော်စူးမဲ့ပုံကိုရဲ့တန်ဖိုးကိုအဲ့လိုမျိုးမြင့်ကြည့်အ ਨੇ ဆုံးဘာမှမရှိဘူးပဲထားအော်ဆူရင်ကာယကဒုက္ခရောက်ကြတော့မယ်စိတ်ဟာကိုနာပြီးဆိုမှစိတ်ကလည်းညစ်ရပြီဒါတော့ငါလည်းမဖြစ်ချင်ဘူးသူငါငါမဖြစ်ချင်သူလည်းမဖြစ်ပါစေနဲ့လို့ကိုမဖြစ်ချင်တယ်လို့မျိုးသူများမဖြစ်အောင်ထားလိုက်လဲဒါလည်းကုသိုလ်ကရရဲ့ပဲပလင်ကွဲပေးတဲ့ကုသိုလ်နော် ဒါတော့မိမိတို့ဟာကုသိုလ်လုပ်တဲ့အခါမှာအဲ့ဒါလိုစိတ်ကလေးကိုမြင့်မြင့်မြတ်တွေးလိုက်စမ်းပါစူတစ်ချောင်းကလည်းကိုယ့်ကိုကုသိုလ်ပေးတာပဲဘလင်ခွက်တစ်ခုကလည်း ကုသိုလ်ပေးတာပဲနောက်ကြောက်ကလေးတစ်လုံးကလည်းခလုတ်တိတ်မဲ့ပေးဖယ်ပေးရင်ကုသိုလ်ပေးတာဒါအထက်ကိုမြှောက်လိုက်တော့အထက်လုံးမဲ့ကုသိုလ်တွေနော်စိတ်စေတနာဖြူစင်မှုရေးကြည့်တယ်ကောင်းပြီဒီတစ်ခါကျတော့အောက်ကဟာသွားမယ်အောက်ကဟာကဘာလဲဆိုရင်အဲဖတ်လိုက်ပါအောင်ကုသိုလ်ပြုတိုင်းတမ္မာသင်္ကပ္ပ

ဒါလေးကတည်တဲ့အရေးကြီးတဲ့အချက်လည်းဖြစ်ပါတယ်ဦးဇင်းတို့တရားဝိပဿနာတရားအထုတ်တဲ့အခါမှာပြောတဲ့တမ္မာသင်္ကပ္ပရဲ့အဲ့ဒီမလုတ်ခင်မှာခေါ်တဲ့တမ္မာသင်္ကပ္ပနှစ်ခုအတိပ္ပယ်လေးတွေကိုကွက်ကွက်ပြပြသိစေခြင်းလို့ကုသိုလ်လုပ်တဲ့ဆိုရင်ဘယ်လို့မဆိုခုနပြောပြီးနိခမသင်္ကပ္ပလို့ခေါ်တဲ့ကာမဂုဏ်ကနေထွက်လာတဲ့အကြံစီကပေါ်လာလို့ဘယ်ကုသိုလ်မဆိုတမ္မာသင်္ကပ္ပပါပြီးမှဖြစ်ပြီးမှကုသိုလ်လုပ်လို့ရတယ် ဒါကြောင့်ကုသိုလ်တိုင်းမှာဘယ်ဘယ်သူပါလဲဆိုရင်နက္ခမ္မသင်္ကပ္ပပါတယ်တမ္မသင်္ကပ္ပပါတယ်ဒါမလုတ်ခင်စဉ်းစားတာနော်ငါဘယ်အခုသင်္นานမလာခင်တုန်းကစဉ်းစားတာကကြိုတင်စဉ်းစားတာပြီးတော့အခုလုံနေတဲ့အချိန်ခါမှာလည်းပဲဒါလုံဆက်ချိန်မှာလည်းပဲစိတ်ကတွေးရခေါ်ရစဉ်းစားရပဲဟုတ်တယ်မလားတော့သင်္ကပ္ပပါရပဲဒါကမိမိကောင်းရာ ကောင်းကြောင်းဘက်ကိုစဉ်းစားတဲ့စဉ်းစားခြင်းတမ္မသင်္ကပ္ပဒါအဲ့တမ္မသင်္ကပ္ပဒီလိုလိုတရားထုတ်တဲ့အချိန်ခါမှာ ပါတဲ့တမ္မာသင်္ကပ္ပနဲ့တူသလားဆိုတော့အတိပဲအဲ့ဒါမတူပြန်ဘူးအဲ့ဒါကြတော့ဘလို့ကွဲတယ်လဲဆိုရင်ဝိပဿနာမရှိခင်တုန်းကတော့ကုသိုလ်လုပ်ဖြစ်အောင်ကာမဂုဏ်နယ်တဲ့ကနေဆွဲထုတ်ရတာသွားသွားသွားဆိုပြီးတော့ဆွဲထုတ်ရတာဆွဲထုတ်ရတဲ့ခါကျတော့အဲ့ဒီဆွဲထုတ်တဲ့ခါကျတော့မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်เนาะကိုယ်စိတ်ကိုကာမဂုဏ်တွေပြည့်နေဆွဲဆွဲပြီးတော့ထုတ်เนาะဒေါသတွေမဖြစ်အောင်ရစ်စစ်ကြမ်းကြုတ်တာတွေမဖြစ်အောင်ဒါဆွဲထုတ်တယ်အဲ့တော့အဲ့ဒီချိန်မှာကက မလုတ်ဖြစ်အောင်ကောင်းတာကြတော့လုတ်ဖြစ်အောင်မကောင်းတာကိုမလုတ်ဖြစ်အောင်စဉ်းစားစဉ်းစားပြီးတော့မှဒါအာတွေးခေါ်ပေးတာကိုတမ္မာသင်္ကပ္ပနက္ခမသင်္ကပ္ပတမ္မာသင်္ကပ္ပလို့ပြောကြပါစို့တခါဝိပဿနာရှုပြီဆိုတဲ့အခါကျတော့ဒီအချိန်မှာခေါ်တဲ့သင်္ကပ္ပကြတစ်မျိုးဘာလဲဆိုလို့ရှိရင်အဘိဓမ္မာတပြည့်သိလိုက်မယ်နော်ဒီအဘိနိရောပဏလက္ခဏာအဘိနိရောပဏလက္ခဏာဆိုတာကစိတ်ကိုအာယုံဘုကိုရောက်အောင်ဆွဲတင်ပေးတဲ့သဘော အဲ့ဒါသမသင်္ကပ္ပသင်္ကပ္ပဝိတ္တတင်ပေးတယ်ဆိုတော့အဲ့ဒီမှာအဘိဓမ္မာလိုက်လာတဲ့ပုံကိုယ်လို့ဆိုရင်ဒါဥပမာပြောရင်နားလည်လိမ့်မယ်နော်ဝိတ္တဟာဒီစိတ်ကိုအာယုံကိုကြံစည်လို့သိနိုင်အောင်လို့စိတ်ကိုခေါ်ခေါ်ပြီးတဲ့ခါကျတော့ तू အာယုံဘုံခေါ်သွားတင်ပေးရတယ်တင်ပေးတဲ့ခါကျတော့အဲ့ဒီခါကျမှ तू ကသေသေးချာချာစဉ်းစားလို့ရအောင်နော်ဒါတော့ကောင်းပြီ तू ကစိတ်ကနေပြီးတော့အာယုံဘုံတန်းသွားလို့မရဘူး မသွားလို့ရတော့သွားလို့ရတဲ့လူကိုခေါ်သွားတယ်ဥပမာဘာနဲ့တူလဲဆိုရင်တောကလူကနော်မြို့ကဘရင်တွေ့ကျင်တဲ့ခါကျတော့ဘရင်နဲ့တောသားနဲ့အစ်စ်တော်မရှိတော့မြို့မှာနေတဲ့တငယ်ချင်းရှိသွားငါဘရင်ကြီးတွေ့ကျင်တယ်ကွာဆိုတငယ်ချင်းကမှခေါ်ပြီးနန်းတော်တော့ခေါ်ဟာဒီလိုဒီလိုဒီလိုဆိုတော့တငယ်ချင်းရဲ့အကူအညီနဲ့နန်းတော်တွေသွားတာဆိုတော့တငယ်ချင်းတောသားကိုတငယ်ချင်းကဘရင်ကြီးရှိခေါ်သွားတယ်အဲ့ဒီဥပမာလိုပဲစိတ်ကို အာယုံပေါ်ကိုရောက်အောင်ဝိတ္တကခေါ်ပြီးတင်ပေးရတယ် ဒါကကြမှာအော်ဒါကရုပ်ပါလားဟာဒါနံပါလားဒါကုသိုလ်ပါလားဒါအကုသိုလ်ပါလားအဲ့ကြမှာသူစိတ်ကသိရတာအဲ့တော့သိတဲ့အခါမှာဦးဇုံတို့ဝိပဿနာရှုပြီဟေးဆိုတဲ့အခါကျတော့မိမိစိတ်ကလေးကိုအရှုခံအာယုံပေါ်ကိုတင်ပေးရတာဒါဟာရုပ်ပဲရုပ်ပဲဆိုအဲ့ဒီဘက်ကိုတင်တင်ပေးရတာတနည်းသိစရာအာယုံ object ကိုသိအောင်လို့အာယုံကိုညှုတ်ပေးနေရတာ direction ပေးနေတာဒါပဲဒါပဲဒါပဲလို့လမ်းနေမှာ flashlight တွေနဲ့တင်ပြတာတွေ့တယ်မဟုတ်လားလို့ အဲဒီကိုဒီကိုဆိုပြီးတော့အဲ့လိုမျိုး तू ကအဲ့လိုညှွန်းကြွန်ပေးနေတာအဲ့ခါကျမှအာယုံရှိကိုစိတ်ကရောက်အာယုံစိတ်ကရောက်ခါကျမှဒါရုပ်ပဲဒါနာမ်ပဲဒါအနိစ္စပဲဒုက္ခပဲအနတ္တပဲလို့အဲ့လိုသိတာအဲ့တော့သိဖို့ကိုဝိဇ္ဇနုကဝေဝါနေသောစိတ်မတည်ငြိမ်တဲ့စိတ်တွေကနေပြီးတော့စိတ်ကိုစူးစိုက်ပြီးတော့မှလာရတာစူးစိုက်လာတဲ့အခါကျတော့တော်ယုံတန်ယုံနဲ့ယုံနံကိုမြင်ဖို့꿰ဖို့ဆိုတာလည်းမလွယ်ဘူးတော်ယုံတန်ယုံနဲ့အနိစ္စဒုက္ခကိုလည်းမြင်ဖို့မလွယ်ဘူးတော်ယုံတန်ယုံနဲ့ဖြစ်ဖြစ်ကိုလည်းမြင်ဖို့မလွယ်ဘူး မြင်ဖို့မလွယ်တဲ့ခါကျတော့ဦးဇင်းတို့တာမန်အချိန်မှာစဉ်းစားသလိုဒါကတော့ကုသိုလ်ပဲဒါကတော့အကုသိုလ်ပဲအာဒါတော့မကောင်းဘူးထင်တယ်အဲ့လိုစဉ်းစားနေမယ်ဆိုလို့ရှိရင်အခုနရုပ်နာကိုစဉ်းစားရောက်အောင်လို့အာယုံကိုစူးစိုက်နေတာနဲ့အခုနကအပြင်ဘက်တုန်းကမလုတ်ခင်တုန်းကတရားမထိုင်ခင်တုန်းကစဉ်းစားတာနဲ့တူပါမလားဟိုဟာကရုပ်နာကိုစူးစိုက်ပြီးတော့ကိုပို့ပေးနေရတာအဲ့လောက်စူးတာတော့မဆိုင်ရတဲ့ထဲမှာဟုတ်တော့မဟုတ်လားမဆိုင်ဘူးလေပြန်ပြန်ဘောင်းဆွဲနေတာပြန်ပြီးတော့ဘောင်းဆွဲနေတာ အဲ့ဒီခါကျတော့သူကဟိုရုပ်နာကိုကြည့်တယ်ဆိုမှမမြင်နိုင်ဘူးမမြင်နိုင်ဘူးဟုတ်တော့မလားမမြင်နိုင်ဘူးဦးဇင်းမာစီမာနေတော့ကတရားစစ်ရတယ်မြို့သမီးတွေစစ်တော့ထုံးစံတိုင်းပေါ့နော်မေးရသူတို့မှားတယ်သူတို့အာထုတ်တာသူတို့တိတာလေးတာမှားနေလမ်းကြောင်းတက်အောင်ပြင်ပေးတာပါပဲတရားစစ်တယ်ဆိုတာတခြားမဟုတ်ပါဘူးအဲ့တော့မိုင်းတယောက်မဲ့ဓမ္မကြီးဘာတွေမြင်တဲ့တုံးဆိုတော့သူ့လည်းရောက်တော့မေးတာပေါ့ဓမ္မကြီးကလည်းတော့လာတော့အခါတည်းသူကလည်းကြောက်ကြောက်လန့်လန့်နဲ့တုံတုံချီချီနဲ့ဖြင့်သူကပြန်ဖြေတယ် မျက်စိမိတ်ထားတာဗျာဘာမှမမြင်ဘူးတဲ့ဟုတ်တယ်လေသူပြောတာလည်းမှန်တာပဲတရားထိုင်တော့မျက်စိမိတ်ထားတော့မျက်စိမိတ်ထားတာဗျာတဲ့ဘာမှမမြင်ဘူးတဲ့လားအဲ့ဒါတော့ဟုတ်တယ်ဓမ္မကြီးလေမျက်စိမိတ်တော့ဘာမှမမြင်ဘူးဦးဇင်းတို့ပြိဿလည်းအဲ့လိုများဖြေမလားမသိမျက်စိမိတ်ထားတော့ဘာမှမမြင်ဘူးလို့စိတ်အာယုံစူးစိုက်မှုစူးစိုက်ပြီးတော့မှအာယုံပြုနေတဲ့အခါမှာဒီစိတ်ကလေးကပို့လို့မရဘူးဖြစ်နေတယ်သူ သူမျက်စိကမျက်စိမိတ်လိုက်ရုပ်တင်တာနဲ့ကွဲပြီးတော့ဒါရုပ်တာနဲ့ဒါဖြစ်ဖြစ်လို့ तू မြင်မယ်လို့ထင်တာဟုတ်ဒါတော့ तू ကမျက်လုံးကြီးဖွင့်ကြည့်တဲ့ object တွေကိုတွေ့တယ်လို့မျိုး तू ကတွေ့မယ်ထင်တာမျက်စိမိတ်ကြည့်တော့ဘာမှမတွေ့ဘူးတဲ့ဟုတ်တယ်ဒီမှာကြီးမှောင်းနေတာပဲတဲ့ तू ကလည်းပြောလိုက်သေးတယ်မှောင်းလို့ဘာမှမတွေ့ဘူးတဲ့ဆိုတော့ဒါတော့ဆိုလိုရင်အတိတ်ပဲ तू နားမလည်ဖြစ်နေတယ်နော်ဒါတော့မိမိရဲ့ဒီအာယုန်မှာတွေ့တဲ့ဟာနော်ဖြစ်တယ်ဟာပြစ်တယ်ဟာနော်ဝေဒနာခံစားမှုစိတ်ဖြစ်မှုအဲအဲ့ဒါတွေကိုမှတ်တာကိုပြောတာဒါတော့ စိတ်ကသူဒီဖြစ်နေတဲ့အပေါ်နော်ထုံတာကင်จิตတာစိတ်သွားတာအာကာဒီခန္ဓာကိုယ်နဲ့ပတ်သက်တာတွေကိုကာယ ानु ပဒနာဝေဒနာစိတ်ဓာတ်ဓမ္မစသဖြင့် object တစ်ခုခုအပေါ်ကိုစိတ်ကိုလွတ်ပေးတယ်အဲ့ဒီလိုလွတ်ပေးတဲ့အခါမှာမိမိ object ဟာဘာလဲရေလို့သိအောင်ကအဲ့တမသင်္ကကပို့ပေးရတယ်အဲ့ကြမှာ object ပေါ်ရောက်ပြီးထိထိမိမိတွေးပြီးဟေ့ဆိုတဲ့အခါကျမှဒါရုပ်ပဲနာမ်ပဲဝေဒနာပဲဟာဒုက္ခပဲဒုက္ခပဲစသည်အဲ့လိုသိရတာသိတဲ့အခါကျအဲ့ဒါလို့မတွေ့သေးလို့ရှိရင် ဘာမှန်းကိုမမြင်ခုနပြောလို့မှောင်လို့မဲလို့ပဲပြောမှာပဲနော်ဒါတော့တခါတလေကြီးကားကြည့်မမြင်လေဟိုးတော့ကဆိုဆိုဘဝပြည်နေတော့ကကလေးတွေကသူတို့ဗာလဲမဂဇင်းတွေမှာပါတယ် 3D အယုတ်ကလေးတွေဒီတိုင်းကြည့်တော့ကလေးတွေကြည့်တယ်တခါအယုတ်ကလေးကြွလို့ပဲလှလို့ပဲဗာလေးပဲညာလေးပဲနဲ့သူတို့ပြောတာကိုမှန်ရဲ့နောက်ကွယ်မှာထားတဲ့အယုတ်လိုပဲ3တိ4တိလောက်ကြွနေတယ်ပေါ့ဦးစင်းကတော့ဒီအယုတ်ကိုပြားပြားကြီးပဲမြင်တာဒါမှသူတို့ကကြည့်တဲ့တော့ဟာရှီရိုးနောက်ဆုံးနဲ့ကြည့်တယ်သူတို့ကတော့မြင်ဟာဘလူလေးပဲညာလူလေးပဲဟာဘလူလေးကကြွနေတယ်ပေါ့ 3D အယုတ်ကလေးတွေလေစာရွက်ထဲမှာတွေ့တယ်မဟုတ်လားလို့ကဲမကြည့်ရတဲ့သူကြတော့ဘာပဲမြင်လဲပြားပြားတွေ့တယ် 3D ပုံတွေ့ရ 3D dimension တွေ့လားမတွေ့ဘူးကြည့်တဲ့ခါကျမှဩအဲ့ကြမှာဟုတ်သားပဲလို့မြင်တာဒါတော့ဒီရုပ်ဒီနာမဲ့မမြင်တဲ့ပုံကိုကြတော့ဘာမှန်းကိုမသိဘူးခုနကတည်းကမကြီးပြောလို့မှောင်လို့မဲလို့ပဲမြင်တာပဲဒါပေမဲ့ကြည့်တတ်တဲ့စူးစိုက်တတ်တဲ့ဉာဏ်နော်ပေါ်လာပြီဟဲ့ဆိုတဲ့အခါကျတော့အော်ဒီဖြစ်ဖြစ်ဟုတ်သားပဲ ဒါဖြစ်တာဒါပြစ်တာဒါရုပ်ပဲဒါနာမအဲ့ကြမှာခုနသတိတိကြည့်သလိုကွဲသွားတာဒါတော့မြင်သူမမြင်သူကတော့ခုနဦးစင်းပြောတဲ့ဥပမာနဲ့တာနှိုင်းစာကြည့်နော်အဲ့ဒီလိုရအောင်စိတ်ကတော်တော်စူးစိုက်မှရတယ်တော်တော်စူးစူးဆိုင်ဆိုင်ကြည့်တဲ့အခါကျမှစိတ်ကတည်ငြိမ်မှုအားကောင်းလာမှဒီရှေ့အဆင့်နဲ့နောက်အဆင့်ရှေ့အပြစ်နဲ့နောက်အပြစ်နော်ဖြစ်တာနဲ့ပြက်တာပေါ်တာနဲ့ချုပ်တာနော်အာပူတာနဲ့နာတာဟာရှေ့နာတာနဲ့နောက်နာတာရှေ့ပူတာနဲ့နောက်ပူတာ ဒီအကွဲလေးတွေအကွဲလေးတွေအဆက်အဆက်ကလေးတွေဒီအပြောင်းလဲတာလေးတို့မြင်ပန်များကြမှာ impermanent nature ဆိုတဲ့အနိစ္စသဘောရေးရေးကလေးတဖြည်းဖြည်းနဲ့ထင်းလာတာလေ။အော်ဒါရုပ်ပဲဒါနံပဲဆိုအဲ့လိုကွဲတာ။ဒါကြောင့်ဝိပဿနာတရားထုတ်တဲ့အချိန်ကမှာတမသင်္ကပ္ပဆိုတာဒီနော်တိစရာအာယုံ object ပေါ်ကိုစိတ်ကိုဆွဲတင်ပေးတဲ့သဘောလက္ခဏာကိုတမသင်္ကပ္ပလို့ခေါ်၏။အဲ့ဒီဝိပဿနာအာမထုတ်တဲ့အချိန်မှာကြတော့အာဟုသူနယ်ပယ်ကာမနယ်ပယ်ကနေ ကုသိုလ်နယ်ပယ်ရအောင်စဉ်းစားတွေးခေါ်နေတာကိုဒီတမသင်္ကပ္ပလို့ခေါ်တယ်လို့အဲ့ဒါလိုလေးတော့မှတ်ထားပါနော်တကယ်လို့များတာတရားထိုင်နေ9မိနစ်ပြင်ချင်ဆွမ်းလောင်းအောင်မယ်ဟာအင်္ဂလူတွေလောင်းမလောင်းမမလားစွန့်တော်ပါတင်မမလားစဉ်းစားတာတော့မကောင်းဘူးလားကဲတပည့်တော်ဖះအိမ်နေစဉ်းစားတာဖះဆွန့်လောင်းတာတွေစဉ်းစားနေတာဖះဟာတပည့်တော်တွေဟိုကုသလုပ်တာတွေစဉ်းစားနေတာဖះလောက်အောင်မာတွေစဉ်းစားနေတာဖះဆိုအဲ့ဒီလိုများသွားလျှောက်လို့ရှင်ဟဲ့ဘာတွေတွေးနေတာတော့တခါကြီးရဲ့ဒကမကြီးလို့ပြောမှသိကြတယ် ဒါကိုတမာသင်္ကပ္ပလို့ပြောပါမလားအဲ့ဒါဆိုစိတ်တွေပြနေပြီအဲ့ဒါဆိုဘာဖြစ်နေပြီလဲဩဒိစာအဲ့ဒါတမာသင်္ကပ္ပမဟုတ်တော့ဘူးစဉ်းစားရတော့မကောင်းဘူးလားဒါပေမဲ့နေရာမှားနေတယ်နေရာမှားနေတယ်နော်တမာသင်္ကပ္ပဆိုတဲ့နေရာမှာဒါကြောင့်သူပုဒ်တခုကို define လုပ်တဲ့အခါမှာတစ်ခါတလေကျရင်နေရာကြည့်ပြီးတော့အပြောင်းလဲလေးတွေဆိုတာရှိတယ်ဒါကြောင့်သိရမှာကတရားထိုင်မိဟေးဆိုတဲ့အခါကျရင်မိမိအားရှုကြည့်မဲ့ object ကိုစူးစူးဆိုက်ဆိုက်မြင်အောင်တေးသေးချာချာမြင်အောင် ဝိတက်ကစိတ်ကိုဟောဒီမှာကြည့်ဆိုပြီးတော့ခေါ်လာတာနဲ့တူတယ်အဲ့ဒီပေါ်ရအောင်ပို့ပေးတာအဲ့ဒီလိုပို့ပေးတဲ့သဘောကိုတမ္မာသင်္ကပ္ပလို့ခေါ်တယ်လို့မှတ်ပါကျန်တဲ့အချိန်တွေမှာနေစဉ်ဘဝတရားထုတ်တဲ့အချိန်မဟုတ်တဲ့အချိန်တွေမှာတော့အေးကုသိုလ်ရအောင်စဉ်းစားတာကိုတမ္မာသင်္ကပ္ပလို့မှတ်ပါเนาะဒီလောက်ဆိုရင်ဒါနားလည်လောက်ပါပြီကောင်းပြီအောက်ကလေးဖတ်ကြည့်ပါဦးဝိပဿနာအခက်အဲ့ဒါရလေတည်တယ်က Mm-hmm. အဲဟုတ်ပြီရပြီဒါကသူကအခိုက်အတန့်နှမျိုးကို꿰အောင်လို့ပါဦးဇင်းတို့လောကီဝိပဿနာမဲ့လောကီမဲ့လို့ပြောကြပါစို့နော် တခါတလေပုပ္ပဘာကမဲ့လို့လည်းခေါ်တယ်လွယ်လွယ်ခေါ်ရင် logi ဝိပဿနာမဲ့လို့လည်းခေါ်တယ်ဒါတော့ဝိပဿနာတရားအထုတ်တဲ့အခိုက်အတန့်မှာဖြစ်တဲ့မဲ့ရဲ့မက်ဆေ့ပေါ်တဲ့အခိုက်အတန့်လေးမှာဖြစ်တဲ့မဲ့ရဲ့အဲ့ဒီနှစ်ခုနော်မတူတာလေးပြောမယ်ဝိပဿနာတရားအထုတ်တဲ့အခိုက်အတန့်မှာဒီကာမဝိတ္တတွေပေါ်လာတဲ့ဆိုပါတော့တဲ့ ကာမဥဒေတွေပေါ်လာတယ်ဆိုရင်ကာမဂုဏ်နဲ့ပတ်သက်တယ်ဆိုတာအများကြီးပဲเนาะလှုပ်ရှား၊ကိုင်းရှား၊တွေးရှား၊ခေါ်ရှား၊ရရှားစီးပွားလှုပ်ရှားတွေဘာပဲတွေးတွေးဒါတွေကကိုယ်အာယုန်နဲ့ပဲတဲ့မှာခုနပြောပြီเนาะဒါကဆွဲလန်းဆွဲလန်းတလောက်ကိုယ်အရက်ကပူပူတင်းတာကိုပူပူပြီးတော့တင်းတဲ့ခါကျတော့ဒါကာမဂုဏ်လို့ပဲပြောကြပါစို့ဒါတောင်မှဒါလောကထဲမှာသူတို့ဘာတွေဟာကိုမတရားသဖြင့်ကြံစီတာမဟုတ်ဘူးတရားသဖြင့်ကြံစီတာကလောကဘက်ကမှန်ပေမဲ့ဓမ္မဘက်ကျတော့မှားနေပြန်ရောအဲ့ဒါပြောတာ ဒါတော့လောကဘက်ကအပြစ်မရှိပေမဲ့ဓမ္မဘက်ကတခါတလေအကုသိုလ်ဘက်နဲ့သွားဆိုင်နေတယ်နှီးနွယ်နေတယ်ကာမဂုဏ်အယုန်နဲ့ပတ်သက်တဲ့เนาะជីវွားရေးစီးပွားရေးတစ်ခုခုအတွက်စဉ်းစားလို့ပေါ်လာပြီဆိုရင်တဲ့အဲ့ဒီအတွေးတစ်ခုကိုပဲ object ထားတွေးတယ်တွေးတယ်ဆိုတာကို object ထားပြီးတော့မှရှုမှတ်ရင်လည်းရပါတယ်ဒါပဲဖြောက်တာเนาะအဲ့တော့ပထမကစဉ်းစားနေတဲ့အခါမှာမိမိလှုပ်เสียရเสียနဲ့အတွေးနဲ့ဒီလိုမစဉ်းစားဘူးလားသွားเสียလာเสียနဲ့စဉ်းစားတာနဲ့ ဒီတစ်ခါကျတော့ object ပြောင်းတော့မယ်ဘယ်လိုပြောင်းမလဲစောစောကကိုရစရာသွားစရာလာစရာလှုပ်စရာကအာယုံစဉ်းစားတဲ့စိတ်ကအာရမဏိကဒီလိုစိတ်နဲ့အာယုံနဲ့ဒီလိုတွဲတယ်ဒီတစ်ခါကျတော့ဒီစဉ်းစားတဲ့အာ process တစ်ခုလုံးကြီးပေါ့နော်ငါစဉ်းစားနေတယ်စဉ်းစားနေတယ်ဆိုတော့ကိုစဉ်းစားနေတာပေါ်သွားပြီတရားရှိမှန်းနဲ့စိတ်ကထွက်သွားတာကိုဟာငါစဉ်းစားနေတာပါလားစောစောကမှတ်နေတာစိတ်ကထွက်သွားတော့ထွက်သွားမှမသိဘူးနော်ထွက်သွားမှမသိတော့စဉ်းစားနေတာကြီးပေါ်နေပြီ ဒီစဉ်းစားနေတဲ့စိတ်ကိုငါစဉ်းစားတယ်စဉ်းစားတယ်စဉ်းစားနေတဲ့စိတ်ဒီစောစောတုန်းကကာမဂုဏ်အာယုန်နဲ့ပတ်သက်တာဖြစ်တဲ့အတွက်ကာမဂုဏ်အာယုန်ကိုပဲစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်လို့တွေးတာကိုတွေးတဲ့အတိုင်းပြန်ပြီးတော့မှတ်လိုက်တဲ့အချိန်ခါမှာအတွေးကတဖြည်းဖြည်းအာယုန်ကမှတ်တဲ့ဘက်ကိုအားကောင်းလာပြီးအတွေးကအဆက်ပြတ်ရက်သွားတဲ့ခါမှာလည်းပယ်ပြီးသားဖြစ်မသွားဘူးလားရှုမှတ်တော့အပြင်ပယ်ခြင်းခေါ်တယ်တကယ်လို့သူ့ကို object ထားမမှတ်ချင်ဘူးပဲဆိုပါတော့တဲ့အဲ့ဒါလို့မမှတ်ချင်လည်းပဲသူနဲ့ တခြားအာယုံတစ်ခုကိုသင်္ခါရအာယုံပဲဆိုပါတော့ထားပါတော့ထွက်လင်းဝင်လင်းမှတ်တယ်ဆိုရင်ခဲခုနကကာမဂုဏ်နဲ့ပတ်သက်တဲ့အာယုံစဉ်းစားတော့ကိုဖျောက်လိုက်ဒီပြင်သင်္ခါရနော်ဖောင်းနေပိနေမှန်မှန်နော်ငယ်တဲ့ကိုပဲမှန်မှန်ထွက်လင်းဝင်လင်းမှန်မှန်ကြိုက်တာနာတာကျင်တာကြိုက်တာတစ်ခုဒါသင်္ခါရတည်းပဲသင်္ခါရအာယုံတစ်ခုကိုထင်ရှားတာကိုမှတ်လိုက်တဲ့အခါကျလို့ရှိရင်ဒီအာယုံပေါ်မှာမှတ်ပဲ object ပေါ်မှာစိတ်ကတင်ရင်ပို့ရင်ပို့ရင်ကနေပြီးတော့မှစောစောတွေးတာကရက်သွားတယ်ရက်သွားတဲ့အခါကျတော့ဖြစ်ဖြစ်သင်္ခါရအပေါ်မှာစိတ်ကရောက်သွားပြီဆိုရင်လည်း အဲဖြစ်ဖြစ်သင်္ခါရကိုဖြစ်တယ်ပြစ်တယ်မြင်တယ်ထင်ရှားပြီဆိုလို့ရှိရင်စောစောလုံးကတွေးတဲ့ကာမအတွေးတွေရှိသေးရလားကာမဝိတ္တမရှိတော့ဘူးဒါကဝိပဿနာအခိုက်မှာ ပေါ်ခိုက်ပေါ်ခိုက်ကိုသူ့ကိုတိုက်ရိုက်အတွေးကိုမှတ်ခြင်းလဲမှတ်ဒိုဒီမဟုတ်အဲ့ဒီလိုမဟုတ်ဖက်နဲ့သူနဲ့မတူတဲ့ဒီပြင်သင်္ခါရအာယုံတစ်ခုခုကိုအာယုံထားပြီးတော့မှတ်ခြင်းလဲမှတ်အဲ့ဒီလိုမှတ်ရင်နဲ့မှတ်သောအားဖြင့်စောစောကတွေးတဲ့ကာမဝိတ္တအတွေးတွေပယ်ပြီးသားဖြစ်သွားပါတယ်ဒါရှုမှတ်သောအားဖြင့်ပယ်ခြင်း ဒါတော့ရှုမှတ်သွားဖြင့်ပယ်တယ်ဆိုတာကတော့ပေါ်ခက်ကလေးကိုပယ်ရတာပယ်တော့လည်းပဲဒါကပယ်ခက်ကလေးပဲပျောက်သွားတာပြီးတော့ပြန်မလာဘူးလားအေးဒါတော့ပေါ်ခိုက်ပေါ်ခိုက်ကလေးကိုတည်ငါတည်ငါပယ်တာဖြစ်တဲ့အတွက်အဲ့ဒီလိုပယ်နည်းမျိုးကိုတည်ငါဗဟန်လို့ခေါ်တယ် temporary abandonment ပေါ့နော်ယာယီစွန့်ပြစ်လိုက်တာဒါ temporary abandonment လို့ခေါ်တယ်ဒါတော့ဒါကဒါကစဉ်းစားကြည့်မိမိ အာယုန်ထဲမှာမကောင်းတာပေါ်တယ်ပဲထားဒီပြင် အာယုန်တရားအာယုန်နဲ့မသက်ဆိုင်တာပေါ်တယ်ပဲထားပေါ်ခိုက်ကလေးကိုမှပယ်ရတာမဟုတ်လားမပေါ်ရင်ပယ်လို့ရပါမလားမရဘူးလေဝိပဿနာရှုတယ်ဆိုတာအာယုန်ထင်ရှားတာရှုရတာမပေါ်တာကြီးစဉ်းစားရှုလို့မှမရတာဆိုတဲ့အခါကျတော့ဦးဇင်းတို့ကသူ့ရဲ့ဒီဦးဇင်းတို့ဒီစိတ်မှာဘာလဲဆိုလို့ရှိရင်ဦးဇင်းတို့ဒီအောက်အနုတ္တရဓာတ်နော် little energy ဆိုတာ အကြောင်းတိုက်ဆိုင်ရင်နော်အတန်လေးကြားလို့ပဲဖြစ်ဖြစ်ရုပ်ကလေးမြင်လို့ပဲဖြစ်ဖြစ်အနံလေးရလို့ပဲဖြစ်ဖြစ်ကိုကတိုက်ဆိုင်ပြီဆိုလို့ချင်းတိုက်ဆိုင်တာနဲ့အဲ့စိတ်ကပေါ်မလာဘူးလားစဉ်းစားစရာတွေးခေါ်စရာအများကြီးပဲတပြုံကြီးကိုဖြတ်တန်းလာသည်မြဘဝရှင်ရှည်သလောက်ဒါကပေါ်တဲ့အခါကျတော့အကြောင်းတိုက်ဆိုင်တဲ့အကြောင်းတိုက်ဆိုင်တဲ့ तू ကကိလေသာစိတ်ကပေါ်တာနော်ဥပမာထားပါတော့အခုချိန်မြတဲ့ခါတည်းဟာကိုကြိုက်တဲ့ဟင်းလေးထမင်းလေးမှာချက်နေတာလေးကိုအနံလေးရလိုက်ပြီဆိုနှာခေါင်းလည်းအနံလေးနဲ့လာတက်ရောဗိုက်တွေက စားခြင်းနဲ့ຢာကကရသတဏမပေါ်ဘူးလားတရေတွေပါကြရင်ကြလာမှာကဲဒါအနှခေါင်းအနတ်နဲ့ဒီဂဏပတာရိုင်းနဲ့တိုက်တဲ့ခါကျတော့စားခြင်းနဲ့ရသတဏပေါ်တယ်ပေါ်တဲ့ခါကျတော့ကဲဦးဇင်းတို့ကရသတဏမပယ်နိုင်သေးဘူးဆိုတဲ့ခါကျရသတဏကိုယ့်အတွက်ကဘာဖြစ်နေကိလေသာဖြစ်နေပြီ ကိလေသာဖြစ်နေပြီဆိုတော့ငါတော့ဒါတွေပေါ်နေပြီခဲ့ဆိုပြီးတော့နောက်တော့အဲ့ဒီစိတ်ကိုပြန်ပြီးတော့မှတ်ယူရတာမဟုတ်လားဒီစားခြင်းနဲ့စားခြင်းနဲ့ဆိုပြန်မှတ်ပြန်နော်ဒီပြအာယုတစ်ခုနဲ့မှတ်ခြင်းမှတ် ပေါ့ဗျာဒါတော့ပေါ်ရင်မှတ်လို့ရတယ်ဒါပေမဲ့မလာသေးရင်တော့သူကငြိမ့်နေတာပဲဒါတော့ logic အခိုက်အတန့်မှာပယ်တယ်ဆိုတာကပေါ်လာခိုက်ပေါ်လာခိုက်ကလေးမှာမိမိတို့ကပယ်ရတာဒါတော့ပယ်ပြန်တော့လဲပယ်ခိုက်ကလေးပဲငြိမ့်တယ်ပြီးတော့အကြောင်းတိုက်ဆိုင်ပြန်ပေါ်လာပြန်ရောအဲ့ဒါမျိုးဒါတော့ logic အခိုက်အတန့်ဆိုတာက နော်တပြိုင်တည်းကြီးလည်းမပယ်နိုင်ဘူးပေါ်လာကလေးဒါတစ်ခုပေါ်ဒါတစ်ခုပဲနှစ်ခုပေါ်ရင်နှစ်ခုလုံးပယ်လို့မျိုးတစ်ခုပဲရတယ်စိတ်ဆိုတာတစ်ခါမှတစ်ချက်ပဲတစ်ခါတစ်ခါပဲဖြစ်တယ်လေစိတ်တက္ကနာတစ်ချက်တစ်ခုပဲမှတ်လို့ရတယ်လေဆိုတော့အခါကျတော့လောကီမှာကပယ်တဲ့ခါမှာအသီးအသီးပယ်မနေရဘူးလားဟိုဟာလိုင်းပယ်လဲအောင်ဟဲ့ဒီဟာလိုင်းလဲပယ်လဲအောင်ဟဲ့ဒီဟာလိုင်းလဲပယ်လဲအောင်ဟဲ့ဆိုတော့ဒါလည်းကိုမကင်းသေးဘူးဒါလည်းကိုမကင်းသေးဘူးလိုင်းဖြစ်တယ်လို့ဆိုလိုတယ် နော်ကာမနဲ့ပတ်သက်လည်းဖြစ်တာပဲဝိအတနဲ့ပတ်သက်လည်းဖြစ်တာပဲဗျာပါဒနဲ့ပတ်သက်ပြန်တော့လည်းဖြစ်တယ်ဒါတော့ဖြစ်တဲ့ခါကျတော့လည်းဖြစ်တဲ့အခိုက်ကလေးပဲပယ်လို့ရတယ်မဖြစ်သေးသွားမဖြစ်တာပယ်လို့ပဲရမလဲဆိုတော့အသီးအသီးလာချိန်လေးမှာပဲပယ်လို့ရတယ်နော်ကြိုးပယ်လို့လည်းမရဘူးဖြစ်ပြီးမှနောက်မှပယ်လို့လည်းမရဘူးတဲ့ဒါတော့အသီးအသီးအသက်ကအသက်ကပေါ်ခက်ကလေးမှာတခဏပဲပယ်လို့ရလို့တည်င်ကဗဟံပါတယ်လေတည်င်ကဗဟံအေကောင်းပြီ မက်ကိုရောက်သွားပြီထားပါတော့ဗျာအဆုံးစွန်တိပြောကြပါစို့ယန္တာဖြစ်ပြီပဲဆိုကြပါစို့ယန္တာဖြစ်တဲ့ခါကျတော့ကာမဝိတ္တနဲ့ပတ်သက်တာကိုတွေးခေါ်တဲ့တွေးခေါ်စဉ်းစားမဲ့ကာမဝိတ္တမျိုးယန္တာမရှိသေးလားနော်ဗျာပါဒဝိတ္တဝိဟိန္တာဝိတ္တလည်းဒေါသလည်းမရှိတော့ဘူးเนาะရစ်စက်ကြမ်းကြမှုတွေလည်းမရှိတော့ဘူးကာမဝိတ္တတွေလည်းမရှိတော့ဘူးဆိုတော့သူတို့ကအာယုံကသူတို့နှာခေါင်းတွေအာယုံမျက်စိတွေဘာတွေညာတွေဓွားတာ၅ပါး၆ပါးကိုလာတိုက်တော်လဲပဲအဲ့ဒီဟာတွေဖြစ်သေးရဲ့လားမဖြစ်တော့ အရတမစ်ကိုရောက်တဲ့အချိန်ခါမှာနောင်ဖြစ်လာမဲ့အဲ့ဒါလေးတော့သတိထားနော်အရတမစ်ရောက်တဲ့အချိန်ခါမှာကိလေသာတတ်တယ်တတ်တယ်ဆိုတာကအရတမစ်ကကုသိုလ်စိတ်ကိလေသာကအကုသိုလ်စိတ်ကိလေသာအကုသိုလ်နဲ့အကုသိုလ်တပြိုင်တည်းပေါ်ရထုံးတာရှိလားမရှိဘူးဒါဘာဝတတ်တယ်လဲဆိုရင်အရတမစ်ကတတ်တယ်လို့ဘယ်တတ်လဲနောင်ဖြစ်လာမရဘူးပြောတာအခုနအကြောင်းတိုက်ဆိုင်ရင်ဓာတ်ကခံတယ်မဟုတ်လားအကြောင်းတိုက်ဆိုင်တဲ့ပေါ်အဲ့ပေါ်လာနိုင်ပွဲရှိတဲ့အနာဂတ် လာမဲ့အကြောင်းတိုက်ဆိုင်တိုင်းပေါ်မဲ့ potentiality သူ့ရဲ့တတ္တိကိုတတ်တာဖြစ်နိုင်တဲ့တတ္တိကိုတတ်တာလောလောဆယ်ဖြစ်နေသလားမဟုတ်ဘူးလောလောဆယ်ဖြစ်နေတာ message message ဒီအဲ့ဒီလိုမျိုးအတွင်းဓာတ်ခံအနုတ္တယကို ဖြစ်နေတာမဟုတ်ဘူးเนาะလာမဲ့ဟာမှာကိုတခါတည်းအပြစ်တက်ပြလိုက်တာဒါတော့နောင်လာစရာရှိသေးရဲ့လားတက်ပင်ကြီးအမြင့်ဖြတ်လိုက်တဲ့နောင်အတက်ထွက်စရာအတီးတီးစရာရှိသေးလားပြီးပြီလေအမြင့်ပြတ်လိုက်ပြီဆိုတော့အဲ့ဒီလိုမျိုးနီးနေပယ်လိုက်တဲ့အခါကျတော့ သူ့မှာကျတော့တပါးလားတပါးရှောင်ဆိုတာမျိုးလိုသေးရဲ့လားအကုန်လုံးသုံးပါးလုံးမှာဖြစ်နေတဲ့ကာမကြောင့်ဖြစ်တဲ့ဝိတ္တဗျာပါဒကြောင့်ဖြစ်တဲ့ဝိတ္တဝိသကြောင့်ဖြစ်တဲ့ဝိတ္တမှာမျိုးစီအမြင့်ပြတ်သွားပြီဖြစ်တဲ့အတွက်ကြောင့်သူဒီတစ်ခုစီရှောင်စရာလိုသေးရဲ့လားတပြိုင်တည်းတစ်ခါတည်းအပြီးရှောင်လိုက်ပြီဒါကြောင့် match guide ရောက်တဲ့အခါကျတော့တဲ့အရိယာမက်နဲ့တွဲနေတဲ့သင်္ကပ္ပကျတော့တခါတည်းအမြင့်ပြတ်အောင်အမြင့်ဖြတ်ပြီးသားဖြစ်တဲ့အတွက်ဒီ၃ခုလုံးတပြိုင်တည်းရှောင်တယ်ဝိပဿနာခိုက်ကြတော့အဲ့လိုရှောင်နေရလား ထင်ရှားတဲ့အခါမှတ်လိုက်ပယ်လိုက်ပေါ့ဗျာမလာသေးစောင့်အောင်ပေါ့ဟုတ်တော့မလားလောကီအခိုက်ကလာခိုက်ကလေးကိုပယ်တယ်အရတ္တမေရောက်တဲ့အခါကျတော့တခါတည်းအမြစ်ပါပယ်တယ်ဒါကြောင့်မလို့လောကုတ္တရာတမ္မာသင်္ကပ္ပကျတော့ဖြစ်တိုင်းဖြစ်တိုင်းသူတို့ကတပြိုင်တည်းရှောင်ပြီးသားအနေနဲ့ပါတာမျိုးစီကိုဖြတ်ပြီးလို့ဦးဇင်းတို့ဝိပဿနာအခိုက်ဒီမှာဒီဘက်ကလောကီအခိုက်ကြတော့ဦးဇင်းတို့ကပေါ်လာတဲ့အခါလေးကို နှလုံးသွင်းဆင်ခြင်သောအဖြစ်ပယ်တာရှိတယ်ဝိပဿနာနဲ့ရှုမှတ်ပြီးတော့ပယ်တာရှိတယ်ဒါကြောင့်သုံးခုလုံးတစ်ခါလုံးလည်းမပယ်နိုင်ဘူးလာတဲ့ခါလေးပဲမလာတဲ့ခါကျတော့နေအောင်ပေါ့နော်ဒါကြောင့်မလို့ပယ်တဲ့ဟာလေးကခဏလာခဏပဲဖြစ်တဲ့အတွက်ဒီပယ်မျိုးကျတော့ဘာခေါ်လဲတဒင်ကဗဟံဟိုဟာကျတော့အရိယာမေကျတော့အမြင့်ပြတ်ပယ်တာဖြစ်တဲ့အတွက်သမုတ်စေရဗဟံတဲ့ဒီဗဟံတစ်ခုတူရဲ့လားမတူဘူးအဲ့ဒါဟိုဒါဝိပဿနာအခိုက်လောကီဝိပဿနာအခိုက်နဲ့ အရတမေအခိုက်မှာမတူတဲ့သဘောကိုပြောတာတနည်းလောကီတာမသင်္ကပ္ပမေကေနဲ့လောကုတ္တရာမေတာမသင်္ကပ္ပမေကေမတူညီတဲ့အကြောင်းကိုပြောပြတာကောင်းပြီဒါကြောင့်မေကေနေမှာ30ရှိတဲ့အကြောင်းလေးကိုမေကေ3မျိုးဘုသူဒ္ဓဖြစ်အောင်ဖတ်ကြည့်ပါဦးတစ်နှစ်3 ဟုတ်ပြီအဲ့လောက်ပဲထားလိုက်အောင်နော်ဒီစာပေတွေမှာတော့ပုပ္ပဘာကမဲ့ခင်သုံးဖို့ဝိပဿနာမဲ့ခင်အဲ့ဒီနှလုံးကဟိုနှလုံးလုံးကိုတစ်လုံးဖြစ်နေသုံးလိုက်တာပေါ့နော်ဒါပေမဲ့စာမှာတော့ပါဠိလိုလွယ်အောင်တော့ပုပ္ပဘာကမဲ့ခင်ဆိုပြီးတော့ပုပ္ပဘာကနောက်ကမဲ့ခင်လေးနဲ့တွဲသုံးမယ်ဒါဒီပင်လင်ပုပ္ပဘာကဆိုတာနားလည်လို့ခက်မှာဆိုလို့ဝိပဿနာအခိုက်ကိုပြောတာဖြစ်လို့ဝိပဿနာရှုတဲ့အချိန်ကိုပြောတာဖြစ်လို့ဝိပဿနာမဲ့ခင်လို့ဒီလို သုံးပေးလိုက်ပါတယ်နော်နောက်နံပါတ်3ကအရိယာမေခင်အဆင့်30ရှိပါတယ်ဒါတော့မူလမေခင်ဆိုတာကြတော့တချို့နေရာတွေမှာသိမထင်ရှားဘူးမထက်ဘူးပေါ့လေဒါတော့မဆီဆရာတော်ကြီးကတော့အဲ့ဒါကိုသူ့ရဲ့တရားတွေမှာ30 30ခွဲခွဲပြီးတော့ဟောလေးရှိတယ်ကောင်းလဲကောင်းပါတယ်နော်ကြံကန်နေလဲကိုက်ညီနေတာဖြစ်တဲ့ဥစဉ်ကဘုသူတာဖြစ်အောင်ထည့်ပေးခြင်းမှာဒါကိုဘယ်နေရာမှာကြည့်ရှိတယ်လဲဆိုရင်ကျမ်းရင်းကမူလပဏ္ဏတဓမ္မဒါယတသူအထကရာမှာရှိတယ်သူဒါကိုယူပြီးတော့ဆရာတော်ကြီးရေးထားတာ ဒါတော့မူလမဲ့ခင်ဆိုတာပထမအရင်စမရအောင်ပြောတယ်ကမ္မတက္ကရာတမ္မာဒိဋ္ဌိဒါကိုတော့အပြောများပါတယ်နော်ကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတာဘာကုသိုလ်ပဲလုပ်လို့ကံရယ်ကံနဲ့အကျိုးတရားရယ်ကိုယုံကြည်လက်ခံတဲ့တရားတရားနဲ့ပေါ့နော်တရားတရားလည်းပါရမယ်ဘာဖြစ်လို့လဲဆိုတော့တချို့ကမှကိုမမြင်ရတဲ့အရာတွေကိုဒီမိဘဆရာသမားပြောစကားเนาะအရိယသူတော်စင်တွေပြောစကားနဲ့မိမိတို့ကနားလည်ပြီးလက်ခံတာလည်းရှိတယ်ဒါကြောင့်တခါတလေမှာ seeing is believing ဆိုတာက အဲဒီချို့နေရာနယ်မကျွန်းဖို့တော့အရေးကြီးတာပေါ့ဒုဗုဒ္ဓဘာသာကလက်တွေ့ကြမှာမြင်ရမှာလက်ခံတယ်ကွာဆိုရင်ကိုမမြင်တဲ့အရာတွေမင်းဘာလို့ယုံတယ်လဲဆိုတာကြရင်ခက်နေမှာဆိုလို့ဟုတ်လားရှေ့မတို့တာနောက်မဆုတ်တာမျိုးချမရထွေးဖြစ်ထွေးလို့မပြစ်ဆိုတာမျိုးဖြစ်တတ်တယ်စကားမလွန်တာကောင်းတယ်နော်ဒီဘာသာတစ်ခုကိုလက်ခံတဲ့အခါမှာဘယ်သူမှအကုန်လုံးမြင်ပြီးလက်ခံလို့မရဘူးနော်ဦးဇုံတို့ပြောတယ်နောက်ဘဝတွေရှေ့ဘဝတွေနောက်ဘဝရှေ့ဘဝကိုမျက်စိနဲ့ကိုဉာဏ်နဲ့တက်တက်ရိုက်မြင်တဲ့သူဒီထက်ပါလားမပါဘူးကိုယ်တိုင်သိတာမှမဟုတ်ဘူး ဒါပေမဲ့လက်တော့မခံဘူးလားလက်ခံတယ်လေဘာဖြစ်လို့လဲဘုရားဟောထားတာတွေရှိတယ်နော်လူဝင်စားတွေရှိတယ်နော်ဒါကြောင့်မလို့ဇာတိတရညံရတဲ့ပုံကိုယ်တွေဆိုလို့ရှိရင်ဒီနောက်နိုင်ငံမှာတော့ပြည့်လို့ပဲနော်အများကြီးပဲသူတို့ပြောကြတယ်ပြန်ပြီးတော့ပြောနေတာတွေလေအများကြီးစက်ခက်တုံးကတွေပြန်ပြောတာတွေဥစဉ်တော့မှာဗီဒီယိုကလစ်တွေတက်မှာအများကြီးရှိပါတယ်နော်ဒီ reincarnation ဆိုပြီးတော့စာအုပ်ကြီးအဲ့ဒီစာအုပ်ကြီးထဲမှာဥစဉ်တော့ကျောင်းကဆရာတော်ဥသောပနတောင်းပါသေးတယ်နော်စာအုပ်ကြီးထူကြီးပဲဒီလောက်ရှိတယ်ကြည့်ကြည့်အဲ့မှာလူဝင်စားတွေအကြောင်းရေးထားတာဟိုက professor တယောက်ကနေနော် ဒါတော့အဲ့ဒါတွေကြည့်ပြီးတော့သူတို့ကတချို့အရာတွေမှာကျွန်တော်လက်ခံပါတယ်အဲထားတော့เนาะဦးဇင်းတို့ဒီဗုဒ္ဓကတော့ဒီဘဝတွေရဲ့ဖြစ်ပုံအကြောင်းတွေကိုဖျားဖြစ်တဲ့ညမှာပဲအဲ့ဒီဟာတွေကိုစုတုပပတ္တဉာဏ်အဲ့ဒီဟာနေတိပြီးတော့နော်တတ္တဝါတွေတည်ပြီးတဲ့ခါမှာဖြစ်ရဘုံတွေဖြစ်တဲ့ခါမှာအနေအမြင့်စူးကျုံယောက်ျားမိန်းမချမ်းသာဆင်းရဲဒါတွေကဘာသူကလှုပ်တာလဲဆိုတော့ကံကနေလှုပ်တယ်ဆိုပြီးတော့အဲ့ဒါကိုမြတ်စွာဘုရားနဲ့တည်ပြီးတော့ဟောတယ်ရဟန္တာတွေကဟောတယ်ဟောတဲ့တူဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေကယုံကြည်လက်ခံတယ် ပြီးတော့မှဘဝမချားပဲနဲ့ဇာတိတရဉာဏ်ရလို့ရှိဖို့ကိုပြန်ပြောတဲ့လူဝင်စားတွေရှိတယ်ဒါတွေပြောလို့လက်ခံတယ်ဒါပေမဲ့ကိုယ်တိုင်ဉာဏ်နဲ့သိတာလားဆိုတော့မဟုတ်ဘူးဒါကြောင့်အဲ့ဒါကအဲ့ဒီလိုယုံကြည်တာကိုတတ္တာတတ္တာအဲ့ဒီလိုတတ္တာကြောင့်ဒါတွေရှိတယ်ဆိုပြီးတော့အသိဉာဏ်နဲ့တွဲတတ္တာနဲ့ပညာနဲ့တွဲပြီးလက်ခံတဲ့ဉာဏ်ကိုဘာဉာဏ်ခေါ်ကမ္မတက္ကတာတမ္မာဒိဋ္ဌိဒါလည်းမှတ်ထားနော်ပညာကြီးပဲမဟုတ်ဘူးဘာပါပါတယ်လဲ တတ်တာလည်းပါတယ်ယုံကြည်တတ်တဲ့ပုံကိုယ်တွေကပြောတာကိုယုံကြည်လေးစားသောအဖြစ်မိမိတို့ကလက်ခံတာအကုန်လုံးကြီးမြင်နိုင်သလားဆိုတော့ကိုမမြင်နိုင်ဘူးဒါလည်းမှတ်ထားအောင်ဒါတော့မိမိယုံကြည်တဲ့ပုဂ္ဂိုလ်ကယုံကြည်ထိုက်လို့လဲမိမိကယုံကြည်တာအရန်ကြီးတကယ် blind faith သဘောမျိုးမဟုတ်ဘူးเนาะအဲ့တော့အဲ့ဒီလိုမျိုးတတ္ထာအခြေခံเนาะဉာဏ်ပညာနဲ့လက်ခံပြီးတော့ကံနဲ့ကံအကျိုးတရားတွေကိုယုံကြည်တဲ့လက်ခံတဲ့ဉာဏ်ကိုကမ္မတက္ကရာတမ္မာဒိဋ္ဌိလို့ခေါ်တယ်အဲ့ဒါဒီဘယ်ကုသိုလ်မဆိုတနည်း ဗုဒ္ဓဘာသာဒီမှာဒါလေးမပါရင်အဲ့ဒါဟာ vector ပဲအသက်ပဲဒါမရှိအသက်မရှိတော့ဘူးဗုဒ္ဓဘာသာဆိုရင်အသက်မရှိတော့ဘူးကံနဲ့ကံရဲ့ကြိုးတရားကိုဒါပယ်ကြည့်လိုက်ပါလားကျန်တာဘာမှလုပ်လို့မရဘူးသူဒီအသက်ပဲဒါကြောင့်မလို့အဲ့ဒါကနေစရတယ်အဲ့ဒါဒီအခြေခံပဲအဲ့ဒါ foundation အဲ့ဒါ base ပဲเนาะဒါအဲ့ဒီ base ပေါ်မှာဦးဇင်းတို့ကစပြီးတဖြည်းဖြည်းတဖြည်းကျန်တဲ့ဒါနတွေသီလတွေဘာဝနာတွေဝေယဝိဇ္ဇာတွေတရားထိုင်တာအကုန်လုံးအဲ့ဒီကြမှာလောက်ရတာ အဲ့ဒါကြီးတယ်မရှိရင်တော့အကုန်လုံး foundation ကြီးပြည့်ထွက်သွားရပြီးပြီအဲ့ဒါအေးအဲ့ဒါကအများအတိများပါတယ်နောက်တစ်ခုနော်မိမိတို့တရားထုတ်တော့မဲ့ပုံကိုယ်ဒီတီလမဲ့ကန်သုံးပါလဲကြိုတင်ပြီးတော့မစင်ကြရဘူးလားစင်ကြရတယ်ကာယကံဝစီကံမနောကံတမကံတမဝါစာတမကမနတမဇီဝမဲ့ကန်သုံးပါလဲစင်ကြရတယ်ဒါကဝိပဿနာတရားအာမထုတ်ခင်မှာစင်ကြရမယ့်ဟာသုံးမျိုး အဲ့ဒီကတည်းပို့ပြီးတော့မှနည်းနည်းလေးပို့ပြီးတော့ရှေ့ကိုသွားမယ်ဆိုရင်ဥပဇာရသမာဓိအပ္ပနာသမာဓိဆိုတာကတခြားမဟုတ်ပါဘူးဇန်တို့ရောက်ခါနီးသမာဓိသို့မဟုတ်ဇန်သမာဓိနော်ဇန်ကိုရောက်ခါနီးသမာဓိကိုဥပဇာရသမာဓိခေါ်တယ်ဇန်နဲ့ကိုရောက်ရင်အပ္ပနာသမာဓိလို့ခေါ်တယ်အဲ့ဒီလိုတဲ့သမာဓိရရင်လည်းဝိပဿနာပွားနိုင်တယ်အဲ့ဒီလိုဇန်နေရအောင်ကိုယ်အာမထုတ်နိုင်ဘူးရိုးရိုးပဲမိမိကဘာမှအခြေခံဒီပြင်ဇန်သမာဓိအခြေခံဥပဇာရသမာဓိအပ္ပနာသမာဓိမရှိရင်ဝိပဿနာ ရှုတဲ့ဝိပဿနာခဏိကတမာတိဆိုရင်လည်းဒါရတယ်တဲ့ဝိပဿနာခဏိကတမာတိဆိုတာတော့ကြိုတင်ပြီးတော့ဇန်နေအားထုတ်တယ်လို့အားထုတ်တာမျိုးမဟုတ်ဘူးမိမိကိုတရားလေးသင်ပေးလိုက်တဲ့အလုပ်ပေးလေးလုပ်တယ်ဆိုရင်ဒီလိုထိုင်ဒီလိုမှတ်ဒီလိုရှုဆိုရင်မှတ်ရမယ့်အာယုံလေးပေါ်မှာအာယုံမှတ်စရာနဲ့အာယုံနဲ့တွဲကနေတွဲကနေဒီလိုအတွဲလဲအတွဲလဲအတွဲလဲသွားတာကိုခဏိကတမာတိခေါ်တယ်ကြိုတင်ပြီးတော့သူကလက်ချင်းအားထုတ်တာမျိုးမဟုတ်ဘူးဒါတော့အဲ့ဒီကာမတက္ကရတမာဒိဋ္ဌိရဲ့သီလမေခင်၃ပါးရဲ့ နော်ဒီနေ့ပြောကြပါစို့ဇန်သမာဓိသို့မဟုတ်ဝိပဿနာခဏိကသမာဓိအဲ့ဒါတွေဟာဝိပဿနာအထုမဲ့ပုဂ္ဂိုလ်တွေအတွက်မူလမဲ့ခင်လို့ခေါ်ပါတယ်မူလရှိထားမယ်ဟာတဲ့ကောင်းပြီဒါတော့ဝိပဿနာမဲ့ခင်ကိုရောက်ပြီနံပါတ်1ဆင့်ပုပ္ပဘာကမဲ့ခင်လို့လည်းခေါ်တယ်မဲ့ရဲ့ရှေ့အဖို့မှာ तू ကအလုံးလောက်ရလို့တနည်းဝိပဿနာမဲ့ရဲ့ရှေ့မှာလောက်တာဘာလဲဆိုဝိပဿနာလောက်တာဖြစ်တဲ့အတွက်ဝိပဿနာမဲ့ခင်လို့လည်းခေါ်တယ်ဒါတော့ယုတ်နံကိုပိုင်းခြားသိခြင်းဆိုတာက ဘယ်ကနေစပြီးတော့သိတယ်လဲဆိုရင်သမတနာဉာဏ်ကြမှာသိတယ်သမတနာဉာဏ်ကြမှာအနိစ္စဒုက္ခအနတ္တဆိုတဲ့သဘောတွေကိုဒါကြတဲ့အဲ့ဒီမှာသုံးတတ်တာအဲ့ဒီကစပြီးဝိပဿနာဉာဏ်ဖြစ်တယ်လို့ဆိုတယ်ဒါတော့သူ့မှာသူ့ရဲ့ရှေ့မှာဘာတွေရှိသေးတယ်လဲဆိုယုံနံကွဲပြားတယ်နာမရူပပရိစ္ဆနာဉာဏ်ရှိတယ်နော်ပြီးတော့သူ့ရဲ့ရှေ့အကြောင်းနဲ့အကျိုးကိုကွဲခြားပြီးတဲ့ပြစ္ဆပရိက္ခဉာဏ်ရှိတယ်သူ့ကိုတော့ဝိပဿနာဉာဏ်နဲ့ကိုမထည့်သေးဘူးအခြေခံအဆင့်တော့ထည့်ထားတယ်ဒါတော့ဝိပဿနာဆိုတာဘယ်ကစတယ်လဲဆိုရင် ယုံ nant ကိုမြင်မှဒီနေ့လက္ခဏာ၃ပါးမြင်မှအိဋ္ဌာဒုက္ခအနတ္တမြင်မှဝိပဿနာဖြစ်တယ်တဲ့ဒါရူပဿနာဉာဏ်စစ်စစ်ဘာမြင်မှဖြစ်တယ်လဲအိဋ္ဌာဒုက္ခအနတ္တဒါပေမဲ့တခုတော့ရှိတယ်အိဋ္ဌာဒုက္ခအနတ္တက၃ပါးလုံးမြင်ရမှာလားတဘာဘာမြင်ဖြစ်မဖြစ်ဘူးလားဆိုတော့တဘာဘာမြင်ဖြစ်တယ် ဘာကြောင့်လဲလူတွေမှာအားထုတ်လက်ကျင့်လာတာနောက်ကအထုံဝါဒနာပါရမီတယောက်နဲ့တောင်မတူဘူးတချို့ကအနိစ္စအာသံပြီးအနိစ္စမြင်တယ်တချို့ကဒုက္ခသဘောနားလည်ပြီးဒုက္ခသဘောသဘောကျတယ်တချို့ကအနတ္တရဲ့သဘောလက္ခဏာနားလည်ပြီးအနတ္တသဘောနာစအတိပ္ပယ်ပေါက်တာလည်းရှိတယ်ဒါကြောင့်အနိစ္စဒုက္ခအနတ္တတဘာဝကိုမြင်ရင်တဲ့ကြံတဲ့နှစ်ပါးကသူ့ဘာသာသူအလိုလိုနဲ့နောက်ကလိုက်ပြီးနားလည်သွားတယ်ဒါကြောင့်လက္ခဏာ၃ပါးဆိုတာကတော့ခြုံပြောတာ၃ပါးလုံးတစ်ပြိုင်တည်းလားဆိုတော့မဟုတ်ပါဘူးတဘာဝကိုမြင်ရင် လက္ခဏာ၃ပါးမြင်တယ်လို့ဆိုနိုင်ပါတယ်အဲ့ဒါလို့မြင်ပြီဆိုရင်ဝိပဿနာစပါပြီအဲ့ဒါဘယ်ထိသွားတယ်လဲဆိုရင်ဟိုးကမဉ္ဇဉ်ရဲ့ရှင်းသားလေးမှာအနုလောမဆိုတာရှိတယ်ယုံ nant တွေကိုရှုလို့ဆုံးတဲ့ဉာဏ်လေးပြောတာဒီအနုလောမဉာဏ်ပြီးရင်ယုံ nant ဆိုတဲ့ဖြစ်ဖြစ်သင်္ခါရကိုရှုတဲ့နယ်ပယ်ကုံသွားရောမက်ကိုကူးရတော့မယ်ဘော်ရာကူးတော့မှာကူးတော့မှာဖြစ်တဲ့အတွက်နောက်ဆုံးဉာဏ်ဒီအနုလောမဉာဏ်ဆိုတော့တမ္မတနာနဲ့အနုလောမဉာဏ်ဒီဖြစ်ဖြစ်သင်္ခါရယုံ nant ကိုရှုတဲ့ဉာဏ်ဖြစ်လို့ဒါဝိပဿနာဉာဏ်၁၀ပါးလို့ခေါ်ပါတယ် အဲ့ဒီဝိပဿနာဉာဏ်ကိုမိမိကမဲ့ရဲ့ရှေ့မှာရှိနေတဲ့မဲ့ခင်ဖြစ်လို့အဲ့ဒီဝိပဿနာရှုတဲ့အခိုက်ကိုမဲ့ရဲ့ရှေ့မှာရှိတဲ့မဲ့ခင်ဖြစ်လို့ပုဗ္ဗဘာကမဲ့ခင်ဒိုရိမဟုတ်ဝိပဿနာရှုရလို့ဝိပဿနာမဲ့ခင်လို့ခေါ်ပါတယ်ဒါလေးတွေကိုတော့နားလည်စေခြင်းနဲ့ဘာဖြစ်လို့လဲတရားထုတ်တိုင်းဒါတွေပဲပြောနေတာနော်ပုဗ္ဗဘာကမဲ့ခင်ဆိုတာအော်တို့ဝိပဿနာရှုတဲ့မဲ့ခင်မဲ့ကိုမရောက်သေးခင်ဖြစ်တဲ့မဲ့ခင်လို့မှတ်ထားပါ နောက်အရိယာမဂ်ခင်ဆိုတာဘာလဲအဲ့ဒီဝိပဿနာရှိလို့ယုံနာသင်္ခါရဖြစ်ဖြစ်တွေကိုကောင်းကောင်းကြီးထင်မြင်ပြီးရင့်ကျစ်ပြီလို့ဆိုကြပါစို့ဗျာနော်သူရအားထုတ်လာတာရင့်ကျစ်တဲ့ခါကျတော့အဲ့ဒီကနေပြီးတော့မှရင့်ကျစ်တော့ဒီဝိပဿနာမဂ်ခင်သိပင်လည်းရင့်ကျစ်တဲ့အခါမှာနောက်ဆုံးသူ့ရဲ့နာမည်ကိုပြောင်းလိုက်တယ်ဘလို့ပြောင်းတယ်လဲယုံနာဖြစ်ဖြစ်အာယုံယူတာကနေပြီးတော့အာယုံလည်းပြောင်းနာမည်လည်းပြောင်းကြပါစို့နော်အာယုံပြောင်းတယ်ဆိုတာကစောစောတုန်းကသူရှုတဲ့အရှုခံကဘာဖြစ်နေလဲယုံနာ မမေ့နဲ့အောင်နော်အရှုခံကဘာလဲယုံနံအဲ့ဒီယုံနံဆိုတဲ့အရှုခံကိုယုံနံရှုတဲ့နယ်ဘက်ကဆုံးပြီလေအခုဆုံးတော့မယ်ဆုံးတော့ရှုစရာယုံနံမရှိတော့ဘူးဆိုနောက်ထပ်မက်ကိုရောက်ရင်ဘာအာယုပြုတော့မလဲနိဗ္ဗာန်ယုံနံမှားသည်နိဗ္ဗာန်အာယုတူသေးလားမတူတော့ဘူးအာယုမတူတော့တဲ့ခါကျတော့ဝိပဿနာရှုတယ်ဆိုတာယုံနံကိုရှုမှဘာခေါ်နိဗ္ဗာန်ကိုရှုကြတော့ဝိပဿနာခေါ်လို့ရပါမလားနိဗ္ဗာန်ကိုဝိပဿနာလည်းမမြင်နိုင်ဘူး ဝိပဿနာဆိုတာကယုံ nant ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးမြင်အောင်ရှုရင်ဝိပဿနာဆိုတော့နိဗ္ဗာန်ကိုမြင်မြင်ဆိုရင်အဲ့ဒါမဲ့ဖြစ်သွားပြီဒါပေမဲ့အဲ့ဒီမက်ကတီးတန့်မိုးပေါ်ကျလာတာလားမဟုတ်ဘူးဘယ်ရလားဝိပဿနာမက်ကပြောင်းသွားတာဝိပဿနာမက်ကပြောင်းသွားတာနော်ဒါကြောင့်ဦးဇင်းတို့ပါဠိမှာအခေါ်လေးတစ်ခုရှိတယ်ဧကတ္တနီးဆိုတာနော်နာမည်ပေးတဲ့အခါကျတော့နာမည်ပေးတဲ့အခါကျတော့စိတ်ရဲ့ဒီ process ပေါ့နော် mind process အရာ သူတစ်ခုစီပေးတယ်နော်ဟာပရိကံဥပဇာအနုလုံးကုတ္တရပူပြီးတော့သောတာပတိမစ်ဆိုတော့သူ့နာမည်ကတော့တစ်ခုစီမရှိဘူးလားဒါအနန္တရပစ္စည်းနဲ့ပဋ္ဌာန်းမှာနာလားပဋ္ဌာန်းနေလဲနာတာကြတော့ကြည်နေလောက်ပါပြီဒီလိုပဲယုံကြည်ပါတယ်မကြည်ဘူးဆိုကိုပဲပြောနေရမှာနော်ဒါတော့ကောင်းပြီအနုလောမဉာဏ်ကနေပြီးတော့မှအနုလောမဂုတ္တရဘုဒ္ဓဂုတ္တရဘုမေကတာဆိုတော့အနန္တရပစ္စည်းမှာပဋ္ဌာန်းပစ္စည်းပေးထားတာရှိတယ်အနုလောမအနုလောမဆိုတော့ဟောဒီဝိပဿနာဉာဏ်သည် ဂုတ္တရဗုဒ္ဓနိဗ္ဗာန်ကိုအာရုံပြုနေတဲ့ဂုတ္တရဘုအနန္တရပစ္စည်းနဲ့ယေရှုပြုဆိုလိုတာပခုံးပြောင်းလွှဲပေးလိုက်တော့တာရော့ကွာမင်းဆိုပြီးတော့ဒါကိုပြောချင်တာအဲ့တော့ဂုတ္တရဘုရောက်တဲ့အခါမှာသူ့ကိုအနုလောမညာလို့ခေါ်လို့ရပါမလားမရဘူးအနုလောမချုပ်ပြီးပြီးပြီဒါတော့ဂုတ္တရဘုကဂုတ္တရဘုမေကတာဂုတ္တရဘုညာန်သည်မေညာအနန္တရပစ္စည်းနဲ့ယေရှုပြုဆိုတော့ဂုတ္တရဘုညာန်ကိုပျောက်သွားပြီပြီးပြီချုပ်သွားပြီဆိုတော့နောက်တစ်ခုလာတာကမေညာဒါတော့သူတို့မှာသူ့ညာနဲ့သူ့နာမည်နဲ့သူမရှိဘူးလား ဒါကပဋ္ဌာန်းဤအရာအဘိဓမ္မာဤအရာတလုံးချင်းခွဲပြောတာသို့တော့ဒီတတ္တိအောက်မှာသွားတဲ့တတ္တိပြောကြစို့နော်ဝိပဿနာရှုလာတဲ့ဝိပဿနာကိုယုံနာရှုတော့ယုံနာယုံနာယုံနာမြင်လာတဲ့မြင်လာပြီးလို့ဟောဒီဖြစ်ဖြစ်သင်္ခါရသဘောတရားအနိစ္စဒုက္ခအနတ္တကောင်းကောင်းကြီးကျင်ညစ်လို့ဒုက္ခသစ္စာသေချာပေါက်သိပြီဟေ့ဆိုတဲ့ခါကျတော့ဘွားကနဲ့မက်ကပေါ်ရမယ်ပေါ်ရမဲ့ဒီအလကားမလာဘူးဘုရားလားဝိပဿနာမဲ့မှသည်အရိယာမဲ့ကိုပြောင်းနော်လွယ်လွယ်ပြောရင်တော့ မကြတိတ်မကြသေးခင်ဥပမာပြောပါဗာလဲအခုဗမာပြည်ကိုတာမကြီးခန့်လိုက်တဲ့ direct message ဟုတ်တယ်မလားသူ့ကိုတာမမခန့်ခင်တော့ဗမာပြည်ခဏခဏမလွတ်ဘူးလားဟောလူတွေနဲ့တွေ့လိုက်ဒီလူတွေနဲ့တွေ့လိုက်ဟိုအသင်းမနဲ့တွေ့လိုက်ဒီအသင်းနဲ့တွေ့လိုက်ဟာဟိုဟာတွေနဲ့တွေ့လိုက်ဒီဟာတွေ့လိုက်ပြီးတော့သူဘာဖြစ်သွားလဲဒီလိုပဲစောစောတုန်းကတော့ဗားတယ်ဘာခေါ်လဲကိုစလဲကိုစလဲကနေအခုဘာဖြစ်သွားလဲတယောက်တည်းပဲစောစောတုန်းကတော့ကိုစလဲအခုကြတော့နာလူကြတော့ တယောက်တည်းပဲတော့ပေါ့ဘူးလားရှုတဲ့ဝိပဿနာဟာပါဠိလိုခေါ်ရင်ဧကတ္တနီးနော်ဧကတ္တနီးဆိုအရှိန်ကိုကြည့်ပြီးသွားတဲ့ process ကိုကြည့်ရင်သူ့ရဲ့တတ္တိသည်ဝိပဿနာမဲ့ကောင်းလို့အရိယာဖြစ်တာဆိုတော့အရိယာမဲ့နဲ့ဝိပဿနာမဲ့တစ်ဆက်တည်းလို့ပြောတာဒါပေမဲ့စိတ်တော့နာမည်လေးတွေကုပေးတဲ့ခါကျတူရဲ့လားဆိုတော့မတူဘူးပဋ္ဌာန်းသက်ပဋ္ဌာန်းနီးအရာတစ်လုံးစီရှိတယ်သို့တော့ သွားတဲ့အစဉ်အစဉ်အစဉ်ကတစ်ဆက်တည်းလာလို့ဧကတနိယဝိပဿနာဉာဏ်ဒီပင်ဘာဉာဏ်ဖြစ်အရိယာမဲ့ဉာဏ်ဖြစ်တယ်လို့ပြောချင်တာဒီဝိပဿနာမဲ့ဉာဏ်တာမရှိအရိယာမဲ့ဖြစ်ကုန်မဖြစ်ဘူးဒါကြောင့်ဝိပဿနာမဲ့ဉာဏ်နဲ့အရိယာမဲ့ဉာဏ်ဘယ်သူကအရေးကြီးတယ်လဲလို့ပြောရင်ဝိပဿနာမဲ့ညာအရေးကြီးတယ်အရိယာမဲ့ကအကျိုးအကြောင်းကဝိပဿနာဝိပဿနာရှုလို့ထင်မှဘယ်သူပေါ်မလဲမဲ့ညာကအကျိုးဆိုတဲ့သဘောပေါ်မှာ ဒါကိုလည်းပဲရှင်းထားတာတွေရှိပါတယ်စာတွေတော့တိတ်ရှုပ်နေလိမ့်မယ်မပြောတော့နေဟုတ်လားဒါအတိတ်ပဲသိဖို့အဓိကပဲဒါကြောင့်ဒီနေရာမှာသင်္ခါရစေသုံးအရိယာမေဖြစ်တယ်ဆိုတာတခြားမဟုတ်ဘူးပုပ္ပဘာကမဲ့သို့မဟုတ်ဝိပဿနာမဲ့ကနေရင့်ကျက်တဲ့ချိန်အရိယာမေဖြစ်တယ်အဲ့ဒီချိန်ကျတော့ဘာလုပ်ပြီလဲဆိုတော့ခုနကဖြစ်ဖြစ်ဆိုတဲ့ယုံ nant သင်္ခါရကိုအာယုံပြူတာကနေပြီးတော့ဖြစ်ဖြစ်ယုံ nant မရှိတော့ဘဲနဲ့ဖြစ်ချင်းဖြစ်ချင်းသဘောရဲ့ဆန့်ကျင်ဘက်ဖြစ်ချင်းဖြစ်ချင်းငြိမ့်တဲ့နော်ဒီ နိဗ္ဗာန်ရဲ့သဘာဝလေးတဲ့ကို message လေးဖြတ်သွားလိုက်တာ very very short moment လေးပဲဖြစ်တည်ပြစ်ဆိုတာလေးကဦးဇင်းတို့စာလိုပဲရှိတယ်တကယ်ဒီနေ့ခေတ်အမြန်ဆုံးတိုင်းထွာနေတဲ့သိပ္ပံဤတိုင်းတာတောင်မှတိုင်းလို့စိတ်လို့မရပဲဖြစ်နေတယ်ဒါကြောင့်မလို့ဒီမှာငကိုတော့ကတရားဦးဇင်းတင်တယ်မလားလာပြီးတော့အားထုတ်တဲ့တခါကြီးတရားနားထောင်းတဲ့တခါကြီးတယောက်ရှိဦးဇင်းရှိုးအင်္ဂလိပ်လို့သူအဲ့ဒါတွေမှတ်ပြီးတော့ပြောတယ်ဒီမဲ့ညာဆိုတဲ့ဒီ very short moment လေးကအာဘာခေါ်မလဲ တည်ရှိမှုမဖြစ်ဘူးဆိုတာတဲ့လောက်တောင်ပြောအောင်တို့ပါတယ်တဲ့ဟုတ်ကဟုတ်လို့လားဆိုတာမျိုး तू ကတန်တရားတန်နေရေးတာဒီ miss ဆိုတဲ့ process လေးတကယ်ရှိတာဟုတ်ရဲ့လားလို့ပြောတာ message ဆိုတဲ့ moment လေးဟာတကယ်ကောဖြစ်တာဟုတ်ရဲ့လားလို့တောင်မှတန်တရားရှိသင့်ပါတယ်တဲ့ဘာဖြစ်လို့လဲဒါလေးကိုစိတ်တော့ဦးဇင်းတို့ဒီနေ့ကတိတ်ပန်နေတိုင်းထွာလို့ရတဲ့အစိတ်တဲ့အထက်မှာ အသေးဆုံးစိတ်လို့ရတဲ့ moment လေးတည်းမှာအခုမရှိသေးဘူးဖြစ်နေတယ် very very short moment လေးဖြစ်နေတယ် စိတ်တစ်ခုချင်းရဲ့ moment ဘယ်လောက်ကြာတယ်လဲဆိုတော့ဟာလက်ဖြစ်တစ်ခုအတွင်းမှာဂရေသိမ့်ချီဖြစ်တယ်ဆိုတော့အာဂရေသိမ့်ချီဆိုအဲ့ထဲမှာတစ်ခါပြန်ပြီးတော့ထပ်ပိုင်းအောင်ဆိုတော့ဘယ်လိုလုပ်ပိုင်းလို့ရတော့မလဲဒါတော့သူပြောတာပိုင်းစရာမရှိတော့လို့မရှိဘူးလို့ပြောလောက်အောင်မြန်ပါတယ်တဲ့ဒီ moment လေးတစ်ခုပါအဲ့ဒီ moment လေးဟာ very short ဒါပေမဲ့ very very powerful အဲ့ဒီအချိန်ခက်ကလေးဒီသူဆံရဆံရကိလေသာကိုတတန်တရာလုံးပါတဲ့ကိလေသာအမြင့်ဖြတ်တာအဲ့ဒီ point လေးမှာဖြတ်တာအဲ့ဒီ moment လေးမှာဖြတ်တာ အဲ့ဒီမုံမှန်လေးမှာတတ်တာဒါတော့အဲ့ဒီချိန်ခါမှာဘသူကအာယုံပြုနေတယ်လဲမက်ဆေ့သည်နိဗ္ဗာန်နိဗ္ဗာန်ကိုအာယုံပြုမိလို့မက်ဆေ့ပေါ်မက်ဆေ့ပေါ်တဲ့အချိန်ဒီဖြစ်ဖြစ်သင်္ခါရဆိုတဲ့တတန်တရားလုံးဖြစ်နေတဲ့သဘာဝကြီးကနေပြောင်းပြန်ဆန့်ကျင်ဘက်ဖြစ်ချင်းပြစ်ချင်းမရှိတဲ့အတ္တကတဆိုတဲ့သဘောလေးဉာဏ်ထဲမှာတည်တည်ချာချာကြီးမြင်လိုက်တဲ့အခိုက်ဒီအဲ့ဒါနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အခိုက်တဲ့အဲ့ဒီအခိုက်ကြတော့သူကအဲ့ဒီထဲကိုမက်ဆေ့ကလေးကပြေးပြီးတော့ တခါတည်းအရှိန်တက်တက်တက်ပြီးတော့နောက်ဆုံးပြေးဝင်သွားသလိုဖြစ်လို့ဥတည်ချက်ကဒီနာကိုရောက်လို့အရှိန်ရလို့ပြေးဝင်သွားသလိုဖြစ်လို့သင်္ခါရစိတ်300နိဗ္ဗာန်စီသို့ဥတည်ပြေးဝင်သွားသောမဉဏ်ကလေးအဲ့ဒီဉဏ်အခိုက်ကိုအရိယာမဂ်လို့ခေါ်တယ်အဲ့ဒီအခိုက်မှာမဂ်၈ပါးလုံးအပြည့်ဖြစ်တယ်နော်ဒါကြောင့်မလို့မဂ်ရဲ့သဘောလေးကို၃မျိုးရှိတယ်ဆိုတာသိရအောင်အောက်ကဆောင်ပုံလေးဆိုကြည့်ပါဦးနော်မူလပုပ္ပ ထပ်ဆိုကြည့်အောင်မူလအဲမေခင်ကိုပိုင်းခြားရင်မူလမေခင်ပုပ္ပဘာကမေခင်အရိယာမေခင်ဆိုပြီးတော့30ရှိတယ်လို့မှတ်ထားပါနော်ဒါကမေခင်ကိုပိုင်းပြောတာနောက်တမ္မာဝါစာပြီးတဲ့လောက်ဆက်သွားကြအောင်နော်ပြီးပါတယ်ဒါနဲ့တမ္မာဝါစာပြောပြီးသားတွေများနေတော့ဟုတ်လားအဲသတိပဋ္ဌာန်တုတ်ချတော့ကလည်းဒါပြောပြီးပြီကျန်တဲ့နေရာတွေမှာလည်းတော်တော်ပြောခဲ့တာရှိပါတယ် ဒါတော့တမ္မာဝါစာဆိုတာကအလုံးသိကြပြီးတဲ့အတိုင်းဝစီကံ၄ပါးကရှောင်တာဝစီဒုစရိုက်၄ပါးရှောင်တာနော်အချင်းချုပ်ပြောမယ်ဆိုရင်ဘုရားရှောင်လဲမုဒါဝါဒပိတုဏဝါစာပရုဒ္ဒဝါစာတန်ဖတ်ပလာပဒီ၃ခုနော်အဲ့ဒါတော့တစ်ခုချင်းဖတ်ကြည့်ပါဦးအ

ရှောင်စရာရယ်ဆောင်စရာရယ်ပဲဆိုကြပါစို့ဒီနှစ်ခုသိဖို့လိုတယ်မုဒါဝါဒဆိုတာဒီနေရာမှာနှုတ်ကထွက်တဲ့အတန်ဒါပေမဲ့တကယ်တမ်းပြောတော့အဲ့ဒီအတန်ကိုနောက်ကတွန်းအားပေးတဲ့စေတနာနဲ့ပူဆိုင်တယ်နော်ပြောတဲ့အတန်ငိုအပေါ်မှာမဆုံးဖြတ်ဘူးကံမြောက်အောင်မြောက်မမြောက်ကစေတနာအရင်ကံနဲ့ဆုံးဖြတ်ရပါတယ်ဒါတော့ဝါဒပြောတဲ့စကားလို့ဆိုပေမဲ့စကားရဲ့နောက်ွယ်ကစေတနာကဘလို့ရှိတယ်လဲမှမူတည်ပြီးတော့ဆုံးဖြတ်ရတာ ဒါတော့ကောင်းပြီနံပါတ်1မုသာဝါဒမှာရှောင်ကျင်ပြီးနော်ဟောရှောင်းမှာကပါလေမုသာဝါဒမှားယွင်းတဲ့ပြောဆိုခြင်းကရှောင်ကျင်ရမယ်ဒါတော့ဘာလို့အောင်မလဲဆိုတော့မှန်တာပြောနံပါတ်1ပါလေအေတစ္ဆဝါစာတစ္ဆဝါဒီဖြစ်ရမယ်မှန်သောစကားကိုပြောစေတတ်တဲ့လူပဲတစ္ဆဝါစာမျိုးပြောပါတဲ့ပြီးတော့တီတန်သောစကားဟောထိရာကထာခေါ်တယ်ပါဠိလိုတချို့လူတွေမှာဟောထိရာကထာဘယ်လိုလဲဆိုရင်ဥပမာပေးပြမယ် လူတယောက်ကနောက်အမြဲတမ်းနောက်ပြောင်နေကြမဟုတ်တာဟုတ်ကအမြဲတမ်းနောက်နေကြဒါတော့ तू ပြောတာများသောဖြင့်ဟိုမဟုတ်တာများတယ်ဒါတော့တနေ့ကျတော့ तू ကအတီလာပြောတယ်ဟာမင်းဘာဖြစ်တယ်ညာဖြစ်တယ်အတီပြောတယ်နော် အတီပြောတဲ့အခါကျတော့လိန်နေကြနောက်နေကြဆိုတော့အဲ့ဒီလိုပြောလို့ရှင်ဘလောက်ကြီးပဲအတီပြောပြောငိုပြပြဘာဖြစ်သွားပြီလဲမယုံတော့ဘာဖြစ်လို့မယုံသူစကားကဘာဖြစ်လို့လဲတီတန်းလို့လား အတိတမူဘယေရှုတော်ပြောနေတာအဲ့ဒီဘယေရှုတော်ပြောတဲ့ဟာမျိုးကိုတည်တတ်မှုမရှိတဲ့စကားပြောတာသူစကားကတည်တည်တတ်နေမရှိဘူးအဲ့ဒါကိုပါဠိလိုတော့နော်အဲတည်တတ်တဲ့စကားကျတော့ထိတာကထာနော်ဖွဲထဲမှာစိုက်ထားတဲ့ဒုတ်ချောင်းရဲ့အဲတိုင်ရဲ့ပြီးတော့ကြောက်တုံးကြောက်သားထဲမှာစိုက်တဲ့တိုင်ရဲ့အဲ့ဒီလိုကွာတယ်တဲ့နော်ဘယေရှုတော်မဟုတ်ကဟုတ်ကတဲ့ရှောက်ပြောနေတဲ့လူကျတော့ပြီးလူတွေရဲ့ဘာခေါ်လဲသူများရဲ့ ဒီ confidence ကိုဆုံးရှုံးစေတယ်။နော် trustworthy မဖြစ်တော့ဘူးပေါ့။ဟာဒီလိုဒီလိုပဲပြောနေကြပါတခါလေငါလည်းအဟုတ်မှလို့အရင်တခါတော့ငါလှုပ်တာပြီးတော့ငါဘေးရှစ်တောက်လည်းနောက်ခံရတယ်ဆိုတော့ဟောနောင်အဲ့ဒီလူနဲ့ပတ်တဲ့သူစကားဘယ်တော့မှမယုံတော့ဘူးအဲ့ဒါတော့အဲ့ဒီစကားမျိုးကိုမတီတတ်တဲ့စကားဒါကိုပြောတာဒါတော့အဲ့လိုမဟုတ်ဘဲနဲ့ဒီလူကဟုတ်မှပြောတာမှန်မှပြောတာမှားတယ်ဆိုရင်တောင်းပါတာသူ့ဘက်ကတော့မမှားနိုင်ဘူးဒီပြင်ဘက်ကမှားမယ်နော်ထင်တာတာမှားတာဖြစ်ရမယ်ဒါပေမဲ့ဟိုဘက်မှာဖြစ်နေတဲ့အကြောင်းအရာတော့ဟုတ်နေတယ် ဒါတော့ဒီလူပြောတဲ့စကားမျိုးကြတော့ယုံတယ်အဲ့ဒီလိုယုံတာကိုထိတာကထာတီတန်သောစကားနောက်တစ်ခုကတော့အာတတ္တာယိတပကထာဆိုတာယုံကြည်ထိုက်သောစကားဒါတော့အတူတူပါပဲเนาะတီတန်တဲ့စကားနဲ့ယုံကြည်တတ်တဲ့စကားတီတန်ရင်အဲ့ဒီစကားကိုဘာလုပ်မလဲယုံကြည်မယ်မတီတန်ရင်မယုံဘူးအဲခိုင်မြဲတဲ့စကားတီတန်တဲ့စကားနဲ့ယုံကြည်တတ်တဲ့စကားဆိုတာကဟောတချို့နေရာမှာအတိတ်ပဲအတူတူလိုပါပဲတချို့နေရာကျယုံကြည်တတ်တယ်ဆိုတာသူပြောတာကယုတ်တိရှိတယ်ကြိုးကြောင်းစီလျော်တယ်ဆိုရင် ဒါယုံကြည်တတ်တဲ့စကားလို့ခေါ်တယ်ဒါတော့မှားတဲ့စကားကို ရှောင်မှန်တဲ့စကားတည်တတ်တဲ့စကားယုံကြည်တတ်တဲ့စကားကိုပြောဒါမုတာဝါဒနဲ့သူ့ရဲ့ဆန့်ကျင်ဘက်ကိုပြောတာနောက်တစ်ခုကနော်ကွဲပြားအောင်ဂုံးတိုက်ပြောဆိုခြင်းပိတုနာဝါစာနော်မှရှောင်ကျင်ပြီတဲ့ပိတုနာဝါစာဆိုတာတယောက်နဲ့တယောက်ကွဲပြားအောင်တစ်ဖွဲ့နဲ့တစ်ဖွဲ့တယောက်နဲ့တယောက်မိသားစုနဲ့မိသားစုကွဲပြားအောင်တိုင်းပြည်တစ်ခုနဲ့တစ်ခုကွဲပြားအောင် နော်ဘယ်လိုနည်းနေပဲပြောပြောအဲ့လိုပြောတာမျိုးကိုပိတုဏဝါစာခေါ်တယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေကွဲပြောက်ပြီးတော့ရန်သူတွေလိုဖြစ်အောင်လုပ်တာအဲ့ဒီလိုမျိုးပြောတာကရှောင်ကျဉ်ပြီးတော့လူတွေတတ္တဝါတွေညီညွတ်ခြင်းကိုဖြစ်စေတဲ့ဇကားမျိုးတမက်ကကထာနော်ဦးဇင်းတို့အခု United Nation ကိုဗမာလိုဘယ်လိုခေါ်လဲအဲနောက်ဇလုံးလေးပါတယ်လေတမက်ကဆိုအဲ့ဒါပြောတာကုလဆိုတာအမျိုးသားတွေလူမျိုးတွေ သူ့လူမျိုးကိုလူမျိုးမျိုးရတာမကွဲဘူးလားကွဲပေမဲ့လုပ်ငန်းကြတော့အလုံးလှုပ်ဆောင်ပြတူရမယ်ညီညွတ်ရမယ်လို့ဆိုလိုတယ်ဒါကုလသမဂ္ဂဆိုတာမဆိုးဘူးအဲ့ဒါကျတော့ဗမာပြည်ဘာသာပြန်တာကောင်းတယ် United Nation ကိုပြန်လာတာနော်အဲ့သမဂ္ဂကိုပြောတာဒါတော့အမျိုးသားတွေအလုံးမတူညီတဲ့သူတွေဟာအလုံးညီညီညွတ်ညွတ်လှုပ်တဲ့ဌာနကြီးဖြစ်လို့ကုလသမဂ္ဂပြီးမှရန်ဖြစ်တာတော့တတ်တတ်ပေါ့လေလူတိုင်းကွဲပြားခွင့်ရှိတယ်ဆိုတာကိုပြဒီမိုကရေစီမှာကောင်းပြီအဲ့ဒါကိုဒါညီညွတ်ခြင်းကိုဖြစ်စေတဲ့စကားပြီးတော့ ကွဲပြားနေခဲ့မယ်ဆိုလို့ရှိရင်ကွဲတာကိုကွဲတဲ့ကွဲအောင်မလုပ်ပါနဲ့တဲ့ဘာဖြစ်စရာမလဲတယောက်နဲ့တယောက်ချစ်ခင်သွားအောင်ပြန်ပြီးညင်ညွတ်သွားအောင်မေတ္တာရှိလာအောင်စီးလုံးလာအောင်ညင်ညွတ်လာအောင်ပြောပါဒါတော့ပိသုနာကိုမပြောနဲ့ညင်ညွတ်စေမဲ့စကားစီးလုံးမှုကိုဖြစ်စေမဲ့စကားမျိုးပြောပါဒါမှလူသားဖြစ်တော်မှာပေါ့ဒါမှဟိုလေးစားတတ်သောနော်ယုံကြည်တတ်သောနော်မြင့်မြတ်သောလူသားဖြစ်တော်မှာပေါ့ဒါတော့ဒီဒီပါဇက်တစ်ခုပဲနော်ပိသုနာပြောတော့ကတော့လူတကာမုန်းတယ်ဟောညင်ညွတ်ချင်းစိစက်ချင်းကိုဖြစ်တော့ လူတကာလေးစားတယ်ချစ်ခင်တယ်နောက်ပြီးတော့နံပါတ်3ကကြမ်းတမ်းစွာပြောဆိုခြင်းနဲ့ဖရုဒဝါဆိုဖရုဒမဟုတ်ဘူးเนาะဖရုဒမဟုတ်ဖရုဒအဲဖရုဒဖရုဒလို့မဖတ်နဲ့ဖရုဒဝါစာမှရှောင်ကျင်ပြီးသူတစ်ပါးနားချမ်းသာစေမိစကားကာဏဒုက္ခဆိုတဲ့စကားလုံးလေးကြားဘူးတယ်မဟုတ်လားကာဏဒုက္ခဘိယဝါစာနဲ့အငြိမ်သမင်းသမီးတွေခဏခဏပြောနေကြတာအငြိမ်မင်းသမီးစကားပြောလောက်တော့ဖြစ်နေပါကာဏဒုက္ခဆိုတာနားချမ်းသာတာဒီမှာလည်းပြောတယ်လေဘာလဲ it's a sweet ဘာလဲ switch to ဘာလဲ switch to မအီးရလားဘာလဲသူတို့ပြောတာသူတို့ကြိုက်တဲ့ဟာလေးတွေလေသဘောကျစရာနှစ်သက်စရာအောင်မြင်တဲ့စကားမျိုးဆိုတာသူနားတဲ့ဗမာပြည်တော့ပြောကြတာပဲနားတဲ့တရားလက်ကြီးမှောက်သွားတယ်လို့ပဲခြုံရဲနေတာပဲဆိုတာကန္နာဒုက္ခပြောတာပြီးတော့ချစ်ဖွယ်သောစကားချစ်ပြောတဲ့ခါမှာလဲဒီလေသံမဲ့တော့ဒါပေမဲ့ပြောတဲ့ခါကျလို့ချင်းလူသဘာနားထောင်ကြည့်အောင်ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးစသည်ဖြင့်ပေါ့ဗျာသူ့ရဲ့အရွယ်နေရာဒေသနဲ့လက်အောင်ချိုးချိုးသားသားနော် အဲလိုက်ဖက်မဲ့စကားလုံးလေးတွေသုံးပြီးတော့ပြောတာကိုပိယဝါစာလို့ခေါ်တယ်နော်ပိယဝါစာလို့ခေါ်တယ်ဥပမာမျက်လုံးကတစ်ဖက်တစ်ဖက်ကလေးကမျက်စိကမျက်ကန်းလေးမျက်ကန်းလေးဆိုတော့လူတစ်ယောက်ကိုလှမ်းခေါ်ကျင်တာခေါ်ကျင်တဲ့အခါကျတော့ဟဲ့တစ်ဖက်ကန်းလေးခဏလာစမ်းကွယ်ဆိုရင်ဘသူကအကူညီချင်ပါလဲလို့ဟမ်ဟဲ့မောင်လေးရဲ့ဟဲ့ကိုလေးရဲ့ဟဲ့ကိုကြီးရဲ့ဆိုခေါ်ရင်ကော အာကူညီမှာပေါ့ဟဲ့ကိုကြီးဗျာဟုတ်တယ်မဟုတ်လားဘယ်ဘယ်ဟာကူညီချင်မလဲစဉ်းစားတာကြည့်ပြီးတော့ဒါဟိုပြရပါစားလို့ခေါ်တယ်နော် ရင်တဲ့နှလုံးထဲသို့ရောက်စီမီစကားမျိုးဆိုတာတော့ဒီစကားမျိုးဟာသူတစ်ပါးတွေနော်ချစ်ခင်စရာလည်းဖြစ်မယ်ကျင်တဲ့စရာလည်းဖြစ်မယ်နော်စိတ်အေးချမ်းစရာလည်းဖြစ်မယ်ဝမ်းသာစရာလည်းဖြစ်မယ်အဲ့လိုစကားလုံးမျိုးဆိုရင်စိတ်ထဲမှာဆွဲပြီးတော့မသွားဘူးလားကြားတဲ့သူကိုရင်ထဲမှာအေးသွားတာအဲ့ဒီလိုမျိုးဆိုရင်တော့တဲ့ဒါဟိုဦးဇင်းတို့ဒီရင်ထဲနှလုံးထဲကိုရောက်စစ်မဲ့စကားမျိုးဟာရယံကမရင်ထဲကိုစူးသွားတာပဲဆိုတာတကယ်စာမှာလည်းအဲ့လိုပဲသုံးတယ်ရင်ထဲကိုစိုက်သွားတာပဲဆိုတာ စွဲသွားစေတဲ့စကားနော်အဲ့ဒီစကားတော့တိတ်တော့မကြဘူးရောက်တကားတွေအရက်တော့ပြီးရင်ရှာပြားလေးနဲ့တို့ပြီးတော့တခါတဲ့ဗဇက်ကိုစွဲသွားတာပဲခဏခဏပြောတာကြားဘူးတယ်ဟုတ်လားအဲ့လိုရှာတဲ့ကိုအရသာစူးစိုက်သွားသလိုပဲစကားရဲ့အတိတ်အတိတ်ပဲကနားထောင်သူကိုတခါတည်းတသက်တာမမေ့ခြင်းလောက်အောင်ကျဉ်းနှက်လောက်အောင်ဝမ်းသာစရာကောင်းလောက်အောင်စူးဝင်သွားတဲ့စကားမျိုးကိုနှလုံးထဲအထိရောက်စေတဲ့စကားလုံးလို့သုံးတယ် နောက်နံပါတ်ဂါကြီးကအကျိုးမဲ့ဖြစ်သောစကားကိုပြောခြင်းဘာမှအရေးမရအဖတ်မရလောကီအကြောင်းလောကုတ္တရာအကြောင်းစီးပွားရေးအကြောင်းပညာရေးအကြောင်းဘာမှဘုသူတာဖြစ်စရာမပါဘဲနဲ့အချင်းကိုယ်ုံပြောတဲ့စကားမျိုးပြောတာအသင်မင်တက်တဲ့အချင်းကိုယ်အောင် ပြောနေတာအဲ့ဒီလိုစကားမျိုးတန်ဖတ်ပလာပါကိုရှောင်းတဲ့အကျိုးရှိမဲ့စကားအထဝါဒီကိုတွေ့သူတွေ့နော်အချင်းနဲ့တင့်လောတဲ့စကားစကားတော့စကားပဲဒါပေမဲ့အချင်းမဟုတ်ရင်သွားမပြောနဲ့နော်အချင်းမတင့်တော်တင်သွားမပြောနဲ့မှန်သည့်တန်အောင်မပြောရသေးဘူး အချိန်သင့်ပြီလားအချိန်မသင့်သေးဘူးလားစဉ်းစားအောင်ဟာမှန်တာပဲပြောချလိုက်မှန်တယ်မှန်တာပြောဘာကြောက်စရာမလိုဘူးသွားမလုံးနဲ့မှန်တာပြောကြောက်စရာမရှိသွားမလုံးနဲ့ကြောက်ဘာဖြစ်လို့လဲပညာမရှိတာပြောတာထင်တိုင်းကျဲတာနဲ့အတူတူပဲမှန်တိုင်းမပြောရဘူးအေးဒီအချိန်ကပြောဖို့သင့်ပြီလားဖះတောင်မှလူတယောက်ကိုဒီတစ္ဆာလေးပါးသိဖို့ခေါ်တာဒါပေမဲ့ဟောမဲ့အချိန်ကလေးက 10မိနစ်စာကလေးလောက်ကြွားရင်တော့အဲ့ဒီအချိန်ကလေးကိုတခါတည်းဖေးဆွဲနေတာဟာအချိန်မတန်သေးဘူးဟာနေပါအောင်နဲ့ဟာသူကြံတကယ်ရင့်ကျစ်ပြီဆိုတာကြောင့်အဲ့ကျမတောက်ခနဲ့လိုအပ်တာလေးပြောလိုက်တာဒါတော့မြတ်စွာဘုရားတစ္ဆာလေးပါးသိဖို့ပြောတာပဲမြန်မြန်သိမြန်မြန်လွတ်မသွားဘူးလားမြန်မြန်ပိုမကောင်းဘူးလားမရဘူးတဲ့သူရဲ့ဟိုတဲ့ငါကအတွင်းဓာတ်ခံကမရင့်ကျစ်သေးအိန္ဒိတွေမရင့်ကျစ်သေးမရဘူးတဲ့ဒါတော့ဖရာတောင်မှသူတစ္ဆာလေးပါးဟောတာကိုအချိန်လေးတင့်တော်အောင်စောင့်ရသေးတယ်ဆိုရင်ဦးဇင်းတို့လူလောကနေ့စဉ်ဘွားတဲ့ဇာတ်ကားတွေကမှန်တိုင်းပြောလို့ဖြစ်ပါမလား မဖြစ်ဘူးဒါဆင်ခြင်စရာစကားနော်ဒါကြောင့်ကာလဝါဒီကာလနဲ့တင့်တော်တဲ့စကားဒီနေ့အချိန်တော်မှပြောတဲ့စကားကိုပြောတာနောက်ပြီးတော့ဓမ္မဝါဒီတွေဒါတော့ထုံးစံတိုင်းပြောတဲ့စကားတဲ့စကားတိုင်းကဓမ္မဝါဒီဆိုတာတရားနဲ့ရှင်းပေးစီမှန်ကန်မှုနဲ့ရှင်းပေးစီလူလောကလက်ခံပေးစီလို့ပြောတာဒါကြောင့်အပင်အဖြစ်စကားအနှစ်မရတဲ့ရင်မရအဖတ်မရဘူးသူတာဘာမှမဖြစ်တာမျိုးမပြောနဲ့နော်အချိန်နဲ့တင်တော်တဲ့စကားအကျိုးရှိမဲ့စကားနော်ပြီးတော့ တရားနဲ့ရှင်းတဲ့စကားမျိုးကိုပြောလို့ပြောတာဒါကြောင့်မလို့ဒီဒါမျိုးကိုအဲရှောင်ကျင်တာကိုဒီလေးမျိုးကရှောင်ကျင်ပြီးတော့တစ်ဖက်ကလိုက်နာရမယ့်ဟာတွေကိုလိုက်နာရင်ဗာမဲ့ခင်လဲတမ္မာဝါစာမဲ့ခင်ဒါလို့မှတ်တာเนาะမိမိပါဇာကအထွတ်သမျှအတန်တွေဟာဘယ်ဘက်ကိုဘလောက်များတယ်လဲဆိုတာစဉ်းစားကြည့်နောက်ကိုဘာသာကိုထိမ့်လို့ချုပ်လို့ရအောင်လို့ပြောတာဒါကြောင့်ကောင်းပြီဟောဒီတမ္မာဝါစာမဲ့ခင်မှာနော်ဝစီဒုစရိုက်လေးမျိုးကို မက်တဲကနေရောက်တဲ့အခါဘလို့ဖြတ်တယ်လဲဆိုတာလေးလည်းဘုသူရဖြစ်အောင်ဖတ်ကြည့်ပါဦးဒါလေးဆုံးကောင်းပြီအဲ့ဒါလေးပဲထားနော်ဒါတော့ဝစီတုစေ၄ပါးရှိတယ်မုသာဝရပိသုနာဝဇာဖရုဇာတံဖပလာပါဆိုပြီးတော့၄မျိုးရှိတဲ့ထက်မှာ ဒီသောတာပတ္တိမဲ့အခိုက်ကိုရောက်တဲ့အချိန်ကမှအကုန်လုံးပြောင်းရောလားဆိုတော့မဟုတ်ဘူးတဲ့သောတာပန်ဖြစ်တဲ့အခိုက်မှာဘာပဲပါသေးလဲမုဒါဝါဒတယ်ဗျတပားပဲပါသေးတယ်ခိုင်ကြီးစားသူကလည်းတော်တော်အမြင့်ခိုင်တာလေးပါးတည်းကတပားပဲပြုတ်သွားတယ်ဒါကြောင့်သောတာပန်ဖြစ်ရင်တော့မလိမ့်တော့ဒါကြောင့်သောတာပန်ဖြစ်လို့ရှိရင်ငါးပါးသီလလုံးနေဆိုအဲ့ဒါကြောင့်ပြောတာမုဒါဝါဒအဆိုးဆုံးကမုဒါဝါဒအဲ့ငါးပါးထဲမှာ ဓမ္မုသာဝရနိုင်ကြတဲ့လေးပါအလိုလိုနိုင်ပြီးသားလို့အဓိပ္ပာယ်ရှိသွားတယ်။ဒါကြောင့်သောတာပတ္တိမေဘယ်လိုက်တဲ့အချိန်သောတာပတ္တိမေရောက်တဲ့အချိန်ခါမှာဘာဝဲပယ်လဲ။မုသာဝရကိုပယ်ပြီးနောက်တဂရကံကတော့ပယ်နိုင်တာမရှိဘူး။အနာကံကြမှာတခါထပ်ပယ်တယ်။အနာဂါမိမေကြတော့ဘယ်နှပါပယ်လဲ။ပိတုနာဝါစာဖုရဒဝါစာအင်းနော်အဲဒါတော့သောတာပန်ဖြစ်တာနဲ့တောင်မှอืมဗဇ္ဇကျမ်းတာလေးကမပြောက်ဘူးလေ။ ဒါတောင်းမှပါဇက်ကျမ်းတာလို့တာပြောရတာဥစဉ်တို့ဟောရန်တာဖြစ်တဲ့ခါတွေမှာဝါသနာပယ်လို့မရတာတွေကြတော့ကျမ်းတာရှိသေးတယ်စေတနာမပါလို့တာတချို့ကလေးတွေလေဒါကြောင့်မလို့အခုပယ်တာကတော့ဒီမှာစေတနာကိုအကုသိုလ်စေတနာကိုပယ်နေတာဘေဒုနာဝါစာဂုံတိုက်တဲ့ဇကာနော်ဘုရုဒ္ဓဝါစာကြမ်းတတ်တဲ့ဇကာအနာဂါမိမဲ့ရောက်မှပယ်လို့ရတယ်နော်ဝါသနာအယကြံတာကြတော့ပယ်လို့ရရလားအဲ့ဒီညမှာခွဲမှတ်ဝါသနာနဲ့ကိလေသာမတူဘူး ကိလေသာကိုပယ်လို့ရတယ်ဝါသနာကိုအေးဝါသနာပယ်လို့မရအောင်ရဟန္တာဖြစ်တာတောင်ဝါသနာကြီးကပါသွားတာတန်လန်တန်လန်နဲ့နော်ကိလေသာတာပါသွားတာဝါသနာကရရလားမရဘူးနော်အဲ့ဒါလိုလေးလည်းခွဲမှတ်အောင်နံပါတ်3အရတ္တမေကိုရောက်တဲ့ခါကျတော့ဘာအဲ့ကြမှာဘာကုန်လဲတံဖတ်ပလာပါတယ်ဦးစင်းကထင်တာဘာမဟုတ်တဲ့ဘယုတ်သုံးကဟောပြောတည်ပြောတံဖတ်ပလာပါသောတာပန်ဖြစ်ရင်ပယ်ပြီးထင်တာဘယ်ဟုတ်မလဲရဟန္တာဖြစ်မှာပယ်နေတာတဲ့ အဲ့တော့ငါတို့လည်းပြောကြအောင်စို့ကွာလို့အဲ့ဒါလို့တော့မထင်ငါတို့ရန်တာဖြစ်မဲ့အတူတူမပယ်နိုင်သေးမဲ့အတူတူတော့ကဲဘယုတ်ရှုပ်ကလေးလည်းပြောကြအောင်ဆိုဘယုတ်ရှုပ်ကလေးပြောမှတို့ကလည်းပြောတာကိုဟလားအဲ့လိုတော့သွားမလုံးနဲ့ဟလားမပယ်နိုင်သေးပိုးထူမှာပေါ့ဗျာဟုတ်တယ်မလားလို့ဒါတော့မပယ်နိုင်သေးတာသွားကြည့်ဝေးကြီးပဲရှိသေးတယ်ဆိုပြီးတော့မှလက်လျှော့သွားရင်ပိုဝေးသွားမှာပေါ့အော်တို့ကဒဇဒဇပယ်မှတာလေနောင်လည်းပယ်လို့ရမှာပေါ့ဝါသနာလေးဖြစ်နော် ဒါတော့အော်ငါမကောင်းတာပဲဟဲ့မကောင်းတာဆိုရင်မကောင်းတဲ့အတိုင်းငါသိရမယ်တတိလေးထားရမယ်ဆိုအဲ့အတတိလေးကထားလိုက်ပြီးထင်းရမှာလေတတိကဘာလဲအထိန်အာရက်ကစောင့်ရှောက်တယ်တဲ့ဒီတတိကောင်းမို့လဲနောက်တော့လာလိမ့်မယ်ဘာကပြန်ပြီးတော့သူ့ကိုအထောက်ပံ့လို့တယ်လို့တတိကလည်းသူ့ကြီးပဲမရဘူးတဲ့တခါဘာပါမှလဲသင်ညာသင်ညာဘာပါမှလဲဟွန်းသင်ညာထိရသင်ညာပြဋ္ဌာန်းတာတဲ့နော်ထိရသင်ညာတတိကောင်းတဲ့လူတွေက तू ဘာကောင်းလို့လဲ တင်ညာကောင်းလို့ထိရတင်ညာ तू မှတ်ထားတဲ့တင်ညာ तू မှတ်မှတ်ထားတာအဲ့ဒီတင်ညာမှတ်တော့မှတ်ပံများတော့ဘာဖြစ်လာလဲတတိယလာတယ်တတိယပါများတဲ့ခါကျတော့အထုံပါသွားတယ်အထုံပါပါများတော့တခါတည်းပယ်ပြီးသားဖြစ်တယ်အဲ့လိုဆင့်တက်တာဒါတော့ဦးဇင်းတို့ကဘာဖြစ်လို့လဲဆိုတင်ညာအဆင့်ပဲရှိတယ်ဒါတော့တင်ညာအဆင့်ဆိုတော့ဟာငါဒါမကောင်းဘူးကွယ်နော်တတိလေးထားမှဖြစ်မယ်တတိလေးထားမှဖြစ်မယ်ဆိုတော့ကိုကိုကိုပြန်ပြန်တတိ remind မလုပ်အောင်လားအဲ့ remind လုပ်တာတင်ညာ တင်ညာအဲ့ remind လောက်တာကိုတင်ညာလို့မှတ်တာဒါတော့ဝိပဿနာရှုတဲ့ရှေ့ပိုင်းကြီးတစ်ခုလုံးဒီအာဖောင်းတယ်ဟာပိန်တယ်ဟာဖောင်းဟာသွားတယ်လာတယ်ခြားတယ်ဟာပူတယ်အေးတယ်ဒါတွေကဘာတွေလဲတင်ညာတတိမဟုတ်သေးဘူးအဲ့ဒီကတင်ညာပဲရှိသေးတယ်အဲ့ဒီတင်ညာကတခါတည်းမှုံမှုံညင်ညင်ကြီးလို့တော်တော်ကြီးကိုချောသွားပြီခဲ့ဆိုတာကကြမှာတင်ညာမှတ်ပံများတော့ဒီနေရာရောက်ရင်ဒါလုပ်မယ်ဆိုတာကိုဦးဇင်းတို့မတိုက်တွန်းမဲ့နဲ့သူ့ဘာသာသူလုပ်တယ်ဥမာထားပါတော့ဦးဇင်းတို့ဒီကလူတွေဆိုလို့ရှိရင် အိမ်ခန်းကထွက်ရင်လက်ကဘာပုတ်လဲဘာပိတ်လဲဟာတကားမပိတ်ခင်ပိတ်အောင်မလေအခန်းထွက်ပြီလေမိခလုံးတိမလားမေးတယ်ဟင်းစပေးတာလည်းမသိကြအောင်တကားထွက်တယ်မဆိုလက်ကဘက်နဲ့တော့တကားလေးမရိုက်ဘူးလားလို့ဘေးလေးလေဘာလဲအပြင်ထွက်ရင်မိပိတ်ပါဆိုတာလေဟာစိတ်ကဆွဲနေကြတာတော့တခါတလေကြလဲကိုယ့်ဘာသာကိုမစင်စားဘူးနော်ဥစ္စာဆိုတော့တော့ရိုက်ပြီတခါကြလဲပိတ်ပြီးသားကြီးပြန်ပြီးတော့ရိုက်တော့အပွင့်ကြီးဖြစ်နေတော့မှဒီတိုင်းကြံနေကြ အမှန်ပိတ်ပြီးပြီပိတ်ပြီးပြီမဲ့လက်ကအကျင့်ပါတော့ရဲလိုက်တယ်တကားပိတ်လိုက်တယ်စိတ်ကတော့ငါမိခလုတ်ပိတ်တာလက်ကအကျင့်ပါမနေဘူးလားအဲ့ဒီအကျင့်ပါတာဟာတင်ညာကောင်းတော့မိပိရမယ်မိပိရမယ်ဆိုတော့အကျင့်ကတင်ညာတပိပေးမှများတဲ့ခါကျတော့နောက်တက်ကျတော့ပေးစရာလိုသေးလားထွက်တာနဲ့ပိတ်တော့တာအဲ့ဒီအဆင့်ကိုရောက်ပြီလားမရောက်သေးရင်တော့ကြိုးစားအောင်အဲ့ဒီအဆင့်ကမြဲသွားမှာပြောချင်တာကဟုတ်တယ်လေဝိပဿနာရှုပြီဆိုတော့ ဟာပူပူတယ်ရှုအေးအေးတယ်ရှုနော်နာနာတယ်ရှုဆိုတော့ဘယ်လိုလုပ်ရှုရမှာလဲခုနကပြောတယ်နဲ့မနဲ့နှုတ်နှက်ပြီးတော့ခေါ်နေရတဲ့ဟာမျိုးလို့ဆိုရင်ဘယ်လိုလုပ်ရမှာလဲထွက်တယ်ဆိုတာနဲ့ဘက်ကနေချက်ပြီးသားဖြစ်ရတော့မှာလေပေါ်တယ်ဆိုတာနဲ့ဘက်ကနေမှတ်ပြီးသားဖြစ်ရမှာလေအခုအဲ့လိုဖြစ်ပြီလားမဖြစ်သေးဘူးဆိုတော့တော်တော်ဝေးသေးတယ်နော်ဒါကြောင့်အဲ့ဒီတတိကောင်းဘာကောင်းရမှာလဲဆိုတော့သူ့ရဲ့ရှိကဘာရှိတယ်တင်ညာကိုကိုကိုမှတ်ပေးပါလို့ပြောတာဒါကြောင့်တရားဘာလုပ်တယ်လဲမှတ်ဟဲ့မှတ်ဟဲ့မှတ်ဟဲ့မပြောဘူးလား အဲ့ဒါတင်ညာပြောတာဖောင်းရင်လည်းဖောင်းတာလေးမဟဒါပင်လည်းပင်တာလေးမပူရင်လည်းပူတာမအေးရင်လည်းအေးတာမဟာမမြဲလည်းမမြဲတာမဆိုမှတ်ပံများတော့တတိဆွဲတတိဆွဲပံများတော့အထုံးပါအထုံးပါပံများတဲ့ခါကျတော့ပယ်လို့ရပြီတိလာပြီဟုတ်တယ်မဟုတ်လားတိလာပြီတေချာတိပြီသဘောတိပြီမမျောတဲ့သဘောဆင်းရဲတဲ့သဘောဒုက္ခသဘောအနတ္တသဘောဒါတွေမမြင်ဘူးလားမြင်တဲ့ခါကျတော့အဲ့မှာဉာဏ်ကယဉ်ကျစ်မကျွာဖြစ်ပြီးတော့မှဝိပဿနာမြတ်မသည်အရိယာမြတ်ကိုရောက်အဲ့ကြတော့အမြင့်ပြတ်ပဲအဲ့ဒီပဲတဲ့အဆင့်ကိုမရောက်သေးဘူးဆိုရင်တော့ ဦးဇင်းတို့ကတင်ညာအဆင့်မှာပဲမှတ်ရအောင်ပဲလို့မှတ်တာနော်ဒါကြောင့်ခြုံပြောရရင်တော့ကုသိုလ်တရားဖြစ်ဖို့တတိလိုတယ်တတိဖြစ်ဖို့တင်ညာလိုတယ်တင်ညာဖြစ်ဖို့ခဏခဏမှတ်မိဖို့လိုတယ်ဒါပဲပြောရတော့မှာပေါ့ဒီနားကျတော့လဲသွားပြီလားအဲ့တော့မိမိလုပ်တယ်ဆိုရင်ဟာလောက်ရမယ်လောက်ရမယ်လောက်ရမယ်ဒါလေးကိုအများနဲ့ remind လုပ်ပေး remind ရှိတဲ့သူကမေ့ပါအောင်မလားမမေ့မမေ့တဲ့သူဒီလှုပ်ရှားကိုလွတ်ပါအောင်မလားမလွတ်ဘူးဒီတိုင်းပဲဒါပဲဒီဒီ pattern လေးကိုမှတ်တာဒီ process လေးကိုမှတ်တာ နော်ဒါလေးရှိနေတရားမှတ်တာလည်းဒါပဲလူလောကလည်းဒါပဲဒါလေးအလုံးလုံးနေကြတာဟုတ်တယ်မဟုတ်လားဒါကြောင့်မလို့လူတွေကမမှတ်မိပါဆိုလို့လှုပ်ရှားတယ်များတဲ့ခါကျတော့ကားရှင်းမှာ notebook လေးနဲ့ပါတယ်လေ list က to do list ဘာလို့ရေးထားလဲမမေ့ပါဆိုလို့မမေ့အောင်လို့ရေးတာလေဒီတိုင်းခေါင်းနဲ့ထည့်ထားလို့ရလား too much လှုပ်ရှားတယ်များတယ်ဒါကြောင့်မလို့ to do list ဆိုတာကားရှင်းမှာရေးဇပွဲရှင်းမှာထားဒါတွေမလုပ်အောင်လား အဲ့ဒီတဲ့ထည့်ထားနော်အရေးကြုံတော့ရှာမတွေ့တော့မေ့ကဲထားကြဦးဆိုဒီလောက်နဲ့နော်တမ္မာဝစာမဲ့ကနေထားပြီးတော့အားလုံးကဲတရားနာတရားသင်္นานပုဂ္ဂိုလ်လာတယ်ပြကျမ်းမှာချမ်းသာကြပါစေဗျာကဲ Mm-hmm. cham ya e chi ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝခြင်းလဲရလဲဒုက္ခဘေဒံယမန်အပေါင်းမကောင်းဟုသည်မြမတွေ့ရပဲသဗ္ဗအိဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသည်မြ မြတ်ဘာကကိုမိဘဆရာမျိုးတဟာနဲ့ကိုမာဆောင်ကြကိုဆောင်နက အရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စေသောအမြတ် အမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု Tadu